ပြီးခဲ့တဲ့ဘက်ဝေထားတဲ့နှုတ်ထဲမှာအဆုံးကမင်္ဂွန်တိပိဋကဆရာတော်ဘုရားကြီးရဲ့ခန္ဓာ၅ပါးဥပဒနာပွားဖို့လင်္ကာလေး၅ဖို့နော်အဲ့ဒါလေးကိုစုပေါင်းပြီးတော့သင်္นานစာတိုင်းစာတိုင်းအဲ့ဒါလေးရွတ်ဆိုကြရအောင် နောက်ကြတော့လဲမရသေးတဲ့လူလည်းရတာပေါ့ရတဲ့လူလည်းပိုးပြီးတော့အတိတ်ပဲတည်သွားอืม ဟောနံပါတ်1ဟုတ်တယ်ဟုတ်တယ်စလုံးမှဟုတ်တယ်ငါဖြစ်ရမယ်နော်အဲ့ဒါလေးနံပါတ်1ကငါဖြစ်ရမယ်စလုံးကမှားပြီးတော့ရိုက်မိတော့ကဲအားလုံးနံပါတ်1ကစပြီးတော့အားလုံးညီညီညာညာရွတ်ဖတ်ပူဇော်ကြစို့ယုတ်ဟုတွင်မီခန္ဓာတိကမျက်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြဏတံနှိစေတံဖြင့် တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစခုမျောထောက်ရှုသောသူတဘာဝအနိစ္စနဲ့ဒုက္ခအနတ္တမှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မာတသက်ပါတကား ဝေဒနာမိခန္ဓာတိလေမျက်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ဖြစ်နတံနေစေတံဖြင့်တရားမစဲလွန်စင်းရဲ့ဤခိုင်မြဲကြောမှနှစ်မပါဘူးပညာစက်ခုမျောထောက်ရှုသောသူတဘာဝ ငန်းလှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကားတင်ညာတွင်မြီခန္ဓာသည်လေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဖြစ်ပြနတံနှိစေတံဖြင့်တရားမစဲလွန်စင်ရဲ့ဤ ခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခု မျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တာမှန်လစွာ၏ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကားသင်္ခါရမိခန္ဓာသည်လည်း မြင့်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြစ်ဤဖြစ်ပြနတံနှိစ္စတံဖြင့်တရားမစဲလောင်စင်ရဲ့ဤခိုင်မြဲကြောမှ နှစ်မပါဘူးမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာ ငါလိပ်ပြာတို့ဘာတကူမြမဟုတ်ကြသည်ဓမ္မတည်တဲ့ဘာတကဝိညာဉ်၆မြီခန္ဓာသည်လေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဖြစ်ပြည့်နှတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူး ပညာစကုမြောထောက်ရှုသော သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမလစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မာတသက်ဘာတကားသာဓုသာဓုသာဓု ဒီနေ့2023ခုနှစ်နိုဝင်ဘာလ24ရက်တနင်္ဂနွေနေ့ဒေလီစီတီမြို့ထေရဝါဒဓမ္မသင်တန်းမှာအနတ္တလက္ခဏာသုတ်ဒုတိယပိုင်းအဲဒုတိယသင်္ကန်းစာဖြစ်နေလေလာသင်ယူကြမှာဖြစ်ပါတယ်ဒီအနတ္တလက္ခဏာသုတ်ကိုဦးဇနောပိရိကတ်တော်မှာနှစ်နေရာမှာဟောထားပါတယ်နံပါတ်1တနေရာက ဝိနည်းငါးချမ်းတဲ့ကမဟာဝါလို့ခေါ်တဲ့ဒီဝိနည်းချမ်းမှာလည်းပါတယ်နောက်ပြီးတော့တန်ယုတ်ချမ်းထဲမှာတန်ယုတ်ငါးချမ်းတဲ့ကခန္ဓာဝိကတန်ယုတ်လို့ခေါ်တဲ့ချမ်းတစ်ခုမှာလည်းပါတယ်ဒါတော့ဒီသုတ်တန်တစ်ခုကပိရိကတ်တော်မှာနှစ်နေရာတွေ့နိုင်တယ်ဝိနည်းချမ်းတဲ့ကမဟာဝါဆိုတဲ့ချမ်းမှာလည်းတွေ့နိုင်တယ်တန်ယုတ်ချမ်းဒီတန်ယုတ်ချမ်းတဲ့ကခန္ဓာဝိကတန်ယုတ်မှာလည်းတွေ့နိုင်တယ်ဒါကတော့ တိတိကျကျ reference လိုချင်တဲ့ပုဂ္ဂိုလ်တွေအတွက်ပေါ့ဒီနတ္တလက္ခဏာတုတ်ကိုဟောတာကဟောတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားဖြစ်ပါတယ်ဒါဘာကြောင့်ထည့်ပြောရလဲဆိုတော့တချို့တချို့သုတ်တန်တွေကမြတ်စွာဘုရားဟောတာမဟုတ်ဘူးတပည့်တွေဟောတာလည်းရှိတယ်ဥပမာအဖြစ်ရှင်သာရိပုတ္တရာတို့လိုနော်ဟောတာရှိတယ်ရှင်မာကိစီတို့ရှင်မာကုဋ္ဌိကတို့လိုဟောတာတွေရှိတယ်ဒါကြောင့်ဟောပြောသူဟာဘုရားကိုယ်တိုင်ဟောတာလားဘုရားရဲ့တပည့်သားတာဝကရဟန္တာ ဟောတာလားဆိုတာလည်းသိဖို့လိုပါတယ် ပြီးတော့နာယူမဲ့ပြိဿအနေနဲ့ကတော့ဘယ်သူတွေဖြစ်မလဲပင်စဝိကေ9ဦးလူသားတွေက9ဦးပဲရှိတယ်နေရာအနေနဲ့ပြောမယ်ဆိုရင်ဗာရဏတိမြို့အနီးမိဂရာဝန်တော်နော်ဗာရဏတိမြို့ဆိုမှဗာရဏတိနဲ့မိဂရာဝန်က6မိုင်လောက်ဝေးပါသေးတယ်ဗာရဏတိကိုလွန်ပြီးမှမိဂရာဝန်ဘက်ကိုရောက်တာနော်ဒါကြောင့်ဗာရဏတိမြို့အနီးလို့ပြောတာပြီးတော့မှအချိန်ကိုပြန်တွက်ကြည့်မယ်ဆိုရင်မဟာတက်ကရ103ခုဝါဇိုလာပြီကျော်9ရက်နေ့ နေ့အနေနဲ့ပြောမယ်ဆိုရင်ကြာတာပရိနေ့ဓမ္မစကြာဝဠာဘယ်နေ့လဲဟာတော်သေးတယ်မှန်သွားတယ်စနေဟောတာစနေဆိုတော့စနေလာပြည့်နေ့ပေါ့နော်တနင်္ဂနွေကလာပြည့်ကျော်တရက်တနင်္လာက2ရက်အင်္ဂါ3ရက်ဗုဒ္ဓဟူး4ရက်ပြီးတော့ဇာတာပရိ9ရက်အဲအဲ့ဒါကြောင့်ဇာတာပရိနေ့မှာဟောတာဖြစ်ပါတယ်ပြီးအကြောင်းအရာကတော့ဗာလဲဒီ topic ကအဓိက main လိုလိုရင်းချက်ကတော့ခန္ဓာ၅ပါးသည် အတ္တမဟုတ် အနတ္တသာဖြစ်၏ဆိုတာကဒီဒီတရားရဲ့ဒီ discourse က main အဓိကဒါတော့ဒီနေရာမှာမြတ်စွာဘုရားဟောတဲ့အခါမှာဦးဇင်းတို့ကတော့တရားကိုတရားတိုင်းကြည်တာပေါ့နော်။ဩပိဿဝိကေ၅ဦးကသောတာပန်တော့ဖြစ်ကြပြီ။ဒါပေမဲ့ယန္တာမဖြစ်သေးတဲ့အတွက်တို့ခန္ဓာကိုယ်ထဲမှာတို့ရဲ့တန်တန်ထဲမှာအတ္တဝါအတ္တဆိုတာလေးတွေတော့ကြံသေးတယ်ပေါ့။ဒါကြောင့်မြတ်စွာဘုရားဟာလိုအပ်တဲ့အတွက် ဒီအတ္တကြံတဲ့ဟာလေးပြုတ်ရေးနော်အတ္တဆိုတာအမျိုးမျိုးရှိတယ်နော်အတ္တဒိဋ္ဌိအနေနဲ့မဟုတ်တော့ဘဲနဲ့ကြံတာလေးတွေရှိသေးတယ်ဒါကိုနှီးနွယ်နေတာလေးတွေပြောတာဒါလေးတွေကိုပြုတ်အောင်လို့သူနဲ့နှီးနွယ်တဲ့အတ္တမိမာနဆိုတာလေးပေါ့ပြောမယ်ဆိုရင်အဲ့ဒီမာနကရှိတာကိုရှိတဲ့အတိုင်းပေါ့နော်ကိုကဒါကိုသိတယ်အောင်ဦးဇင်းတို့ကတော့မာနဖြစ်သွားတယ်ဒါပေမဲ့သူတို့ကြတော့ဩငါဒါလေးတော့သိတယ်ဆိုတော့အမှန်တိုင်းလေးသိသွားတာပဲအမှန်တိုင်းလက်ခံတာပဲ ဒါပေမဲ့အဲ့ဒါဒီပင်လျင်တဲ့ငါသိတယ်ဆိုတာလေးပါသွားပြန်ရောဒါကအမတန်ပါလွှာတာနော်သိဖို့အမတန်ခက်ခဲပါတယ်ဒါတော့သူ့ထက်အစစ်မြင့်တဲ့ညံတော်တွေရပြီးတဲ့ပုဂ္ဂိုလ်ဘုရားရန်တာတွေကမှာအော်ဒါလေးဟာသူ့မှာမာနအခံလေးတော့ရှိသေးတယ်လို့ထောက်ပြလို့ရတယ်ဦးဇင်းတို့တာမန်ပုဂ္ဂိုလ်ကတော့ဒါဘာမှဒါမဟုတ်စားလဲကြောင်းမရှိဘူးနော်ယထာဝမာနလို့ခေါ်တယ်ရှိတာကိုရှိတဲ့အတိုင်းဖြစ်တဲ့စိတ်ထဲမှာဖြစ်မှုလေးပါဦးဇင်းတို့ပြောတဲ့မာနမျိုးမဟုတ်တော့ဘူး ဒါတော့အဲ့ဒီအကျွင့်ကြံအငွေ့အသက်ကလေးတွေကိုနောက်ဆုံးအပားလွှာဆုံးပေါ့နော်အနုညံဆုံးလေးတွေကိုဒါလေးတွေပါတခါတည်းတိမ်သွင်းပြီးရှင်းလင်းတဲ့အနေနဲ့နတ္တလက္ခဏာတုတ်ကိုဟောရတယ်အဲ့တော့ဟောတဲ့နေရာမှာဒါကဟောတဲ့အချိန်ကိုခက်ကိုပြန်ပြီးတော့ဦးဇင်းတို့အမြဲတမ်းမျက်ခြေမပြတ်ဖို့ရည်ကြီးပါတယ်။ဘာဖြစ်လို့လဲဆိုရင်ဗုဒ္ဓဘာသာမှာတပါအခြားခြားသောဘာသာများသည်ဒီ creator လို့ခေါ်တဲ့ transition ဝါတော်လက်ခံထားတာဖြစ်ပါတယ် နော်တနည်းမဟုတ်တနည်းဆက်သွယ်နေတာပါဆက်သွယ်နေတာဖြစ်တဲ့အတွက်သူတို့ရဲ့အယူသည်ဖန်ဆင်းရှင်ဝါဒကိုလည်းလက်ခံတယ်ဒါနံပါတ်1နံပါတ်2ကလည်းကြင့်ကြံမယ်ဆိုလို့ရှိရင်လည်းသူတို့အကျင့်ကဘာလို့ဘယ်လိုဟာမျိုးလဲဆိုရင်အတ္တကီလိုမတာကျင့်ပြင်းပြင်းထန်ထန်ကျင့်မှရမယ်လို့ဆိုပြီးတော့မှသူတို့ယူထားတာဒါတော့အခြေခံနှစ်ချက်ရှိပါတယ်မြတ်စွာဘုရားဖြုတ်ရမယ်တရားသည်ပထမအတ္တကီလိုမတာဝါဒကိုပယ်ချလိုက်တာတော့ဘယ်မှာပယ်လိုက်တယ်လဲဆိုရင်ဓမ္မစစ်ကြာမှာပယ်လိုက်ပြီ နော်အစွန်းတရားနှစ်ပါးတနည်းအယုတ်တရားနှစ်ပါးဖြစ်နေနော်အစွန်းတရားဆိုတာလည်းပဲမေဇိမာပရိပဒလမ်းစဉ်ကိုထောက်ပြီးတော့ဒါ extreme ဖြစ်တယ်ပေါ့နော်အဲ့လိုလို့ဆိုပြီးတော့အစွန်းတရားလို့လည်းခေါ်တယ်စာမှာတော့လာမကဆိုတော့ယုတ်ညံ့တယ်လို့ပြောတာဒီကျင့်စဉ်တွေဟာယုတ်ညံ့တယ်လို့ဆိုတာကတော့တခုတော့ရှိတယ်ပေါ့နော်သူတို့တကယ်ပညာရှိသူတို့ကောင်းတဲ့အနေနဲ့ဒါလက်မခံနိုင်လို့ဒါယုံညံ့တယ်လို့ပြောတာသို့တော်မြတ်စွာဘုရားခံတဲ့လက်ခံတဲ့ဘိုင်းတွေလည်းရှိတယ်နော်ဒါတော့ဦးဇင်ပြောခဲ့ပြီးပြီ ပြန်ပြီးတော့နည်းနည်းဟောရှေ့ပိုင်းမှာပေါ့နော်ဟောဝိရိယတို့ဘာလို့ဆိုလို့မြတ်စွာဘုရားလက်ခံတာပဲဟုတ်တယ်မဟုတ်လားဝိရိယတွေဘာလို့ဆိုသူတို့အပြင်းထန်ကြိုးစားရတာဒီလွယ်တော့မလွယ်ဘူးသူတို့အကျင့်နေလဲအကျင့်မှားနေလို့တာသူတို့ကဟောမေဖို့နိဗ္ဗာန်မရောက်တာသူတို့လက်ဇန်နေပါတယ်ရှိတာပဲဒါကြောင့်ဒီနေရာမှာပြောချင်တာကသူတို့ရဲ့အတ္တကိလမထအကျင့်အဲ့ဒီအတ္တကိလမထမှာမှလူတွေမှာရှိနေတာကအတ္တဝါဒအကျင့်ကအတ္တကိလမထအကျင့် နော်ဒီလောကကြီးထဲမှာရှိနေတဲ့တတ္တဝါတွေဖြစ်ပြမှုအားလုံးဒီဖန်ဆင်းခြင်းကြောင့်ဖြစ်တယ်ဆိုတာကလေးကရှိနေသေးတယ်ဆိုတဲ့အခါကျတော့ဒါကဘေဇာဝိကေ၅ခုကိုဟောတယ်ဆိုရင်မဲ့ဒီတလောကလုံးကြီးတလောကလုံးဆိုလူပြည်တယ်မကောင်နတ်ပြည်ပါပါတယ်ဗြဟ္မပြည်လည်းပါတယ်ဒါတော့30ပုံရှိသမျှအကုန်လုံးကိုရည်ရွယ်ပြီးတော့ဒီအနတ္တလက္ခဏာတို့ကိုဟောတယ်လို့ကြေကြေပြတ်မြတ်လက်ခံမှာဖြစ်မယ်။ဘာဖြစ်လို့လဲဆိုရင်ဉာဏ်နဲ့ဝါဒကအတ္တဝါဒဗုဒ္ဓဝါဒကြတော့ အနတ္တဝါဒအဲ့ဒါကိုပြောတာအနတ္တဝါဒဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားဒါ proclaim လုပ်တာပဲဟေးငါဝါဒတော့အတ္တလက်မခံဘူးအနတ္တငါမကြိုက်လို့လက်မခံတာမဟုတ်ဘူးသဘာဝကကို မရှိလို့မရှိတဲ့အတွက်ကြောင့်လက်မခံတာနော်ဒါကိုရှိတယ်လို့ကျန်တဲ့သူတွေကတော့ဒါရှိတယ်လို့ထင်မြင်ခြင်းနဲ့တွေးဆပြီးထင်မှတ်ပြီးတော့လက်ခံပြီးသူတို့ဘာသာသူတို့စိတ်ထဲကနေဖန်ဆင်းပြီးယုံကြည်ထားတာ အဲ့တော့မြတ်စွာဘုရားကဒီအနတ္တဝါဒအနတ္တလက္ခဏာတုတ်ကိုဟောတယ်ဆိုတဲ့အခါမှာတစ်ဖက်ကရှိနေတဲ့ယုံကြည်နေတဲ့အတ္တကလေးမထာအကျင့်နဲ့အတ္တဝါဒကိုလည်းပဲပယ်ပြီးသားဖြစ်တယ်။နော်အဲ့ဒါဝါဒအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ရဲရဲရဲရင်စိန်ခေါ်တာဒါ is a big challenge ပဲ။ဒီနေ့ခက်လို့တာမန်လူတွေဆိုတော့ဒါအသက်တောင်းခံရနိုင်တယ်။ဘာဖြစ်လို့လဲ။ကျန်တာအကုန်လုံးကအတူတူပဲ။သူတို့ချင်းကအခြေခံတူတယ်။ သူတို့ကဒါ basically အကုန်လုံးဒါအတ္တအပေါ်မှာခြေခံပြီးတော့မှသူတို့ကနည်းနည်းလေးလောက်ပဲပြောင်းသွားတာအဲ့ဒီတော့မြတ်စွာဘုရားကအနတ္တလို့ပြောလိုက်တဲ့အချိန်ကမှသူတို့ကအလဲထိုးတာပဲဟုတ်တော့မဟုတ်လားဟာပြောမယ်ဆိုဒီကောင်သိအရဲဝင်တာပဲငါတို့ကြံတဲ့အကောင်တွေအကုန်လုံးကဟာလားအနတ္တအတ္တပါရှိပါတယ်လို့ပြောတာကို तू ကအနတ္တဆိုတဲ့ခါကျတော့ဘုရားကတစ်ဖက်ကြံတဲ့သူတွေကတစ်ဖက်ဖြစ်မသွားဘူးလားဟေးစဉ်းစားကြည့်ဒီနေ့ခေတ်ဆိုအန္တရာယ်တောင်ရှိတာနော်ဒါတော့တရားနာတဲ့ခါမှာဦးဇင်းတို့ပြည့်သက်တွေ တခါတလေမှာသမိုင်းလက်လိုတာပဲဦးဇင်းတို့ကဒါနိဗ္ဗာန်ရောက်ရဲ့အတ္တပြုတ်ရတာအဓိကဒါပေမဲ့တခါတလေ historical history ကလည်းလိုတဲ့အခါလိုကိုလိုတယ်နော်ဘုရားဒီနေရာဘာကြောင့်ဟောတယ်လဲဆိုတာအဲ့ဒီခေတ်အဲ့ဒီခါသမိုင်းကိုပြန်မကြည့်ရင် तू ပြောတဲ့စကားလုံးကမထင်ရှားပေါ့ပေါ့လေးပဲနော်ဦးဇင်းတောင်သမိုင်းကိုနည်းနည်းပြန်ပြီးတော့ဟော image လေးပြန်ရအောင်ပြောတာဒါမြတ်စွာဘုရားဒီစကားလုံးကိုဟောတယ်ဆိုတာဟာဒါကျန်တဲ့ကမ္ဘာလောကကြီးကတစ်ဖက်မြတ်စွာဘုရားကတစ်ဖက်ပဲတာ အဲ့ဒီနေ့မြတ်စွာဘုရားအတ္တမရှိဘူးလို့ကြီးညာလိုက်တာဒါတော့ကောင်းပြီအဲ့ဒီအတ္တဝါဒဘယ်တော့ကစပေါ်တယ်လဲဆိုတာလေးကိုတော့ဦးဇင်းရဲ့ introduction လေးနည်းနည်းလေးလိုးတယ်သို့မဟုတ်ဆိုခါနဲ့ဖြတ်ပြောလိုက်ရင်ဘုရားပြောတာတွေဟာဘာမှမသိဖြစ်သွားမယ်နော်အဲ့ဒါကြောင့်ဦးဇင်းကတောင်မြုပ်ဆရာတော်ကြီးသူဒီအနတ္တလက္ခဏာသုတ်ကိုဟောတဲ့ထက်မှာမာစီဆရာတော်ကြီးလည်းဟောထားတာရှိတယ်မင်္ဂွန်တိပိဋကဆရာတော်ကြီးဟောထားတာလည်းရှိတယ်တောင်မြုပ်ဆရာတော်ကြီးဟောထားတာလည်းရှိတယ် နော်ဒါတော့တောင်မြဆရာတော်ကြီးကတော့မရဗုဒ္ဓမာကနောင်ဆရာတော်ကြီးကတော့ဒီအတ္တဝါဒဖြစ်ပေါ်လာပုံလေးကိုအခြေခံအနေနဲ့ introduction အနေနဲ့သူ့ရဲ့အနာတလက္ခဏာသုတ်တန်တရားမှာထည့်ထားတယ်ဦးဇင်းလည်းကြိုက်တဲ့အတွက်အဲ့ဒါလေးကိုပြန်ပြီးတော့ယူပြီးတော့ဒီထက်မှာပြန်ကူးပြခြင်းဖြစ်ပါတယ်ဒါကလည်းပဲဦးဇင်းတို့မကြမကြပြောနေတဲ့ဗြဟ္မဇာလာသုတ်မှာဒီအတ္တဝါဒဖြစ်ပေါ်လာပုံအကြောင်းနဲ့အကုန်လုံးပြောပြီးသားပါနော်ကောင်းလဲကောင်းတယ်ဆက်လက်ဆက်နွယ်လို့ထည့်ထားခြင်းလည်းဖြစ်ပါတယ်အဲ့ဒီတော့ အဲ့ဒီဟာလေးကိုရလိုက်တဲ့အတွက်ဦးဇင်းတို့လေ့လာမယ်အနတ္တလက္ခဏာသုတ်တံဟာအဲ့ကြမှာအဓိပ္ပာယ်ပိုရှိသွားလိမ့်မယ်ပို့ပြီးတော့လင့်နေသွားလိမ့်မယ်အဲ့တော့ကဘာပေါ်မှာဒီအတ္တဝါဒတကယ်စဖြစ်တာကလူပြရမှုဗြမပြရဖြစ်တာဦးဇင်းတို့ကဘာကြီးကသူရပြစ်ချိန်တန်းလို့ပြစ်စည်းသွားတဲ့အခါမှာလေကြောင့်ရေကြောင့်မီးကြောင့်ဆိုပြီးတော့မီးကြောင့်နောက်ရေကြောင့်လေကြောင့်ဆိုအဲ့လိုအဆက်လက်အဆက်လက်အဆက်လက်အဆက်လက်ပြတ်သွားတယ် ကကဘာပေါင်းမြောင်များစွာအကြာကြီးနေပြီးမှတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ပြတ်သွားတာဆိုတော့ဦးဇင်းတို့ဟိုကဘာကြီးပြတ်တော့မယ်ဆိုရင်ဟာနေ90ထွက်တာတို့ဘာတို့ဆိုတာဟာဒါကဟိုတချို့ကလည်းဟုတ်နေမယ်မထင်ဘူးပေါ့နော်ဟုတ်နေတာတခုရှိတယ် astro astronomy မှာသူတို့ပြောထားတာတခုရှိတယ်ဦးဇင်းဖတ်ဘူးတယ်နော်ဒီကျယ်ကြီးတွေဟာကြီးလာလို့ရှင်ဘာဖြစ်လဲဟိုအိုလာလို့ရှင်ဘာဖြစ်လဲဆိုပွာလာ ပွားလာတဲ့အတွက်သူတို့ရဲ့မျက်နှာပြင်ဟာပိုပြီးတော့ကြီးလာတယ်ကြီးလာတဲ့အတွက်မျက်နှာပြင်ကနေပြီးတော့မှအပူရောင်ပြန်ပြီးတော့ဒီထင်ဟမှုကသူ့ရဲ့ဘေးနားမှာရှိတဲ့ဂျိုးတွေကိုသူကလောင်ကျွမ်းသွားစေနေတယ်နော်ဒါတော့ဒီနေရာလဲကျဲတလုံးပဲမဟုတ်လားကျဲတလုံးဆိုနောက်ထပ်ကျဲတလုံးကမတော်လို့ဟောဒီကဘာပြုတ်ကိုကတ်လာခဲ့ပြီအဲ့ဒီကျဲဟာနော်သူကတက်တန်းကုံလို့ကြွေကာနိဖြစ်ပြီဆိုလို့ရှင်သူတို့ရဲ့ခန္ဓာကိုယ်ပွားကြီးပြီးတော့အဲ့မှာဘာလဲ တရားနိုက်ထရိုဂျင်ဓာတ်တွေလားအဲ့မှာလောင်တော့တာလောင်တဲ့ခါကျတော့အဲ့မှာအကြီးကြီးဖြစ်ပြီးတော့နောက်ဆုံးကျဝုန်းဆိုအဲ့ဒီမှာကုံသွားမှာအဲ့ဒီအချိန်မျိုးကျဲ၃လေးလုံးလောက်ဦးဇင်းတို့ကဘာဘက်ကိုကတ်ကြည့်ပါလားလို့အခုအခုတောင်မှပူလိုက်တာဘုံမပြီးပြန်တာဆောင်းတွဲမရှိတော့ရာသီဥတုတွေဖောက်ပြန်ကုန်ပြီတလုံးပဲရှိသေးတယ်ဟမ်တလုံးပဲရှိသေးတယ်မတော်လို့များနောက်တဲ့ကျဲတလုံးကများဒီဘက်ကိုများတာရွေ့လာခဲ့မယ်ဆိုတော့နော်မစင်စားရသေးဘူးဒါကြောင့်မဖြစ်ဘူးမထင်နဲ့ ပြစ်ချိန်တန်ပြီခဲ့ဆိုရင်ဟောဒီကဘာရရဲ့ဂျိုသွားဂျိုလာနက်ကတ်တွေပြောင်းလဲသွားတာသူတို့လည်းပဲရောင်းရင်းဆန်ကဖြစ်တာပဲမှန်းဆလို့မရတာ prediction လုပ်လို့မရတာအများကြီးရှိတယ်နော်ဒါကြောင့်ဘုရားဟောတာတွေကတခါတလေကြာရင်ဟုတ်မှာမဟုတ်ပါဘူးလို့မဖြစ်သေးခင်တော့ထင်ပေမဲ့သူတို့တခါတလေသူတို့ scientist တွေပြောတာ ਨੇ တိုက်ဆိုင်ကြည့်ရင်ဖြစ်လာနိုင်တယ်နောက်နှစ်ပေါင်းတန်းပေါင်းဘလောက်ကြာရင်ဒီဘယ်ကျေကြီးကကဘာဘက်ကိုဘလောက်ရွေ့လာလိမ့်မယ်ဘာညာနေလမ်းကြောင်းတွေပြောတာမရှိဘူးလားရှိတယ် အခုတော့ဥက္ကာရိပြဏတောင်မှအမလီအန္တရာယ်ရှိလက်သူကမှပြောမနေနဲ့ဒါကြောင့်ဒါတွေကမဖြစ်ဘူးလို့ထင်ရပေမဲ့ဖြစ်လာနိုင်တယ်ဒါတော့ထားပါစို့ကဘာကြီးအဲ့ဒါလိုတဖြည်းဖြည်းနဲ့ပြစ်စည်းဖို့ဖြစ်လာပြီဆိုတော့မြေတွေလောင်းမယ်ရေတွေကြီးလာမယ်နော်အဲနောက်ပြီးတော့မှနောက်လေတွေတိုက်လာမယ်အဲလေတွေတိုက်ပြီဆိုလို့ကျွန်တော်အထက်ကိုအထက်ရောက်ရောက်ရောက်ရောက်သွားတာရောက်သွားတဲ့အခါမှာအောက်ပြမဘုံတွေထိအောင်ပြစ်စည်းမှာအောက်ပြမအထက်ထက်အထက်ထက်ပြိုသွားတာပြစ်သွားတာနော် အဲ့တော့လေးဟာအပြင်းဆုံးပဲအဲ့တော့လေးကြောင့်တည်နေတဲ့သဘာဝတွေအကုန်လုံး chaotic ဖြစ်ပြီးတော့ပျက်စီးသွားပြီဆိုလို့ရှိရင်နတ်ဘုံတွေအောက်ပြမဘုံတွေပျက်စီးတဲ့ခါကျတော့အောက်ပြမဘုံမှာရှိတဲ့ပြမတွေကသူတို့ဘုံတွေထိတော့မယ်ဆိုတော့ကြိုသိတယ်သိတော့အဲ့ဒီသူတို့ပြမတက်တန်းမကုံသေးခင်ဒီကိုမထိသေးခင်မရောက်သေးခင်မှာသူကဇံကိုအတင်းပွားတော့တာပွားပြီးတော့ဗရမဇံဘုံကအထက်ကိုအထက်ကိုတက်နေအောင်သူကကြိုးစားပြီးတော့အောက်ဘုံကပြမတွေအထက်ဘုံကိုသွားရအောင်ဇံပွားတယ်နော်ဇန်နေပွားများတဲ့ခါကျတော့အောက်ကဘုံမှာရှိတဲ့ပြမာတွေကအထက်ကုံကို တက်ပြီးတော့မှသူကတက်ပြီးတော့ခိုးတာပေါ့ဆက်ရှောင်သလိုပဲနော်ကဘာပြစ်မဲ့ဘေးကိုရှောင်တာကဘာပြစ်မဲ့ရေဘေးလေဘေးမီးဘေးကိုရှောင်တာအဲ့တော့ကဘာကြီးအောက်ချမ်းနော်ဒီစစ်ကြဝဠာကြီးဖြစ်သွားပြီကဘာမဟုတ်တော့ဘူးအောက်မှာရှိနေတဲ့မြမဘုံတရားပစ္စည်းပြီးလို့အဲ့ဒီနှစ်ပေါင်းကဘာပေါင်းမြောက်များစွာကြာတဲ့အခါကျတော့အခုနောက်ကပစ္စည်းတဲ့နေရာတွေမှာတဘာဝရဲ့ဖွဲ့စည်းမှုရတဖန်ပြန်ပြီးတော့သူတို့မြမဘုံတွေတဖြည်းဖြည်းတဖြည်းဖြည်းပေါ်လာတယ်အဲ့ဒီပေါ်တဲ့အခါမှာအထက်ဘုံမှာစောစောက သူတို့ကဘာကပ်ဘေးရှောင်တဲ့မြမတွေတက်တန်းကုန်တဲ့ခါကျတော့အဲ့ဒီအသက်ဆက်ဆက်ပေါ်လာတဲ့မြမဘုံကိုရောက်လာတယ်မြမဘုံကိုရောက်တဲ့ခါကျတော့အဲ့ဒီမြမကတယောက်တည်းရောက်တာအဲ့တော့ရောက်တော့အကြာကြီးတယောက်တည်းနေလာတာကြာတဲ့ခါကျတော့ဆန္ဒဖြစ်လာတယ်ကျန်တဲ့မြမတွေရောက်ရင်ကောင်းပါပဲကွာကောင်းပါပဲကွာလို့အဲ့ဒီလိုဆန္ဒဖြစ်ရင်းကနေပြီးတော့မှနောက်ထပ်သူလိုပဲအထက်မြမဘုံကနေတက်တန်းကုန်လို့เนาะအောက်ဘုံကိုရောက်တော့သူနေရရှိတဲ့နေရာရောက်လာတာ ရှိနေတဲ့နေရာရောက်တဲ့အခါ तू ဘာစဉ်းစားလဲဆိုဟာငါဆန္ဒကသူ့ကိုယ်သူထင်လိုက်ပြီငါဆန္ဒကလေးဖြစ်တာနဲ့နော်ဒီကြမ်းတဲ့မြမတွေနောက်ကနေပြီးတော့ရောက်လာကြတယ်ဆိုတဲ့အခါကျတော့ငါဖះမြဖြစ်နေတော့မလားမသိဘူးဟာလားလူဆိုတာထင်ရုပ်ထင်မှဖြစ်လာတာပဲနော်အဲ့ဒါလိုတိုက်ဆိုင်မှုဖြစ်ပြီဆိုကိုကိုကိုလည်းထင်ကြီးတွေဖြစ်လာရောငါတကူးရှိဖို့ပေါက်တယ်ငါဖန်ဆင်းလိုက်လက်ငါပြောလိုက်တာဒီပင်လည်းငါရဲ့ပါဇက်ကထွက်လိုက်တာဒီပင်လည်းဖြစ်ပြီးသားဖြစ်နေတယ်ဆိုတော့ ငါသည်ဖန်ဆင်းရှင်ဖြစ်နေတယ်ထင်တယ်လို့အဲ့ဒီမှာစပြီနော်အဲ့ဒီကနေစပြီးတော့နောက်တာနောက်တာနောက်တာရောက်တဲ့မြမမြမမြမတွေအကုန်လုံးကဒုထစ်ရှေ့ကရောက်တဲ့မြမကြီးဟာဒီဘုံကြီးကို သူဖန်ဆင်းထားနေတာနော်ဖန်ဆင်းပြီးတော့မှဒုဒုတွေဖြစ်လာအောင်လည်းပဲသူကဖန်ဆင်းလိုက်တဲ့ဒုတွေရောက်လာတယ်အဲ့ဒီတော့အဲ့ဒီလို ရောက်လာတဲ့နောက်ထပ်နောက်ထပ်နောက်ထပ်ရောက်တဲ့မြမတွေကသူ့ထက်တက်တန်းလဲတူတယ်အရှင်အဝါဂုံပါဝါအယောင်ပါညာအကုန်လုံးကသူ့ထက်အားငယ်တယ်သေးတယ် နော်ဒါတော့တက်တန်းကတူတာဖြစ်တဲ့အတွက်အဲ့ဒီပြမနောက်ထပ်ရောက်တဲ့ပြမလေးတွေကသေပြီးတော့တခါသူတို့ကဘယ်ပြန်ရောက်ပြန်တယ်လို့ဆိုလူပုံတွေပါတယ်ပြန်ပေါ်တဲ့ချိန်ကျန်သူတို့ကပြမပုံတက်တန်းဂုံတခါလူပြပြန်ရောက်သွားပြန်ရောအဲ့လိုလူပြပြန်ရောက်တော့ပြမပုံကနေဆင်းတဲ့ပုဂ္ဂိုလ်များဟာသူတို့ကကာမဂုံကိုမတတ်မကြဘူးသူတို့ကဇန်တမာဘတ်တွေနေနေတာဖြစ်တဲ့အတွက်ဇန်နေနေနေတဲ့အခါကာမိဆန္ဒနိဝရဏတွေမကင်းဘူးလားကင်းတယ်သူတို့ကကာမဂုံအပြောမကြိုက်ဘူး နော်မကြိုက်တော့သူတို့ကနောက်ဆုံးကုံကုံပြောမှဆိုသူတို့နေတဲ့အိယာတွေကစပြီးတော့တခါတည်းအိမ်နေမှာဆိုရင်တက်တက်ရရအိယာကစကြာကြာနာနာခောက်ထားတာနော်ဒါကြောင့်မလို့ခမရတို့အိမ်လိုက်ကြည့်အောင်မှတင်တယ်မြန်မာအပြေကလာတာဟုတ်မဟုတ်မဟုတ်ဘူးဟောဗျာစက်တောင်မဆက်ရသေးဘူးပေါ်နေပြီဒုတ်တောင်မချင်ရသေးဘူးမှပေါ်နေပြီနော်အဲ့ဒါခမရတို့ငါမြမရှုပ်ရှုပ်ပွေပွေနေတယ်ဆိုတော့ငါမြမပုံကမလာတာတေချာတယ်လို့မှတ်လိုက်တော့တာဟုတ်လားရှုပ်ရှုပ်ပွေပွေနေဘယ်ကလာလဲ မမေးပါဘူးမဖြေပါနဲ့အိမ်ကျမတင့်တော်တာလေးတာဖြေလိုက်ပါငါတော့ဘယ်ကလာတာဖြစ်လောက်တယ်လို့ဒီလိုပဲတက်တက်တာတာညံ့ညတာတာလေးမှန်းကြည့်လိုက်ပေါ့နော်ဟလာအမိုက်တွေရှုပ်ရှုပ်ဝဲဝဲနဲ့နေရင်တော့အဲ့တော့ဗြဟ္မာတွေကအဲ့ဒီလိုမျိုးဗြဟ္မာဘုံကလာတဲ့ပုံကိုယ်တွေအရှိန်အဝါနော်ဓာတ်ဆိုတာရှိတယ်ဒါကြောင့်သူတို့မှာနေတာစအကုန်လုံးဝတ္တစာရနေတာထိုင်တာစလို့နော်တက်တက်ရရနေတယ်ပြီးတော့ကာမဂုဏ်အာယုန်တွေလည်းမလိုက်စားဘူးမလိုက်စားတဲ့အတွက်သူတို့ကတော်တွေထွက်ရေတိရေလောက်ကြ အဲ့ဒါပြီးတော့ဇန်နေကျင့်တော့ဇန်ရကြပြန်ရောနော်သူတို့ကရခဲ့ပြီးတော့အချိန်လဲရှိတာ哦အချိန်လဲရှိတော့အဲ့ဇန်သမာဘတ်တွေရတော့အဲ့ဇန်သမာဘတ်တွေရတဲ့အခါမှာဘာဖြစ်တယ်လဲဆိုတော့ရှေ့ဘဝကိုပြန်ပြီးတော့အောက်မေ့နေတဲ့ညံနေတခါပြန်ရပြန်တယ်ရန်တော့အဲ့ဒီညံကိုဘာညံလဲဆိုရင်ပြီးခဲ့တဲ့သူတို့မြမဘုံကိုပြန်မှတ်မိတဲ့ညံဖြစ်သွားတယ်အဲ့ဒီမှာဟာငါတို့မြမဘုံတွေပြန်သိနေပါလားဆိုတဲ့အခါသူတို့ကိုဖန်ဆင်းတဲ့ဖန်ဆင်းရှင်ကြီးကို ပြန်ပြီးတော့မှသူတို့အဲ့ဒီကြတော့ကြည့်လိုက်တော့ရှိသေးတယ်မသေးသေးဘူးမစွတိသေးဘူးမစွတိတော့အဲ့ဒီခါကျတော့သူတို့ကကောက်ချစ်ချပြီဒီဘက်ကနေလူပြည်ကနေနော်မြမဘုံကိုကြည့်မြမဘုံကကြံခဲ့တဲ့မြမကြီးကသူသည်တတ္တဝါအားလုံးတွေရဲ့ဖခင်ကြီးတတ္တဝါအားလုံးတို့ကိုဖန်ဆင်းရှင်ဖန်ဆင်းပေးတဲ့ဖန်ဆင်းရှင်ကြီးတတ္တဝါအားလုံးတို့ကိုအစိုးရတဲ့အစိုးရပိုင်ရှင်ကြီး နော်မိမိဆန္ဒအတိုင်းအလိုရှိတိုင်းဖြစ်စေနိုင်တဲ့ ပုဂ္ဂိုလ်ကြီးသူကဒီလိုသူ့ဂုံတွေအများကြီးတတ်ထားတာဂုံတွေလည်းအများကြီးပဲသူကလည်းနော်အဲ့ဒါလိုတတ်ထားတာတတ် ပြီးတော့အဲ့ဒါလိုနေတဲ့အချိန်ခါမှာပဲအခုနကလူပြည်ကနေလှမ်းကြည့်လိုက်တော့လဲတွေ့သွားတယ်ဆိုတဲ့ခါကျတော့အဲ့ဒီမှာသူတို့ကဇံရထားတဲ့ရသေးကြီးတွေကလူပြည်ကလူတွေကိုတရားစဟောတော့တာအေးတို့ဗြဟ္မပြည်ကလာကြတာဗြဟ္မပြည်ကိုကြည့်လိုက်တော့တို့ကိုဖန်ဆင်းတဲ့ဗြဟ္မဖန်ဆင်းရှင်ဗြဟ္မကြီး တကိုးရှင်ကြီးထာဝရကြီးဣဒရာကြီးနေမိတာကြီးဟာလောကအလုံးကိုဖန်ဆင်းတဲ့ပြမကြီးဟာရှိတော့မယ်ဒါကြောင့်မင်းတို့ဟောဒီလူပြည်မှာရှိနေတဲ့လူသားတွေလူသားတွေနေထိုင်ကြတော့ဟောဒီဩဃာတလောကကြီးရောတတ္တလောကကြီးရော အကုန်လုံးကိုတို့ကောင်းကင်ကပြမကြီးကဖန်ဆင်းပေးလိုက်တာငါတို့တို့တွေကိုလည်းသူဖန်ဆင်းပေးလို့ဒီရောက်လာတာဒါကြောင့်မလို့တို့တတ္တလောကကြီးဒီခုလုံးဩဃာတလောကကြီးဒီခုလုံးကိုဖန်ဆင်းတဲ့တကုရှင်သာဝရဘုရားကြီးဆိုတာမြမဘုံမှာရှိတယ် ဆိုပြီးတော့အဲ့ဒီလိုကနေဟောရင်ဟောရင်ကနေပြီးတော့မှလူတွေဟာစိတ်ထဲမှာငါတို့ကိုမြမာကြီးကဖန်ဆင်းတယ်ငါတို့ကအဖန်ဆင်းရှင်အဖန်ဆင်းခံနဲ့ဖန်ဆင်းခံကိုလေးတွေပေါ့တတ္တဝါလေးတွေဖြစ်သွားတယ်။ तू ဖန်ဆင်းပြလို့ဖြစ်လာတာ။ तू တနာလို့တို့ဒီလိုဖြစ်ရတယ်ဆိုတဲ့သဘောမျိုးနော်။ तू များတာမဖန်ဆင်းခဲ့တို့မဖြစ်တော့ဘူးဆိုတော့လူဆိုတာတတ္တဝါဆိုတာစဉ်းစားကြည့်နော်ကိုကိုဒီလိုဖြစ်အောင်လုပ်ပေးပြီဆိုလို့ရှိရင် ယာရုတစ်ခုကိုတင်ပေးလိုက်တယ်အစိုးရဌာနမှာတင်ပေးလိုက်တော့ကသဘောမကျဘူးလားကြားတယ်မကြိုက်တော့ပြန်ဖြုတ်မှကြတော့လေကြောက်ပြီလေကြောက်ပြီလေဟုတ်တော့မလားဒါတော့သဘောကျတာနဲ့ကြောက်တာလောဘနဲ့ဒေါသနှစ်ခုအမြဲတမ်းတွန်တွဲနေတာအဲ့ဒါကိုမှတ်ထားနော်အကြိုက်နဲ့အကြောက်ကခွဲမနေဘူးတွဲနေတယ်ကြိုက်တာရှိရင်အဲ့ဒီအကြိုက်ကလေးဟာပြစ်မသွားရေးပျောက်မသွားရေးဆုံးမသွားရေး ဩနောက်ကဘာပါလာပြီလဲအကြောက်ပါပြီအကြောက်ပါပြီဒါဆိုရင်စဉ်းစားလို့အဖြေထွက်လာပြီနော်ကိုကိုဒီလောကကြီးထဲမှာကြမ်းကြမ်းမာမာအသက်ရှင်ရှင်ပြည့်ပြည့်စုံစုံနေဖို့ဆိုရင်ဘာလုပ်ကြရတော့မလဲအာပူဇော်ကြရမယ်ပါတာကြရမယ်ကိုကိုွယ်ကြရမယ်လာပြီးနောက်ကအဲ့ဒီမှာအဲ့ဒါလာတော့တာပဲဘာဖြစ်လဲလဲသူတို့ရဲ့တွေးခေါ်မှုထဲမှာအခြေခံဘာဖြစ်သွားပြီလဲလောကကြီးတစ်ခုလုံးတတ္တဝါတွေအလုံးကိုဖန်ဆင်းတာဘာတူလဲမြမကြီး ဖန်ဆင်းခြင်းရှိတယ်သူဖန်ဆင်းလို့တို့ဖြစ်တာဆိုတော့တို့တွေကမပြတ်မစီအသက်ရှင်ရှင်နေရည်တွေပြည့်စုံရည်တွေသူ့ကိုကျင့်တတ်အောင်ပူဇော်ပသကိုးကွယ်ရတော့မယ်ဒါပထမအချက်ပဲအဲ့ဒါဟာပထမဆုံးအချက်အဲ့ဒါအတ္တဝါဒကိုလက်ခံလိုက်တာအတ္တဝါဒကိုလက်ခံလိုက်ပြီးတဲ့အခါကျတော့ဒီခန္ဓာကိုယ်တွေထဲမှာသတ္တဝါတွေထဲမှာအသက်ဘလို့ရှင်းတယ်လဲတခါဒုတိယတစ်ဆင့်တက်ကြဆို သူတို့ယုံကြည်ထားတဲ့ဗြဟ္မပုံမှာကျမ်းကတဲ့ဗြဟ္မကြီးကို၌ကဘာလဲဆိုရင်သူကိုယ်ကိုသူဖန်ဆင်းရှင်ကြီးဖြစ်နေယုံကြည်ယူဆထားပြီးတော့နော်အဲ့ဒါတော့သူကနေပြီးတော့ထင်ထားတာကကျန်တဲ့တ attva အလုံးကိုသူကဖန်ဆင်းတယ်ဆိုတော့သူကိုယ်တိုင်ကတော့မအိုမနာမသေးတဲ့ main အတ္တကြီးဘာလဲ main အတ္တကြီးအဲ့ဒီ main အတ္တကြီးဆိုပေမဲ့ကြီးကျင်လဲကြီးမဲ့သိကျင်လဲသိမဲ့ဒါပေမဲ့သူ့ရဲ့ဂုံကတော့ဘာလဲဆိုရင်မအိုဘူးမနာဘူး မသေးဘူးဖြစ်စီလို့မပြစ်ဘူးအုံမင်းရေပြောင်းလဲတတ်တဲ့သဘောမရှိဘူးထာဝရတည်ပြီသူကတော့ everlasting ပဲသူကပြီးပြီ creator everlasting creator သူကိုယ်တိုင်ထာဝရတည်ပြီးတော့တတ္တဝါတွေသူဖန်ဆင်းမြန်ဒါပဲသူ့ယူဝါဒဆိုတဲ့အခါကျတော့သူ့ရဲ့အတ္တသည်သူ့ရဲ့ဖန်ဆင်းရှင်ဆိုတဲ့သူကိုယ်ကိုယ်သူယုံကြည်ခြင်းဒီ main အတ္တဖြစ်ယုံကြည်တယ်အဲ့ဒါကို parama အတ္တလို့ခေါ်တယ် parama ဆိုအကြီးဆုံးကြီးပြောတာ main ကြီး parama အတ္တ ဒါတော့သူကနေပြီးတော့ဖန်ဆင်းတယ်လို့ယုံကြည်ထားတဲ့တတ္တဝါလေးတွေအတီးအသီးသီးမှာတော့သူ့ရဲ့တောင်းတချက်ဖန်ဆင်းချက်လိုအပ်ချက်ကြောင့်เนาะပေါ်လာတယ်ဆိုပြီးတော့เนาะဒီအတ္တအမုံအမွားအသေးလေးတွေကိုကြတော့သူစစ်ကြောလာအနတ္တဖြတ်လိုက်တဲ့အခါစစ်ကြောလာအနတ္တမှာတတ္တဝအနန္တပေါ်လာတယ်အဲ့ဒါကြတော့တယောက်ချင်းတယောက်ချင်း individually survive ဖြစ်ဖို့အတွက်ဒီနေ့ဘာခေါ်မလဲလူတွေမှာဇီဝဆိုတာလေးရှိဖို့အတွက်ကိုသူ့ရှိကလာတာဖြစ်တဲ့အတွက်အဲ့ဒါကြတော့ဇီဝအတ္တ အဲ့ဒီဇီဝအတ္တကြီးသူ့ main အတ္တကြီးကနေခွဲထွက်သွားတယ်လို့ပြောခြင်းလဲပြောတနည်းသူကဖန်ဆင်းလို့ဒါကိုစစ်ကြဝဠာနာစစ်ကြဝဠာအနန္တမှာအကုန်လုံးပြန့်ပြီးတော့မတတ်တော်ရည်အနန္တပုံစံမျိုးစုံဖြစ်နေတာလူဖြစ်ခြင်းဖြစ်မှာနတ်ဖြစ်ခြင်းဖြစ်မှာဗြဟ္မာဖြစ်ခြင်းဖြစ်မှာတိရစ္ဆာန်ဖြစ်ခြင်းဖြစ်မှာတိရစ္ဆာန်လည်းမျိုးစုံပဲကဲအဲ့ဒါအလုံးကသူ့ရဲ့ဖန်ဆင်းခြင်းပဲတူဦးချင်းတူဦးချင်းမှာရှင်နေတဲ့အတ္တအသက်ဇီဝလေးကို အသက်ရှင်နေတဲ့တတ္တဝါတွေရဲ့အသက်ကလေးကိုဇီဝအတ္တလို့အဲ့ဒါလို့ခေါ်တယ် နော်ဒါကြောင့်အတ္တဘယ်နှမျိုးဖြစ်သွားပြီလဲနှစ်မျိုးပရမအတ္တနဲ့ဇီဝအတ္တဖန်ဆင်းရှင်ကြီးကို၌ကတော့သူ့ကိုယ်ကိုသူပရမအတ္တနော်အကြီးမြတ်ဆုံးဘယ်တော့မှမအိုမနာမသိမပြောင်းမလဲထာဝရတည်ပြီးတော့နေမယ်အတ္တမိန်အတ္တကြီးဒီနေ့ creator ကြီးဖန်ဆင်းရှင်ကြီးသူရဲ့ဖန်ဆင်းမှုအကြောင်းမလို့ပေါ်လာတဲ့တတ္တဝါလေးတွေမှာရှိနေတဲ့အသက်ကလေးတွေကတော့အသက်တယောက်ချင်းတယောက်ချင်းတူးချင်းတူးချင်းမှာရှိလို့အဲ့ဒါကိုဇီဝအတ္တလို့ခေါ်တယ်သူတို့လိုအင်္ဂလိပ်တန်တဲ့ကောဇီဝအတ္တ သူတို့ကအတက္ကတာမှာတော့ပရမအတ္တမသူကပရမအတ္တမလို့ခေါ်တယ်သူကတက္ကတာတွေပါအတန်နဲ့အတ္တမဆိုတာအတ္တပြောတာအဲ့တော့ကောင်းပြီအတ္တနှစ်ခုခွဲထွက်လာပြီအဲ့တော့အတ္တကောင်းပြီတယောက်ချင်းတယောက်ချင်းတူးချင်းတူးချင်းမှာဘာတွေရှိနေဆိုဇီဝအတ္တရှိတယ်ဒါတော့ဗြဟ္မာကြီးကဖန်ဆင်းတဲ့ဇီဝအတ္တဆိုတော့ဟောဒီဇီဝအတ္တကလေးကိုမိမိကခုနကပြောပြီးရှိနေတဲ့ဘဝလေးကိုဘယ်သူမှမအိုခြင်းမနာခြင်းမသေးခြင်းဘူး မသေးခြင်းတဲ့ခါကျတော့ဟောဒီအတ္တကလေးထာဝရတည်ရဲ့အတွက်ကိုကိုကိုလည်းပဲဂယုမဆက်ရဘူးလားဆက်ရတယ်ပြုရတယ်ပြင်ရတယ်နော်ခင်ဗျားတို့အခုဘိုက်စားလို့ရှိရင်မစားဘူးကွာလို့ဘယ်သူများခေါင်းခံရဲ့လေကောက်သွားစားပေးရတယ်ဟုတ်တယ်မဟုတ်လားအိတ်ရှင်နဲ့တော်ပြီးမင်းတော်တော့ဆိုရင်မရဘူးမအိတ်သေးရင်လည်းငိုက်တော်တာပဲ तू အတင်းငိုက်တော်တာအိတ်တော်အိတ်မပေးရဘူးလားအိတ်ပေးရတယ်နော်ညောင်းမြန်တော့လည်းနှိပ်ပေးရတယ် ဟုတ်တော့မလားစာတော့လည်းကျွေးရတယ်အိတ်ရှင်တော့လည်းအိတ်ပေးရတယ်ညောင်းမြန်တော့လည်းနှိပ်ပေးရတယ်ခိုင်ကြည်စမ်းဘသူမှခင်ဗျခေါင်းမမာရဲပါဘူးချစ်လို့လားမုန်းလို့လားတေချာတာပေါ့ဗျာဟုတ်လားတေချာတာပေါ့ကိုယ့်ရဲ့ဘဝလေးကိုယ့်အတ္တကလေးသာသာရရတဲ့တဲ့သာသာဘက်ကလေးလက်မစားအညောင်းညာမရှိပေါ့ပေါ့ပါပါဖြစ်ဖို့ရေးအကုန်ဝိုင်းပြီးတော့မှပြင်ပေးနေရတာကိုယ့်ဘာသာကိုကိုယ်တိုင်ပြင်လို့အားမရတဲ့ကလာကြစမ်းဟိုကနှိပ်ကြစမ်းဟိုကဟာခေါ်ကြပြန်ပြီမရသေးဘူးဆေးရုံသွားကြစမ်းအောင် ဟုတ်တယ်မလားအတော်တောင်နဲ့မြ specialist တွေခေါ်လိုက်အောင်ရှင်းချင်းလွတ်လာသေးချင်းလွတ်လာစဉ်းစားကြည့်ဒါချစ်လို့ပဲဟုတ်တယ်မလားကိုကမသေးရနိုင်ဘူးမပြည့်ရနိုင်ဘူးအဲ့ဒီခါမှာမိမိကိုယ်ကိုနော်ပထမအတွင်းထဲမှာအသက်ရှင်တဲ့အတ္တကလေးဇီဝအတ္တလေးရှိတယ်လို့ယုံကြည်ထားတဲ့တစ်ဆက်ကနေဒီအတ္တကလေးမသေးရေးတော့တနည်းအသက်ရှည်ရေးကျမ်းမာရေးအတွက်ပြုပြင်မှုကလေးတွေက လိုက်လာတယ်နော်ချစ်တာကို သဘောကျတာကိုအဲ့ဒါကြတော့ဘာလဲဆိုရင်လောဘဖြစ်လာပြီเนาะတဏှာမာနဖြစ်တဏှာဖြစ်လာပြီအဲ့ဒါလေးကိုမိမိကမသေးရဲ့အတွက်ကိုလည်းပဲအသက်ရှင်ရဲ့အတွက်အမျိုးမျိုးမိမိရှောင်ခြင်းရတယ်မတည့်တာတွေရှောင်နော်မတည့်တဲ့အစာတွေရှောင်အာရာသီဥတုတွေရှောင်အများကြီးရှောင်ခြင်းရတယ်နော်ကြမ်းကြမ်းမာမာဖြစ်အောင်ဂရုစိုက်ရတယ်အေးတခါတည်းယောဂရပြီဆိုလို့ရှင်လည်းအတတ်နိုင်ဆုံးအများဆုံးပြောင်းကုရတယ်အဲ့ဒါကိုကိုကိုချစ်လို့ပဲအသက်ရှည်ခြင်းလို့ပဲနော် ဘလောက်ကြီးပဲဘဝနှုံချစမ်းပါစေနော်စားစရာကုန်းကောက်စရာမရှိတဲ့ homeless တွေလဲမင်းတို့ဘဝကြီးကွာအိမ်မရှိသားမရှိမယားမရှိဘာမှအထိပ္ပယ်မရှိလူဘဝကြီးမှာဒီလိုဖြစ်နေမှာတော့မင်းတို့ဘာမှလည်း enjoy လုပ်စရာမရှိတော့သေပါတော့လားတော့ပြောကြည့်ပါလားလက်သိနေထားမတော့ကံကောင်းမင်းဘာလဲလူကိုဆိုပြီးတော့နော် homeless စီးစိမ်မင်းတို့မသိလို့ဟလာသိရင်မင်းတို့ထက်မြတ်တယ်လို့ပြောချင်ပြောအောင်ပါမင်းတို့ကမှအလုပ်လုပ်ပြီးတော့အခွန်ဆောင်ရတာငါတို့အခွန်မဆောင်ဘဲနဲ့ပတ်ဆိုင်ရတာဟုတ်တော့မလားလို့ ဟုတ်တယ်လေပတ်စံတောင်းသမျှသူတို့ဘယ်သူမှပတ်စံအခုမခောက်ဘူးပြီးလို့ရှင်တက်လာလဲ3 500 600လောက်ရသေးတယ်လေအိမ်အိမ်ပေးတာတော့မနေဘူးကဲ तू လည်းသိချင်လားလို့မသိချင်ဘူးကဲကိုဘွားကြည့်တော့သူတို့ကနှိမ့်နေထင်မယ်သူတို့ကသူတို့နဲ့သူဟုတ်နေတာပဲကဲဒါကြောင့်မလို့တတ္တဝါတွေဘလောက်ကြီးနှုံချစမ်းပါစေတဲ့ဘလောက်ကြီးဆင်းရဲစမ်းပါစေရှင်ကျင်တာပဲရှင်ကျင်တဲ့အတွက်အသက်ရှင်ရေး အသက်ရှင်ရှင်နေရအတွက်ပြုစုရတယ်ပြုစုတဲ့အတွက်မိမိအတ္တကလေးကိုအချက်တနာပို့လာတဲ့အတွက်စောစောကအတ္တတိတိကနေနောက်တာဘာတစ်ခုပို့ပြီလဲကိုကိုကိုချစ်မြတ်နိုးတဲ့တဏဘာပေါ်လာပြီလဲတဏပို့ပြီနှစ်ခုရှိသွားပြီเนาะဦးဇွန်တို့ရဲ့အတွင်းထဲမှာလဲပတ်အောင်လုပ်တော့မယ်เนาะ operator နှစ်ခုတိုးလာပြီနှစ်ခုရှိလာပြီဒီတန်တရားကြီးကိုလဲတော့မှ तू လှဲ့တော့မှာเนาะဟိုထီးပါပေါက်တဲ့ကနန်းလုံးလေးတွေလှဲ့တယ်လို့လှဲ့တော့မှာဘယ်နာထွက်မှာမသိဘူး နောက်တစ်ခုကောင်းပြီတဏှာပူလာတာနဲ့ကောင်းပြီမိမိတို့ကဒီဖြစ်လာပြီဆိုတဲ့အခါကျတော့အတ္တကလေးကိုသာသာယာယာကောင်းကောင်းမွန်မွန်ဖြစ်တဲ့အခါကျတော့ဖြစ်တဲ့အခါမှာသာသာယာယာနဲ့ရယုံနဲ့မကျင့်တတ်ဘူးနော်အိမ်ရှိယုံတက်တက်ကားရှိယုံတက်တက်နော်မကျင့်တတ်သေးဘူးရှိတဲ့ပစ္စည်းကလည်းသူများထက်ကဘာဖြစ်ရမလဲတာမကြိုက်တယ်အဲ့ဒါတော့ပညာဆိုရင်လည်းသူများထက်တမ်းမှသူများထက်ဘွဲတွေရမှအထက်ကိုအထက်ကိုအထက်ကိုနဲ့မတက်ကြလား အဲ့တော့ဟာရှားတယ်ရှားတယ်ရှားတယ်အဝေချင်းတွေငါဝက်ကကောင်းမယ်ငါဒဇိုင်းလှမယ်ငါကပိုသားကောင်းမယ်ဟာပညာချင်းတွေငါကဘယ်တက်ကသူကမှဟောမပြန်ဘူးလားငါတို့ကဘွေချင်းတွေလည်းငါတို့ကဘယ်တက်ကသူကယူထားတာဒါလို့ဦးဇင်းတို့ကလည်းဘဂဝါဟိစကူကနေဘွဲယူလာတာလေဟုတ်တယ်လေဘုံဘုံเจ้าအတွက်ကိုဘဂဝါဟိစကူပဲရှိတာအဲ့တော့ဦးဇင်းတို့ကဘယ်တက်ကသူနဲ့မှဦးဇင်းတို့ကရှင်းလို့မရဦးဇင်းတို့ကလည်းကိုကိုကတော့အမြင့်ဆုံးထားတာဆိုတော့အဲ့ဒီလိုဘွေချင်းတွေလိုက်ဒီလိုပဲဟာဆွေချင်းမျိုးချင်းငါတို့ကဘယ်မျိုးကလာတာနဲ့မှဖြစ်ပြန်ဘူးလား အာသူတို့ကဘလို့မျိုးကလာတာအမျိုးကိုလည်းတိုင်းတယ်နော်ပစ္စည်းကိုလည်းတိုင်းတယ်ပညာကိုလည်းတိုင်းတယ်အာအကုန်တိုင်းတိုင်းတိုင်းတိုင်းပြီးတော့လာတဲ့ခါကျတော့ကိုကသူများတဲ့တာချင်းတဲ့ကဟာစီပစ္စည်းကိုလည်းအများကြီးရှာပညာတွေကိုလည်းအများကြီးတင်းတင်းတင်းတက်မြောက်တဲ့ခါကျတော့ဘာဖြစ်လာပြီလဲမာနဖြစ်သွားပြီမာနဖြစ်သွားပြီငါတို့တတ်တာပိုမြင့်တယ်ငါတို့ကပိုသိတယ်ငါတို့ကပိုနားလဲတယ်ပိုချော့တယ်ဟာပိုအောင်မြင်တယ်ပိုပိုပိုပိုဆိုတာတွေအဲ့ဒါမာန ငါတို့လောက်မင်းတို့တတ်လို့လားငါတို့လောက်မင်းတို့ရလို့လားငါတို့လောက်မင်းတို့ကောင်းလို့လားဆိုတာသူများအထင်သေးမှုဖြစ်လာကိုကိုကမာနဖြစ်လာအဲ့ဒီမိမိရဲ့မိမိကိုကိုမိမိဒီအသက်ရှင်သာနေတဲ့ဘဝအတ္တကလေးရှိတယ်လို့ထင်တာကအတ္တဒိဋ္ဌိဟောဒီဘဝကလေးကိုချက်လာတာကတဏှာနော်အဲ့ဒီကမှာဖြစ်လာတဲ့ဘဝအပေါ်မှာဖြစ်လာတဲ့မာနကမာနပေါ့ဗျာမာနကတော့မာနပေါ့တဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့အဲ့ဒီသုံးခုသည်တတ္တဝါတွေကို တန်တရားထဲမှာလက်ပတ်အောင်လှက်ပတ်နေတဲ့လှက်ပတ်ပေးတဲ့ operator ၃ခုပဲအဲ့ဒီ၃ခုကိုထုတ်လိုက်ရင်တတ္တဝါဆိုတာမရှိတော့ပြီးပြီအဲ့ဒီ၃ခုကတတ္တဝါလို့လက်ပတ်စေတတ်တဲ့တန်တရားလဲအောင်လုပ်တတ်တဲ့ဟာအဲ့ဒါဟာ operator တွေပဲသူတို့ကလှက်ပတ်နေတာဒီကောင်တွေကမောင်းနေတာပဲတတ္တဝါဆိုတော့မရှင်းဘူးအဲ့တော့ကောင်းပြီဒါတွေကိုဟောဒီဘဝတန်တရားတွေကမထွက်အောင် လဲပတ်အောင်လှုပ်လှုပ်ပြီးတော့တခါဘဝတွေရပြန်တဲ့ခါကျတော့လေစဉ်းစားကြည့်လေဘဝတွေကိုချိန်ပြီးဘဝတွေကိုချိန်တဲ့ခါကျတော့လူဘဝဆိုလို့ရှင်လည်းပဲဒီဒီဘဝပဲရှိတယ်ပဲထားပါနော်ဒီဒီဘဝပဲရှိတယ်ပဲထားတဲ့ဟိုတဲ့ငါလည်းပဲဟာရိုးရိုးဘဝနေပြီးတော့မှနည်းနည်းလေးမြင့်တဲ့ဘဝအာနဲ့အဲ့ကနေပြီးတော့နည်းနည်းလေးမြင့်တဲ့ဘဝနဲ့နောက်ဆုံးကျတော့အမြင့်ဆုံးဘယင်နဲ့တမတတွေဒီမမှန်ဘူးလားဝင်းကြီးချုပ်တွေမှန်ကြတာပဲတထေးကြီးတွေဖြစ်ကျင်ကြတာပဲဆိုတော့အခါကျတော့သူတို့ဘဝနေပြီးအထက်ကိုကြီးကြီးပြီးတော့ဒီဒီဘဝမှာလည်းအမျိုးမျိုးသူတို့အထက်ကိုပြောင်းကျင်တာတက်ချင်နေတာပဲ နော်အဲ့ဒီတော့တဘွားမှာလည်းပဲတခါတည်းတိုးတရဲ့အနေနဲ့ကြည်ရင်မကောင်းဘူးလားဆိုတော့ကောင်းတယ်နော်ဦးဇင်းတို့ပြောတဲ့အခါဒါကဘောတန်တရားဖြစ်နေပြောတာဘဝတစ်ခုတိုးတရဲ့အတွက်လောက်တာကြတော့မှန်တယ်ဒါပေမဲ့ဦးဇင်းတို့ကဒါကိုဘဝဟာလက်ပတ်နေတဲ့အဆုံးမရှိတဲ့လက်ပတ်ခြင်းအဖြစ်နဲ့ကြည်ပြီးတော့ဒါကိုဒုက္ခဖြစ်နေရှုပြီးတော့မှတန်တရားထွက်ကြောင်းကိုရှာနေတာဖြစ်တဲ့အတွက်ဒါဟာလည်းပဲမကောင်းသေးဘူးလို့ပြောခြင်းလို့ဒါလည်းမကောင်းသေးဘူးလို့ပြောခြင်းလို့ ဒါတော့လူဘဝမှာရှိနေတဲ့စီစဉ်တွေကိုတခါမကျေနပ်နိုင်တော့လှုပ်တဲ့ကုသိုလ်ကိုလည်းပဲဘာဖြစ်လာပြီလဲစဉ်းစားကြည့်ဟာလူဘဝမှာအမြင့်ကြီးကိုမရောက်သေးခင်က မြင့်ကျင်တယ်မြင့်တဲ့နေရာရောက်ပြန်တဲ့ခါကျတော့သူတို့အောက်ကနေကြည့်တယ်လို့အပေါ်ကျတော့မဟုတ်ပြန်ဦးဇင်းတို့ကတော့ကပြောခဲ့ဘူးတဲ့ခေါ်တော့ကလာခဲ့တယ်စီနဲ့ဆုံးဆိုတာလေးထပ်ပြောအောင်မယ်မကြားဘူးတဲ့သူတွေဦးဇင်းစာအုပ်ထဲလည်းရေးထားတာရှိပါတယ်နော်စီနဲ့ဆုံးဆိုတာကစီ စီဆိုတာဥစဉ်နဲ့နန်းတော်ကြီးတဲ့မှာဟိုးနန်းမြင့်စင်ကြီးပေါ်မှာတင်ထားတဲ့စီတော်ကြီးကိုပြောတာဆုံဆိုတာကတော့ထုံးစံအတိုင်းပေါ့မိဘူးတဲ့ထောင်းတဲ့ငရုတ်ကြီးထောင်းတဲ့ဆုံပြောတာဒါတော့သူတို့နှစ်ခုကမြင်ရတယ်တဲ့ဒါတော့စီတော်ကြီးယွန်းလိုက်တယ်ဆိုတော့จิตတင်မင်္ဂလာရှိတာကြီးတွေပဲဖြစ်တာပေါ့နိုင်ငံခြားတန်တမန်ကြီးတွေဘီကြီးတွေဝန်တာထွက်တာဒီလိုကောင်းကြီးမင်္ဂလာဖြစ်တဲ့ခါကြီးတွေမှာစီတော်ကြီးတွေကိုယွန်းတယ်တီးတယ်ဒါတော့သူမြည်လိုက်တယ်ဆိုရင်တော့ဒါမင်္ဂလာရှိတာတွေကြီးပဲဖြစ်တာသူ့ဘဝနေရတော့လဲနတ်မြင့်စင်ကြီးမှာနေရတာထင်ပါ ဒါပေမဲ့ဟိုးကမိဘူးချောင်းနဲ့နေတဲ့ငရုတ်ဆုံကတော့မနေ့ကမိုးလင်းကမိုးချုပ်တဒိန်ဒိန်နဲ့ငပိထောင်းလိုက်ငရုတ်တိထောင်းလိုက်မိသိလင်ထောင်းလိုက်ရင်းစိမ့်ထောင်းလိုက်နဲ့နန္နာစတ္တာပူရာတွေကြီးပဲလာတာသူရှိအကောင်ဘာလာအောင်နော်ဘာမှမလာတော့ပြောတာပေါ့ငရုတ်ဆုံလေးကကိုကြီးကကိုကြီးစီတို့ဘွားများတဲပြီးတော့မြင့်တာကိုတင့်တာကိုအတခါတည်းကြကြနနဆေးလည်းညှို့လို့မပြအမြဲတမ်းခြေသထားရတယ်နော်ခြေသပြီးတော့မှအတန်ကိုလည်းကြီးကြီးလေးလေးပြောင်းအမြဲတမ်းတခါတည်းကျိုးတွေကိုဆွဲပြီးတော့ တန်းပြီးတော့ထားတာအတန်ကြီးကြီးလင်းလင်းလင်းနဲ့အကိုကြီးတို့များအောင်လိုက်ပြီဆိုရင်မနေ့မိုးလင်းကတဲလို့ကြက်တင်မင်္ဂလာရှိတာတွေကြီးပဲဖြစ်တာဟာညီလေးကတော့ဖြစ်လိုက်ပြီဆိုမှတော့တခါတည်းအမြဲတမ်းအထုအထောင်းတခါတည်းညှောနံပေပုတ်ပိဆိုတဲ့ဟာတွေကြီးပဲထူထောင်းနေရတာတဲ့ပြီးတော့မှလည်းပဲလှလှပပမဟုတ်ဘူးတဲ့နေရတာကညစ်တပ်ညစ်ပတ်ပြီးတူးနေတဲ့ထဲမှာနေရတာဒါတော့ကိုကြီးဘွားနဲ့ညီလေးဘွားတဲချာနာကိုလို့သူကပြောတာအဲ့တော့စီကြီးကပြောတယ်တဲ့ညီလေးရတဲ့မင်းထင်လို့ပါတဲ့ ကိုကြီးလည်းစီမဖြစ်ခင်တော့ကတော့အဲ့လိုပဲထင်တာတဲ့စီကြီးများဖြစ်လေရင်ဘယ်လောက်ကောင်းမလဲလို့အပေါ်လဲရောက်ရောတဲ့သူတို့ကသူတို့ဖြစ်စေခြင်းတဲ့အရာလေးတွေကိုနော်သူတို့လုပ်တဲ့အရာလေးတွေကိုလှတဲ့ထင်အောင်ဆေးကြကြနာဆိုးအတန်ကြီးအောင်တရေကြကြနာတင်းရှိသမျှမြို့တော်တဝိုက်နေပြည်တော်တဝိုက်ရှိသမျှကိုပြင်မနာပါမကြအကုန်ကြားလောက်အောင်လို့နော်နာနာထုမှာတရေလုံးကိုကြက်နေအောင်ထုတ်ထားတာကြက်ထားတာအဲ့ဒီကြက်တဲ့တရေဂျိုးနဲ့ဟောဒီ စီမျက်နှာဝကိုရိုက်တာညီလေးရေမင်းထန်တယ်လို့မဟုတ်ဘူးတဲ့မနဲ့မိုးတောင်မလဲရသူငါမှဘဲပြန်ညာပြန်ပါရက်ခံနေရတာကဲဘယ်လိုလဲစီဖြစ်ရှင်တဲ့သူတွေစဉ်းစားကြည့်လေကျုပ်တို့ကခင်ဗျမိုးလဲအောင်အိတ်ရှင်အိရလုံးမသမတမအိရဘူးဘာဖြစ်လဲဒီဘက်ကမှောင်ဟိုဘက်ကလဲနေတာဟိုဘက်ကပြဿနာဖြစ်ရင်ကွန်မန်ဒါရောက်မှာလေသူကကွန်မန်ဒါချီးလေဟုတ်တယ်မလားလို့သူ့မှာနေမရှိညမရှိနော်ဒါကြောင့်မလို့သမတတက်တန်၈နှစ်လောက်လုပ်ပြီးလို့ရှင်သူတို့စပယ်နဲ့သွားကြည့်ပါလား ကြာစံတော့ဘလောက်စိတ်ပါပင်ပန်းတယ်လဲဆိုတာကဲဒါတော့သူတို့မဖြစ်ခင်တုန်းကဖြစ်ချင်တယ်ဆိုပေမဲ့တကယ်နောက်တစ်ခါလောက်ပါဆိုဟာတော်ပြီတော်ပြီတော်ပြီတဲ့ဟိုမှာကြောက်သွားကြတာပင်ပန်းတာရောတာဝန်ကြီးတာရောလေဒါတော့သူတို့မျောလင့်တာကစီစိန်ဒါပေမဲ့တကယ်ယာရုရတဲ့ခါကျတော့ဘာလဲဆိုပင်ပန်းတာဖြစ်သွားတယ်အေးစီစိန်နော်အခါစားဖူးမျောစေဆိုတာမျိုးမဟုတ်တော့ဘူးအဲ့ဒါတော့ပင်ပန်းတဲ့ခါကျတော့အင်းလူဘဝမဟုတ်သေးရင်တော့ နတ်ဘဝတော့ချမ်းသာမယ်ထင်တယ်ဟောအပေါ်မကြည့်တာဘူးလားလူဘဝကတော့မရှိတော့ဘူးဒါကုန်ပြီဒါဒိတ်ဆုံးပြီနော်ဒိတ်ဆုံးပြီဆိုတော့နော်စီစဉ်ရာထူးရှိတယ်ဆိုမှလည်းမနာတာမကြနာမဘာတခါတဲ့ဒုက္ခတွေကလည်းပဲရှိနေတဲ့ခါကျတော့ဒီဘက်ကစီစဉ်လေးခံစားကျင်တာတောင်မှပြဿနာတွေကိုဖြေရှင်းနေရတာဘလို့မှစိတ်ကမရဘူးမရတော့ gain နတ်ပြည်များဖြစ်ရင်တော့ဗြဟ္မပြည်များဖြစ်ရင်တော့ဆိုဟောနတ်ပြည်ဗြဟ္မပြည်လှမ်းမကြည့်ဘူးတော့လားကြည့်တော့လုတ်တဲ့ကုသိုလ်ကလေး နော်ဘုရားတပည့်တော်တို့ဒီနေ့လှူရတန်းရတဲ့ဘုရားတရားရတဲ့ကုသိုလ်ချောင်းဆောင်ရတဲ့ကုသိုလ်လမ်းခရရတဲ့ကုသိုလ်တရားဆောင်ရတဲ့ကုသိုလ်အပေါင်းတို့သည်နတ်ပြည်မှာတရားမင်းကြီးဖြစ်ရပါလို့ဤနတ်သားကြီးဖြစ်ရပါလို့ဗြဟ္မာကြီးဖြစ်ရပါလို့ဤနဲ့စိတ်ထဲကမတောင်းဘူးလားတောင်းမယ်လေလူစည်းစိမ်မကောင်းတောင်းနတ်နဲ့ဗြဟ္မာတော့ကောင်းလောက်တယ်ဆိုတော့ gain ခမရတို့လူပြည်ကနေပြီးတော့နယ်ချက်တာဘဲရောက်သွားလဲဒါဆိုခမရတို့ကနယ်ချက်လားနယ်မချက်လားခမရတို့လည်းကိုလိုနီတွေလိုက်လုံနေတာပဲသူများအင်္ဂလိပ်တာထင်တယ်ခမရဟာလား စပိန်တို့အင်္ဂလိပ်တို့ကလူလောကတင်ချဲ့တာခင်ဗျားတို့ကလူလောကတော့မကကိုကိုယ်တိုင်နယ်ချဲ့ကောင်းလေဟုတ်တယ်မဟုတ်လားမကျင့်နိုင်ဘူးလေဒီတစ်ဘယ်သားအောင်မလဲ30တဘုံကိုရှာအောင်မယ်နော်ဖြာတယ်မကောက်ကိုစောပါလမ်းရှာမှာဟုတ်တယ်မဟုတ်လားဒါတော့ဘာဖြစ်လို့လဲဦးဇင်းတို့ကအတ္တကလေးတည်ထားတယ်ပထမအခြေခံ base မှာကိုအတ္တနဲ့တည်ထားတာဒါလေးตายရခြင်းနဲ့ဒါလေးခံစားခြင်းနဲ့30တဘုံနဲ့ချမ်းသာလိုက်ရှာခြင်းနဲ့ ဒါပေမဲ့မသိတာကယုံနာပေါ်မှာအမိပြုဖြစ်နေတဲ့ဘဝတစ်ခုတည်တည်ငြိမ်ကြီးမရှိဘူးဆိုတာကိုကဦးဇင်းတို့မသိဘူးအဲ့တော့မသိတဲ့အတွက်ရှာပြီးအောင်တော့ရလာပြီးခံပြီးအောင်တော့ဒါကြောင့်စွန်းလွန်းဆရာတို့ကြီးပြောတော့မဟုတ်လားမသိလို့လိုခြင်းဆွဲလန်းဆွဲလန်းတော့ပြုလို့ပြုလို့တော့ရရရှိတော့ခံစားမဟုတ်ပါဘူးရရှိတော့ခံလိုက်ကြပြီတော့ဒါပြောတာရပြီလေအခု အေးရတဲ့ခါဒုက္ခတွေလို့ပြောတာနော်သူတည်းနည်းနည်းလေးချွတ်အောင်ပြောတော့မသိတော့လိုချင်ပါသည်လိုချင်တော့ရအောင်လုပ်သည်ရအောင်လုပ်တော့ရလာသည်ရတာတွေကဒုက္ခဖြစ်သည်ဒုက္ခကိုဒုက္ခမှမသိသည်မသိတော့လိုချင်ပြန်သည်သွားပြန်ရဂျာယိတုမေရဲ့အဲ့ဒါအဲ့ဒုက္ခကိုဒုက္ခမှမသိသေးတော့ထပ်တောင်းလိုက်ကဲအဲ့ဒါလဲတာပဲအဲ့ဒါတော့ဆရာတို့ကြရမဟုတ်ဘူးခံလိုက်ကြပြီတော့တဲ့မင်းတို့မင်းတို့လိုချင်တာကိုလို့ပြောတာနော်အဲ့ဒါဟာတန်တရားလဲကြောင်းပဲ အဲ့ဒီလေချောင်းဟာဒီမှာရှိတယ်အဲ့ဒီထက်မှာပဲရှိတယ်ဒီထက်မှာပဲ base လုပ်ထားတာဟောဒီဘွားလေးသာယာရေးဟောဒီထက်ကောင်းတဲ့ဒီပြင်တစ်ခုကိုရောက်ရေးဒီဘွားမှာလည်းဓာတ်ထက်ကောင်းတဲ့အထက်ကိုရောက်ရေးရေးရေးရေးတာတခါတည်းအဲ့ဒီထက်ကိုပဲတခါတည်းတက်သွားလိုက်တာဒါတော့ဒုက္ခလို့သိရလားမသိဘူးဓာတ်ထက်ကောင်းတယ်ဆိုရင်တော့ဓာတ်တွေကောင်းနေတာရှိအောင်မလို့ထင်တာပဲဓာတ်တွေမြင့်နေဆိုရင်တော့ဒါကြောင့်ဦးဇင်းတို့အထက်ကိုအထက်ကိုဆိုပြီးတော့တက်လိုက်ကြတာလေဒါပေမဲ့ဘုရားကတော့ ဒါတွေอ่ะกว่าတဲ့เนาะပြောတာမင်းတို့လူပြည်မှာရှာလို့เนาะချမ်းသာကိုမတွေ့သေးတဲ့ခါနတ်ပြည်တက်ရှာနတ်ပြည်ကလည်းသူတို့အဆင့်ဆင့်အထက်ဆင့်ကြောင်းရင်တော့ပိုချမ်းသာလိမ့်မယ်အထက်တက်ရှာအဲဒီကနေတော့ဗြဟ္မာပြည်တက်ရှာမတွေ့ပါဘူးတဲ့နောက်ဆုံးနေဝတညာနာတညာနာတညာယရဏဘုံကိုရောက်လို့เนาะအသက်တွေရှေးပြီးတော့အမတန်တက်တန်းရှိပြီးသာဝရတည်တဲ့ချမ်းသာလို့ထင်ရထင်ရသယောင်ယောင်ဒီချမ်းသာလေးတော့ရှိတယ်တဲ့ဒါပဲတဲ့ ဒါပေမဲ့ तू လည်းပဲနန္တရားဆိုတဲ့အပြစ်နဲ့နေရတာဖြစ်တဲ့အတွက်တက်တန်းကုန်တော့သူတို့လည်းပါဖြစ်လဲတေးပြန်ရောတာဒါကြောင့်32ဘုံဘယ်မှာပဲရှာရှာမင်းတို့ထင်တဲ့ချမ်းသာမရှိဘူးမင်းတို့ကတာတပုံပြီးတပုံတပွားပြီးတပွားရှာနေတာဒါကြောင့်တကယ်တမ်းကြည့်လိုက်တဲ့အခါကျတော့ဒီတဏှာဒီတဏှာရဲ့ဒီမာနရဲ့ဒီဒိဋ္ဌိရဲ့ကတန်တရားအကျယ်ချဲ့တဲ့ဘာကောင်းနေလဲနေချဲ့ကောင်းတယ်တဲ့အဲ့ဒီနေချဲ့ဘယ်မှာရှိလဲဒီမှာရှိတယ် ဒီမှာရှိရင်ဒီလူဟာဘာကောင်လဲနေချက်ကောင်ဒါနေချက်ကောင်ဟုတ်တယ်မဟုတ်လားအဲ့ဒါပဲအဲ့ဒါကြောင့်မလို့နေရတာကမှကိုကငါဆိုတာလေးကရှိတဲ့ခါကျတော့ရောက်လျာဘဝမှာမအေးနိုင်ဘူးလေဒါနဲ့ဥစ္စာမှာကြပြားလေးရေးထားတယ်ဖတ်ကြည့်စမ်းပါ ကဲထပ်ဆိုကြည့်ပါအောင်ရအောင်ပထမတစ်ဘက်ကမြတ်သားဆရာတို့ကြီးပြောတဲ့စာဒုတိယဘက်ကဥစဉ်ကပြန်ဖြည့်ထားတာနော်ဒါတော့ကင်ကောင်းပြီအကုန်လုံးပြန်စဉ်းစားကြည့်မယ်ဆိုလို့ရှိရင်ဘယ်နေရာဘယ်နေရာဘယ်နေရာမဆိုဘသူဘာလို့ရှုပ်တာလဲငါဘာလို့ရှုပ်တာနော်ငါဘာလို့ရှုပ်နေတာ ဒါတော့ငါဆိုတဲ့အစွဲကိုတာဖြုတ်လိုက်စမ်းပါခုနဦးဇင်းပြောလိုက်ပြီတဏမာနဒိဋ္ဌိဆိုတာဒိဋ္ဌိကအခြေခံတယ်ဒိဋ္ဌိကငါပဲမဟုတ်လားလို့ဒီငါကိုအခြေခံပြီးဘဝတစ်ခုလဲနေတာဆိုတော့ဒိဋ္ဌိကိုဖြုတ်ရင်တဏှာလည်းပြုတ်ပြီးတဏှာပြုတ်ရင်မာနလည်းမရှိဘူးဒါတော့ဟောဒီငါပါလို့ဆိုတဲ့အတ္တဒိဋ္ဌိကိုသာဖြုတ်လိုက်စမ်းပါတဲ့နော်ငါကိုသာနိုင်အောင် ဖြုတ်ပါအာလုံးကုန်အေးခမရတို့ပူနေတယ်ဆိုတာတွေမရှိတော့ဘူးငြိမ့်သွားပြီအဲ့ဒီကြမှာတကယ်သာဝရအငြိမ့်သာဝရ ဒုက္ခနော်မှန်တဲ့အဲ့ကြမှာ everlasting ဒီ happiness ကအဲ့ကြမှာနိဗ္ဗာန်ဒုက္ခကိုရတာဒါကြောင့်တည်ငြိမ်တဲ့ဒုက္ခဖြစ်လိုက်ကြတော့တန်တီဒုက္ခလို့ခေါ်တယ်ပြောင်းခြင်းလဲခြင်းနော် မရှိတော့ဘူးအဲ့ဒါကြောင့်အရာရာငါပါလို့ရှုပ်တွေ့ငါကိုသာနိုင်အောင်ဖြုတ်ပါဦးဇင်းတို့ကနိုင်အောင်ဖြုတ်ပါဆိုတာငါကိုကိုမမြင်သေးဘူးဆိုတော့ဖြုတ်ဖို့ဆိုတာဝေးရောတိဆောက်သူဘယ်သူမှမတည်သေးဘူးဆိုလို့ရှိရင် ကိုကိုကိုငါပဲထင်နေတာပဲ ဒါကြောင့်နံပါတ်1ကငါကိုနေအောင်သိငါကိုသိရမယ်ငါမသိအတ္တမသိအနတ္တသိပါမလားမသိဘူးလေကိုယ်ခန္ဓာကိုယ်တည်းကြီးရောအချင်းကဲဘုံကြီးထည့်ပေးလိုက်တယ်ဆိုပါတော့ကိုယ့်ရဲ့အိတ်ထဲမှာကိုကိုယ့်အိတ်ထဲမှာချင်းကဲဘုံကြီးပါနေတယ်ဆိုတာမသိသေးသေး၍ခမရတို့သွားနေတဲ့ခီပျော်နေမှာပဲလေမြန်လေးစီးစားလိုက်တောက်လိုက်လာကျွလိုက်စားလိုက်ဟုတ်လားမလားပြီးကြကြမှာဘုံကနေဆိုသွားရတာဟုတ်တယ်မလားဒါတော့ကိုယ်ခန္ဓာကိုယ်ထဲမှာ ချင်းကြိတ်ဘုန်းကြီးပါနေပါတယ်ဆိုလို့ရှိရင်တော့ခင်ဗျားတို့အဲ့ဒါကြီးအဲ့အဲ့ဒီဟာကြီးနဲ့ပြောနိုင်ပါဦးမလားဒါဆိုရင်ဒီဘုံကိုဖြုတ်ဖို့အရေးကြီးလာဒီဘုံဖြုတ်ရတော့မယ်အတ္တဆိုတာဒါပဲနော်အတ္တဆိုတာဒါပဲဒါတော့မိမိတို့ခန္ဓာကိုယ်ဘုံကတိဆောက်တာဟာဒီအတ္တကြောင့်ဒီပြဿနာဒီဒုက္ခဖြစ်တာပါလားဆိုတာသိမှဒါကြီးကဒုက္ခပေးနေတဲ့တကယ်ကိုမှ suffering creator ကြီးအစ်စ်ပဲဒုက္ခ condition ကြီးပဲ အခုဘဝကိုလည်းဒုက္ခလို့မြင်ပြီးဒုက္ခကိုဖန်တီးတဲ့အတ္တမှမြင်ပြီးကောင်းပြီအတ္တမဟုတ်တော့ဘူးအတ္တကြောင့်ဖြစ်တယ်ဆိုရင်ဒါအနတ္တသဘာဝဆိုတာအဲ့ကြမှာသိရမှာဒါကြောင့်အတ္တကိုမသိရင်အနတ္တကိုမသိနိုင်ဘူးဒါကြောင့်မိမိတို့ဒီဟောဒီဘဝကိုတန်တရားလဲအောင်လုပ်တဲ့အတ္တကိုသိနိုင်ရေးအရေးကြီးတယ်နော်အရေးကြီးတာဖြစ်တဲ့အတွက်မြတ်စွာဘုရားဒီတတ္တယဒေသနာတော့နော်ဒုတိယမဟုတ်ဘူးဟိမဝတ္တသုတ်ကဒုတိယတတ္တယဒေသနာတော့ဖြစ်တဲ့အနတ္တလက္ခဏာသုတ်ကိုမြတ်စွာဘုရားဟောခြင်းဖြစ်တဲ့ နံပါတ်1ရည်ရွယ်ချက်သည်ဘေစာဝိက9ခုတရား9ခုကိုရန္တာဖြစ်ရေးအတွက်နတ္တလက္ခဏာတို့ဟောမယ်နံပါတ်2ရည်ရွယ်ချက်ဟောဒီတကဘာလုံးစစ်ကြောလာမှာတကဘာစစ်ကြောလာတစ်ခုလုံးမှာရှိနေတဲ့လူနဲ့ပြမတ attva တွေထင်ထားတဲ့အတ္တဟာမဟုတ်ဘူးအနတ္တဘာလို့ပြောချင်တာကတကြောင်ငါရဲ့ဝါဒကတော့အနတ္တပဲလို့ကြီးညာချင်တာကတကြောင်အဲ့ဒီအကြောင်းနှစ်ချက်ကြောင့်ဒုတိယအကြောင်းကတော့စာထဲမှာမပါဘူးဒါကဥစဉ်က history နဲ့ ကိုက်ပြီးတော့မှမြတ်စွာဘုရားဒါဟာဒါကြောင့်မလို့ဟောတာဖြစ်မယ်လို့ထည့်ပြောတာဦးဇင်းရဲ့အော် opinion ပေါ့နော်ဒါကစာထဲမှာမရှိဘူးဒါခက်ကိုကြည့်ပြီးတော့ပြောဆိုခြင်းဖြစ်ပါတယ်ဘာဖြစ်လဲလဲဆိုလို့ရှိရင်ဒီနိုင်ငံမှာနေတဲ့သူတွေကပိုထင်ရှားတယ်နောက်ထပ်သမတရွေးကောက်ပွဲမှာသမတလှုပ်ရှင်တဲ့ပုဂ္ဂိုလ်ကသူကဘာလုပ်ရလဲမကျင်ညာဘူးလားကျင်ညာရတယ်လေဒါမှပဲဒါဟိုဘက်ကပြိုင်မဲ့လူကိုဘာလုပ်တာလဲဆိုရင်စိန်ခေါ်တာမဟုတ်ဘူးလားအဲအဲ့ဒီနီးပဲ သူတို့ကပေါ်နေပြီသို့မဟုတ်လို့ရှင်လဲလက်ရှိသမတကိုပြိုင်မဲ့ရွေးမဲ့သူစင်ခေါ်သူဖြစ်လာပြီဆိုတော့သူတို့ကဖျားမပွင့်ခင်အတ္တဝါဒကအရင်တည်နေနေတာအတ္တကိလမထာအကျင့်နဲ့ခက်စားနေပြီခက်စားလို့ကိုဖျားဒုက္ခရစရိယ6နှစ်လိုက်ကျင့်တာကျင့်ကြည့်ဟုတ်တယ်မဟုတ်လားဖျားကိုနိုင်ကိုမှသူကိုယ်တိုင်အထင်ကြီးလို့ကိုလိုက်ကျင့်ကြည့်တာမဟုတ်ဘူးဆိုတဲ့အဖြစ်ထွက်မှစွန့်ပစ်လိုက်တာဒါဘလောက်ထိလွှမ်းမိုးတယ်လဲအတ္တကိလမထာကျင့်ထိုးကျင့်ကိုကျင့်နေတဲ့ပုဂ္ဂိုလ်တွေဒီ အတ္တဝါဒကိုလက်ခံနေပြီးပြီဒါကြောင့်ဒီအကျင့်နဲ့ဒီလမ်းစဉ်ဒီယုံကြည်ချက်နှစ်ခုလုံးကိုမြတ်စွာဘုရားဖြည့်ဖြစ်စည်းပြလိုက်ခြင်းလို့နော်မဟုတ်ဘူးဆိုတာကြင်ညာခြင်းလို့ဒီအနတ္တလက္ခဏာတို့ကိုဟောခြင်းဖြစ်တယ်အဲ့ဒီခါမှာဟာမဟုတ်ဘူးတဲ့ဆိုတဲ့ခါကျတော့လူတွေအာယုံဆိုင်ပြီးတော့မအဲ့မှာလာကြည့်ကြပြီဝိုင်းလာပြီမင်းတထေးတကြွယ်ကုန်တဲ့ပွဲစားအဲ့ဒါတွေကနေပြီးတော့ကိုင်ဖရာတဆူပေါ်လာပြန်ပြီပြောရမယ်ဆိုရင်ခုနဖရာဒီနဖရာအဲ့လိုဖရာတွေကပေါ်လာတာ ဘုရားမပွင့်ခင်ကနှစ်နှစ်တစ်ထောင်လောက်ကဒီလိုကောလာဟလဖြစ်လာတာကအဲ့ဒီချိန်ကစပြီး तू तू ကလည်းပဲငါဘုရားဖြစ်တယ်ငါလည်းဖြစ်ပြီဆိုတော့ဖယုတုတွေအများကြီးပေါ်တယ်လေဒါတော့ဒီဘုရားကတော့ဦးဇင်းတို့ဓမ္မစစ်ကြာတော့ကဘာဘုရားတယ်လဲတမ္မာတန်ဗုဒ္ဓဘုရားအစစ်နော် အစစ်ဘုရားပဲဒါကြောင့်တိပရိဝတ္တံဒေါရတကရံယထာဝရညာနာတတနာသူဝိတ္တံဟောတိဆိုပြီးတော့မှအဲ့ဒါတွေအတိပြီးမှငါတမ္မာတန်ဗုဒ္ဓဘုရားရှင်ဖြစ်ကျင်းညာတာ proclaim လုပ်တာ အဲ့လိုကြီးညာတာဖြစ်တဲ့တို့မြတ်စွာဘုရားကနေပြီးတော့ဉာဏ်နဲ့ဝါဒတွေကိုလည်းသူနဲ့မတူတဲ့ကြောင်းအနတ္တလက္ခဏာတို့ထားဟောတာဒါဆက်နွယ်မှုရှိတယ်အဲ့တော့ကောင်းပြီဒါဦးဇင်းတို့ဒီအနတ္တလက္ခဏာသုံးမှာအတ္တဝါဒကိုပယ်ဖြောက်ရေးနော်လက်မခံရေးအဓိကပြီးတော့ဒီပိဿောက်ကငါးခုရန်တာဖြစ်ရေးအတွက်မြတ်စွာဘုရားဟောခြင်းဖြစ်တယ်ဒါအောင်ကောင်းပြီဦးဇင်းတို့အနတ္တလက္ခဏာတုတ်ကြီးကိုဟောရမယ်ဆိုတဲ့အခါကျတော့အတ္တတွေကိုသိရမယ် ဘယ်လိုတွေဆွဲတာလဲဦးဇင်းတို့ပုရုဇဉ်တွေတတ္တဝါတွေဟာအတ္တလို့ဆွဲတယ်ဆိုတော့ငါတို့ဘယ်လိုနည်းနဲ့အတ္တလို့ဆွဲတာလဲငါဆွဲတာကောင်ကိုဆွဲတာတော့ကိုမသိဘူးခုခက်တာဒါငါအဆွဲကြီးဖြစ်နေပါလားလို့ကိုမသိတာရှင်းရှင်းပြောရရင်ဒါတော့ကောင်းပြီအတ္တမသိအနတ္တမသိနိုင်ဘူးဆိုတော့ဦးဇင်းတို့အတ္တကိုအရင်သိဖို့ဘို့အရင်မကြည့်ဘူးလားသိတယ်အရေးကြီးတယ်ဒါကြောင့်အတ္တဘယ်နှမျိုးရှိလဲ၅မျိုးရှိတယ်ဆိုတာလေးဖတ်ကြည့်ပါအတ္တမျိုးစုံဆိုတာ Yeah. ကောင်းပြီလူတွေကလည်းအခုကသေးနေတာဦးဇင်းလည်းမနစ်ကပဲနစ်လည်းပဲအာသူဘမနစ်ဖြင့်လည်းပဲအဲကိုမြင့်သိရဲ့အကိုကြီးအာသူဘအာသူဘတွေဇက်တိုက်ပဲနော်ဆိုတော့အာသူဘတွေပေါ်နေတဲ့အချိန်နဲ့ဒီအတ္တတွေအကြောင်းပြောရတာနဲ့တော့ခါကောင်းကောင်းပဲနော်ခါကောင်းကောင်းဆိုတာလူတွေကကိုထင်ရမြင်ရတယ်နဲ့တည်သွားပြီဆိုတဲ့ခါကျတော့ကိုထင်တဲ့အတိုင်းလောက်ကြတာမဟုတ်လား ဘဝရှိတယ်မရှိဘူးရှိရင်လည်းဘလို့လဲဘာလဲညာလဲဘလို့နေတယ်လဲစသဖြင့်မြင်မတွေ့ကြတယ်ဒါပေါ်တော့အတ္တဝါဒတွေလေ့လာလို့ရှိရင်တွေ့လာလိမ့်မယ်ဒါတွေကာရကအတ္တဆိုတာကဦးဇင်းတို့အခုလောက်တယ်အဲ့တော့အတ္တဝါဒဆွဲတော့ပျောက်မသွားနေတော့ခေါင်းထဲမှာနော်အတ္တဝါဒလေးကဒီအတ္တလေးကြောင့်အသက်ရှင်တယ်ဘာအတ္တလဲဇီဝအတ္တအဲဇီဝအတ္တလို့လက်ခံလိုက်ပြီဆိုပါတော့ လက်ခံလိုက်ပြီဆိုလို့ချင်းဟောဒီဇီဝအတ္တလေးဟာဦးဇင်းတို့ကသူ့ထားเสียနေရာရှာရတော့မယ်ဟုတ်တော့မလားဘယ်နာလေးထားမလဲခေါင်းထဲထည့်မလားနှလုံးထဲထည့်မလားတကောလုံးမထားမလားဟောလာပြီနော် တွေးစားပြီထားကြပါစို့ဗျာနော်နှလုံးထဲမှာထည့်ထားလိုက်ပြီးတော့မှနှလုံးသွေးပတ်မလို့တဲ့ခါကျခန္ဓာကိုယ်တစ်ပြောလုံးပြတ်မသွားဘူးလားဦးဇင်းတို့ကလားဘယ် sense ဆိုတော့ခံစားလို့ရတာပဲဆိုတဲ့ခါကျတော့အတ္တလေးကအလဲဘိုဟိုမှာနှလုံးမှာသူကယုံထိုင်ပြီးတော့မှ ဟောဒီခန္ဓာတစ်ခုလုံးမှာရှိသမျှကို तू ကနေစီမံတာတွေးစရာတောစရာ तू ကပေးလိုက်တာလှုပ်စရာကိုင်စရာဒီလိုလှုပ်တယ်ဆိုမင်းဘလို့လို့ဘလို့လို့ဘလို့လို့ဘလို့ဘာပြီးမှဘာလို့ဘာလို့ဘာလို့ဦးဇင်းတို့ step by step ကွန်ပျူတာအဝင်ထွက်လုပ်တယ်လို့ပေါ့နော်ဒါတွေကို तू ကစီမံပေးတာတဲ့စကားပြောဆိုအခုတလုံးချင်းဦးဇင်းပြောတယ်ဒါပိတာဒါပိတာဒါပိတာပြောဆိုတာဦးဇင်းပြောတာမြန်ချင်းမြန်မယ်ဒါပေမဲ့ तू ကကြိုပြီးတော့မှအကုန်လုံးဒီထက်မှထည့်ပေးလိုက်တာဆိုတော့ဦးဇင်းပြောတာတွေးတာတွေ ပြောတာဆိုတာမှန်တာလောက်ကင်နေသမျှမှန်သမျှကိုဘယ်သူကဖန်တီးလဲဆိုရင်အဲ့ဒီခုနနှလုံးယုံထိုင်နေတဲ့အတ္တလေးကဖန်တီးပေးတယ်သူရှိလို့ငါတို့ဒီပြောလို့ရတာသူရှိလို့ငါတို့ဒီခြေတက်တက်လှုပ်လို့ပြုလို့ရတာဒါတော့သူ့ရဲ့စီမံချက်နဲ့ဝိဇ္ဇုတို့ရဲ့ကာယကံဝစီကံမနောကံကံသုံးပါးဒီလှုပ်ရှားမှုဖြစ်တယ်လို့ယုံကြည်ပြီးတော့ဒီထက်လေးမှာ soul လေး self လေး individuality လေးอ่ะเนาะသူ့ရဲ့ဒီခါလေးอ่ะဒီထက်မှနေရဲလို့ယုံကြည်ထားတာအမျိုးမျိုးပဲခေါ်ခြင်းတလို့ခေါ် whatever you call เนาะ main အနေနဲ့တွေ့ကြည့်ရင်ဒီထဲမှာအဲ့ဒါလိုစီမံတဲ့အရာကလေးတစ်ခုရှိတယ်လို့ယုံကြည်ရင်နာမည်တူတာမတူတာပါတာယုံကြည်ချက်ကမတူသွားဘူးလားအေးအဲ့ဒါလေးဟာတို့သူရှိလို့ငါတို့ဒါလေးလောက်တတ်တာသူကဆွဲနှုတ်လိုက်ဒီဆိုးလေးကနှုတ်လိုက်ရင်ဘာမှတို့တိနိုင်တာပြောနိုင်တာကြံနေတာမရှိတော့ဘူးအယုတ်ကိုဟိုရောဘတ်ယုတ်ကလေးကိုဘက်ထရီဆွဲနှုတ်လိုက်တယ်လို့ဖြစ်သွားပြီတစ်ချက်လည်းမဆူတော့ဘူးလမ်းလည်းမလျှောက်တော့ဘူးကာလည်းမကတော့အဲ့ဒါလိုတွေးတာ အဲဓာတ်ကလေးပြန်ထက်လိုက်လမ်းလဲလျှောက်တယ်တခြင်းလဲဆိုတဲ့ကလည်းကတယ်အဲ့ဒီလိုမျိုးဒါလေးကဥစဉ်တို့ထက်မှရှိတယ်သူ့ရဲ့စီမံချက်ကြောင့်ဒီလိုလှုပ်ရှားမှုဖြစ်တယ်ဆိုပြီးတော့ယုံကြည်ပြီးတော့အဲ့ဒီအတိကလေးနဲ့အဲ့ဒီထင်မြင်ချက်ကလေးရှိနေရင်ဘာအတ္တလဲကာရကအတ္တဒူဝါအတ္တလို့ခေါ်တယ်ဒူဝါဆိုတာပြုလုပ်သူမဟုတ်လားဒူဝါတဲ့မိတ်ကာတဲ့ပြုလုပ်သူတွေနော်နောက်တစ်ခုပါတယ်လေဝေဒက ဝေဒနာဆိုတဲ့စကားလုံးရဲ့ဟိုကျွန်တော်ဝေဒနာဆိုတာကတော့ခံစားမှုလို့ဆိုလိုတယ်အဲ့ဒီခံစားမှုတွေကိုခံစားတဲ့ပုံကိုကိုပါဠိလိုကြတော့ဝေဒကနော်ဝေဒကအတ္တခံစားသူအတ္တဘာအတ္တလဲကောင်းပြီဟောဒီကုသိုလ်တွေအကုသိုလ်တွေဘာပဲဖြစ်ဖြစ်မိမိတို့လှုပ်ထားသမျှဘဝထဲမှာရှိသမျှတွေကိုမိမိတို့ကစားမယ်တောက်မယ်နားထောင်မယ်သချင်းတွေမဟာမှုရကျန်တဲ့ကိုနမ်းရှူမယ်နော် အာတခါတည်းချောချောမွမွကလေးတွေနဲ့ဒီလိုပဲတခါတည်းနုနုညံ့ညံ့အဝတ်အစားလေးလည်းဝတ်ပြီးတော့နေမယ်စိတ်ထဲမှာမိမိတို့ခံစားတဲ့ခါကျဟာကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာလည်းမရှိဘူးလားအဲ့ဒီရှိတာကလေးကြတော့ဘသူကခံစားလဲဆိုရင်ဒီအတွင်းထဲမှာရှိတဲ့ခံစားမှုကိုဖြစ်စေတတ်တဲ့အတ္တကလေးအဲ့ဒါဝေဒကအတ္တရှိလို့တဲ့အဲ့ဒါများတာမရှိဦးဇင်းတို့ကဒီဟာတွေကိုကောင်းမမကောင်းမမသိဘူးတဲ့ဒါတော့အဲ့ဒီအထင်ကလေးကတစ်မျိုးအဲ့ဒါကိုဝေဒကအတ္တနောက်တစ်ခုက သာမီအတ္တအဲ့ဒါကတော့အများဆုံးပဲခန္ဓာအိမ်ကိုပိုင်တအုပ်ဆိုးသည့်ပိုင်ရှင်အတ္တဟောဒီခန္ဓာကိုယ်ကြီးထဲမှာအမြဲတမ်းနေတဲ့အဲပိုင်ရှင်ပေါ့နော်ဒီပိုင်ရှင် owner ရှိတယ်လို့ယုံကြည်ထားတယ်ဒါကြောင့်မလို့ဒီပိုင်ရှင်ရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီခန္ဓာကိုယ်ဟာဒီပိုင်ရှင်ကနေပြီးတော့မှသူခန္ဓာကိုယ်ကလေးကိုမနာမချင်းအောင်เนาะပြုစုရတယ်စောင့်ရှောက်ရတယ်အဲ့ဒါလိုလေးတွေယုံကြည် မိမိတို့အိမ်ဆောက်ထားတယ်ဆိုလို့ရှိရင်အိမ်ပြည့်လို့ရှိရင်ဒီတိုင်းကြည့်နေလားပြင်းသလားပြင်းတာပေါ့ဘာဖြစ်လို့လဲဆိုရင်ဒီအိမ်ကဘသူပိုင်လဲကိုပိုင်ထားတာလေမပြစ်ချင်မပြစ်ချင်ဘာလို့မလဲပြင်းပေါ့ဒါပြောတာနော်ဒါတော့ကောင်းပြီဟောဒီမှာပိုင်ရှင်အတ္တရှိတယ်အဲ့ဒီပိုင်ရှင်အတ္တကလေးကအမ်ဒီမိမိခန္ဓာကိုယ်ကြီးကိုပိုင်တာတယ်အစိုးရတယ်ဆိုပြီးတော့မှအဲ့ဒီလိုလဲထက်မှတ်တယ်ဒါကိုအမ် တချို့ကဦးဇင်းတို့အခေါ်ကလိုက်ပြလို့ခေါ်တာနော်လူသေးပြီဆိုတဲ့ခါကျတော့ဘာထွက်သွားတယ်လို့ပြောလဲဘာလိုက်ပြမှမထွက်ဘူးနှံကောင်လည်းမထွက်ဘူးလက်ပြလည်းမထွက်ဘူးပရလည်းမထွက်ဘူးဘာမှမထွက်ဘူးနော်ဒါတော့အဲ့ဒီလက်ပြဆိုတဲ့ဟာကအဲ့ဒီအသုံးတော့ဟာအဲ့ဒီလိုနင်းနေဦးဇုံတို့ဟောတော့ကဆိုလို့ရှိရင်တော့ပြောမယ်ဆိုရင်တော့အခုကနဲ့ပြောနေဟိတူဝါဒပေါ့အဲ့ဒီကနေပြီးတော့ဦးဇုံတို့မြန်မာနိုင်ငံနဲ့ဆက်သွယ်မှုတွေဖြစ် အဲ့ဒီလိုတွေဖြစ်ပြီးတော့အဲ့ဒီဟာတွေမှာဟိန္ဒူဝါဒနဲ့ဗုဒ္ဓဘာသာလည်းခတ်ဆင်ဆိုတော့အဲ့ဒီလိုနှီးနေသွားတာလေအရှေ့တောင်အာရှမှာလည်းရှိတာပဲအနောက်ကဒီအိန္ဒိယဒီတောင်အာရှနဲ့အဲ့လိုတွေဆင်းသွယ်ပြီးတော့မှလာဗုဒ္ဓဘာသာထဲမှာလည်းဒီလိုပြန့်နှံ့နေတာဒီပြင်မှာလည်းပဲအဲ့ဒါကလေးကတော့ရှိတယ်ဆိုတာကလေးကလည်းဒီပြင်ဘာသာတွေမှာလည်းမရှိဘူးလားဒီနေ့မဟုတ်ဒီနေ့ရှိတယ်နော်လေလာကြည့်ဟုတ်တယ်မဟုတ်လားအလွယ်ဆုံးပြောရင် go ဆိုတဲ့ရုပ်ရှင်ကသွားကြည့်ပါလားလို့မတွေ့ဘူးလားသူတို့လည်းလက်ခံတာပဲနော်ဒါဒါကိုပြောတာ ဆိုတဲ့အခါကျတော့ဒီဟာလေးကခန္ဓာကထွက်သွားတယ်တချို့ဆိုအရက်ကလေးနေပြတာဟုတ်တော့မလားလိုက်ပြထွက်တယ်ပေါ့အရက်ကလေးကမိကိုလေးဆစ်လေးကထိတ်ပြားနေထွက်တယ်လို့ဒါတော့ तू ကတော့ဓာကြီးတော့မကောင်းလို့အိုပြီးနေခဲ့တော့ငါတော့အသက်ကလေးကိုသွားတော့မယ်ဆိုပြီးတော့အသက်ရှာတာနော်အဲ့ဒီလိုမျိုးတွေထင်မှတ်တဲ့ခါကျတော့ဟာတချို့ကလည်း तू ဟိုဘက်မှာနေစရာမရှိသေးဘူးအိမ်မှာတော့9ရက်လောက်နေသေးတယ်ဗါတဲ့ညာတဲ့နေမထင်ဘူးလားဒါလည်းမရှိဘူး နော်အေးခုနှစ်လောက်နေခဲ့တယ်ဆိုလို့ရှိရင်ဟောဒီအိမ်မှာရှိတဲ့သားတော်လကောက်မရတော်လကောက်စီးပွားတော်လကောက်နော်သူတစ်ခုခုကိုစွဲပြီးတော့အဲ့ဒါပိတ်တာဖြစ်နေတာဘာဖြစ်နေတာလဲอืมအဲ့ဒါပိတ်တာခေါ်တယ်ဇနီးမယားတမိသားစီးပွားဥစားမွေးထားတဲ့အိမ်ကလေးကကြောင်ကခွေးလေးကြောင်ကလေးကြက်ကလေးကစားလို့ပါတယ်နော်တချို့ကသားသမီးဇနီးမယားမစွဲပဲအိမ်မွေးတဲ့တလိษံလေးတွေစွဲတာလည်းရှိတယ်မစွဲဘူးမထင်နဲ့နော်အဲ့တော့စွဲเสียဆိုလို့ရှိရင်ရှိအကုန်ရှိအကုန်စွဲတာပဲအဲ့တော့အဲ့ဒါလိုလေးစွဲပြီးတော့မှ ဒီနားမှာရစ်တည်တည်နဲ့နေတယ်ထင်တာဒါတော့ तू ကမသွားသေးဘူးဘယ်နှရက်ကြာမှသွားတယ်အဲ့ဒါကြတော့ဟာတချို့လဲ9ရက်ကြာမှတချို့လဲ46ရက်မှတဲ့ဘာတဲ့ညာတဲ့နဲ့မဟုတ်ဘူးပိဋ္ဌာဖြစ်เสียရှင်ဒီနားမှာဖြစ်တတ်တယ်လူဖြစ်เสียရှင်လဲဖြစ်ပြီနတ်ပြည်တက်เสียရှင်လဲတက်ပြီဘာမှ9ရက်လည်းမဆောင်49ရက်လည်းမဆောင်ဘူးနော်တချို့ကြတော့လဲသေပြီလို့ရှိရင်နဲ့အမျိုးမတူတဲ့တိုင်းပြည်မတူတဲ့နေရာတွေမှာသေသွားမယ်ဆိုလို့ရှိရင် စကားပြောစရာလူတွေပါတယ်မရှိပဲနေလိမ့်မယ်တဲ့ဘာဖြစ်လဲဆိုတော့ဗမာပြည်ကလာတယ်လို့ဗမာပဲတက်တော့ဘိုးတွေကြားတဲ့ရောက်သွားအင်္ဂလိပ်လိုမတိုင်မခဲ့ဘူးလားဒီလိုတွေလည်းစဉ်းစားတာရှိတယ်မထင်မဟုတ်ဘူးမထင်နဲ့ခင်ဗျာနော်အဲ့ဒါကဘာပြန်စဉ်းစားလဲဆိုဟာရှင်းပြနေအောင်နဲ့ဒီပြီတော့ရဲ့အဖေသေးတာတဲ့ဗမာပြည်မှာတဲ့ဒီပြီတော့ဆွန့်ကြွေးတာဒီမှာဆိုတော့သူ passport မရှိဘဲနဲ့ဘလို့လို့လာပါမလဲတော့အာဒုက္ခပဲကိစ္စမရှိဘူးကွာလို့ငါငါတို့ဒီဘက်ကနေပြီးတော့မှငါတို့ပို့ပေးလိုက်မယ်သူကနဲ့သူလာလိုက် သူ passport မလိုတော့ဘူးလို့ပြောတာကျဉ်းကျဉ်းမှန်မှန်တွေးတာဟုတ်တော့မလားနန်လောကရောက်သွားပြီပဲဆိုတဲ့ခါကျတော့အဲ့ဒါလို့တွေးရင်တွေးရင်ကနေအတွေးကချဲ့ချဲ့လေးလေးဘာသာအယူဝါဒတွေကပိုရှုပ်ထွေးလေးလေးနော်ဒါကြောင့်လူတွေမှာအရှုပ်ဆုံးဟာမသာဘာလဲမသာဟုတ်တယ်မဟုတ်တယ်သိကြခင်ဗျားတို့မသာရှူနာတာ house မှာသွားကြည့်နော်အမျိုးမျိုးလုပ်တယ် အမျိုးမျိုးလောက်တာပုံစံမျိုးစုံဝက်တာတွေရောစားတာတွေရောဆိုတာတွေရောရွတ်ကြတာတွေရောတင်လိုက်တဲ့အစာတွေလည်းမဘလဘုံပဲဟိုလူကတော့ရတာလည်းမဟုတ်ဘူးနောက်ပြီးကြတော့ဘာဖြစ်လို့ရမယ်ထင်လို့လောက်တာအာတချို့လည်းမိတွေရှို့တယ်လည်းစစ်ကူတွေမိရှို့ဘာဖြစ်တယ်ညာဖြစ်တယ်သူရစေခြင်းလို့ရှိရင်စစ်ကူတော့မရှို့နဲ့ရှို့ရင်အိမ်ကြီးပါရှို့ပေးလိုက်နော်အဲ့ဒါကြတော့လည်းဘယ်သူမှမပေးဘူးရှိသေးတယ်ဗမာပြည်မှာတခါတည်းဟာအိမ်မှာရှိတဲ့ဂရင်တွေအဝက်တွေပစ္စည်းတွေလာပို့တာဘာဖြစ်လဲ အမေသေးလို့အဖေသေးလို့အကိုသေးလို့အမသေးလို့နဲ့အကြောင်းရောက်လာတာပါဟာတဆစ်ကြောင့်မှလည်းခြောက်သေးတာ哦ဒါတော့တဆစ်ဆိုတာအဝက်မကပ်ဘူးလို့နှဒောင်းနေလက်စွပ်တွေစိန်တွေရွှေတွေငွေတွေကြောက်တွေမှာကတ်တာအဲ့ဒါတော့အဲ့တဆစ်ကအဲ့ဒီမှာနေမှာဖြစ်တယ်အကြောင်းကိုလှူလိုက်ငါတို့တဆစ်အချောက်ခံပြီးလက်ခံပေးမယ်ဘသူမှလာမဖို့ဘသူမှမဖို့အခုပုံလည်းလက်ခံတယ်တဆစ်6ချိန်6ပုံစီအကြောင်းမှလက်ခံထားမယ်အကြောင်းကအကျွေးတွေအဲ့ဒါတွေရောင်းချေလိုက်မယ်လေ အဲ့တော့သုံးမရတဲ့တခါတည်းဟိုအဝက်စုပ်တွေနေထိုင်နေချုပ်လို့ချုပ်ဟိုလာဖို့ဒီလာဖို့အခက်နေဟာကလကာတွေဗမာပြည်မှာကြည့်လဲဒေါ်ဘသူဥပသူနဲ့တခါတည်းမနေတန်းစီပြီးတော့ရှိသမျှဝက်တွေလာဖို့တာဘသူမှရွှေတွေငွေတွေပို့တာမရှိဘူးဒါတော့လောဘကဖြစ်ချင်းဖြစ်ဘဲကလဲကောင်းတာကမှာပေါ့အဝက်စုပ်တော့ဘသူကမှာလဲလို့မကတ်တဲ့နေရာကျမှကြောင်းလာပေါ့ကြောက်ချင်းကြောက်ရင်ဒီရွှေတွေငွေတွေကြောက်ဖို့ကောင်းတာအဲ့ဒါကျတော့ကြောက်ဘူးရသူကဝေးပြီးတော့သူကယူကြတာဟုတ်လားစဉ်းစားကြည့်စမ်းကိုယ်တိုင်စဉ်းစားပါ နော်ကို့မှာရှိတဲ့အဝတ်စုပ်ကလေးနဲ့ဟောဒီမှာရှိတဲ့စိန်ပွင့်ကြီးဘယ်ဟာနဲ့မျောမလဲစိန်ပွင့်ကြီးနဲ့မျောမှာပေါ့ကတ်ချင်းကတ်ရင်ဒါပဲကမှာဟိုကမကတ်ဘူးကျုပ်တို့ရှိတစ်စင်မလာဘူးဒါကြောင့်မလို့အိမ်မှာပဲတစ်စင်နေတာနော်အဲ့ဒါသာမီအတ္တတွေဒီလိုရှိတယ်လို့ထင်တာနော်ဒီလိုရှိတယ်လို့ထင်တာတွေကောင်းပြီအဲ့ဒါလေးရလေတဲ့နော်အသက်ရှင်နေသေးပြီဆက်ပြီးတော့မှအမြဲတမ်းကိန်းနေမယ်လို့ထင်တာကြတော့နိဝါဒီအတ္တခေါ်တယ်နော် သူကြတော့ဘယ်လိုလဲဆိုရင်ဒီဘက်မှာအသက်ရှင်သူနေမယ်ပေါ့နော်ငငယ်လေးကစဩအမေဘက်ကနေအာထားပါတော့ဗျာဘလို့ပြောပြောဘိုက်ထဲမှာပဲအသက်ဝင်ခဲ့ဝင်ခဲ့အပြင်ကျမှာပဲအသက်ဝင်ဝင်ဝင်လာတဲ့ဇီဝအတကလေးက तू ကတေတီတိသူနေမယ်အသေးသွားပြီခေဆိုလို့ရှိရင်တော့အဲ့ဒီအခါနာကိုအဟောင်းကြီးကိုစွန့်ခဲ့မွေများအရေးစွန့်တယ်လို့ပေါ့ဗျာအသက်ကိုအရေးကုန်အသက်နဲ့နေမဲ့ဒိုရီမို့တက်ပက်တပင်ခုတ်လိုက်တော့ထိပ်ဖြားငှက်ကလေးကတပင်လဲရဲ့နောက်တပင်ကူးသလိုမျိုးအဲ့ဒီအတ္တလေးကကူးသွားတာ မသိမချင်းသူနေမဲ့သေရင်အသက်ပြောင်းမယ်အဲ့ဒီလိုအတ္တမျိုးလေးကြတော့နိဝါဒီအတ္တတဲ့အဲ့ဒါကြောင့်မလို့ဟာဘသူကိုဝန်တယ်ဟာဘသူကိုဝန်တယ် ਨੇ သူပြောတတ်ကြတယ်အဲ့ဒါမှာတော့ဘုရားဘာသာအနေနဲ့မဆန့်ကျင်အောင်ယူမယ်ဆိုရင်တော့တခုတော့ရှိတယ်ဒီအခုနပြောပြီးဆွဲလန်းတာတွေကကိုယ့်ရဲ့အနီးအနားမှာရှိတာတွေကိုဆွဲတာများတယ်ဒါကြောင့်လူပြန်ဖြစ်ရင်လည်းဟောဒီဆွေတွေမျိုးတွေထဲမှာလာပြန်ဖြစ်တတ်တယ်နော်ဒါကြောင့်တန်တရားလဲတယ်ဆိုအဲ့ဒါပြောတာတချို့ကသာသမီသာသမီမှာပြန်ပြီးတော့သာသမီက အိမ်တောင်တွေကြတယ်အဲ့သေးတဲ့အဖိုးဖိုးဖွားတွေအဲ့သားသမီးတွေမှာမြီးတွေမှာလာဝင်တာလည်းရှိတယ်ဒါကဘာလဲဆိုရင်ဆွေနီးမျိုးနီးတွေဖြစ်တော့ဒါတွေပဲမြင်ဒါတွေပဲသိတေကာနီးတော့ဒီစိတ်တွေပဲပါမသွားဘူးလားပါသွားတယ်အဲ့ဒီသူသားသမီးတော်လကောင်မြီးတော်လကောင်မြစ်တော်လကောင်သို့မဟုတ်ဟိုတဝင်းကွက်နှဝင်းကွက်တော်လကောင်သွားဖြစ်တာဒါကသူတို့ရဲ့ဆွဲလမ်းမှုကြောင့်ဖြစ်တာဆွဲလမ်းမှုဆိုတာအဲ့ဒီမှာချစ်ခင်နေတဲ့တဏှာလေဒီအဆွဲလေးကြောင့်မလို့ဒါတော့သူတို့မှလှုပ်ထားတဲ့ကုသိုလ်လေးရလည်းရှိတယ် သူတို့ဒီဆွေမျိုးထဲမှာပဲပြန်တွယ်နေတဲ့ခါကျတော့ဒီထဲမှာပြန်ပြန်ပြီးတော့မွေးကြတာဒါကြောင့်လူဝင်စားလူဝင်စားဆိုတာအဲ့ဒါကိုပြောတာတခါတလေဇာတိတရညံရလို့ပြန်ပြန်ပြောကြတာလေဒါကြောင့်ဒီနေရာမှာမိမိတို့တွေ့ရမှာကတော့ဘဝဟောင်းမှာရှိတဲ့ယုံနံသည်ဟောဘက်မှာဖြစ်ပြီးရင်ဟောဘက်မှာဘာဖြစ်သွားပြီလဲပြစ်ပြီးပြီးပြီးသုတိစိတ်ရဲ့နောက်ဆုံးဘယ်မှာရောက်ရင်ဘာမှမပါဘူးပြီးပြီးဒီဘက်ကိုပို့လိုက်တာဒီဒီဘက်ကကာမတတ္တိကပို့တာသူလှုပ်ထားခဲ့တဲ့နာနေကတိကကာမကာမပစ္စည်းမရှိဘူးလား အေးနာနေကနိကကာမဆိုတာလှုပ်တုံးကကုသိုလ်ပြုတဲ့အချိန်ကတခြားအကျိုးပေးတဲ့အချိန်ကတခြားအဲ့ဒါလှုပ်တဲ့အချိန်နဲ့အကျိုးပေးတဲ့အချိန်တခြားအဲ့ဒီလိုကံမျိုးကိုနာနေကနိကကာမကြီးနေတာပဲပဋ္ဌာန်းနေရနေဝန်တန်စရာကြီးအဲ့ဒီကုသိုလ်ကဘာပြည့်လဲဆိုတော့မိမိကဒီကံလေးကအရင်မရှိဘူးလားကို့မှာရှိနေပြီကုသိုလ်လေးကုသိုလ်ကလေးကလည်းအရင်ရှိပြီဆိုတဲ့အခါကျအဲ့ဒီကုသိုလ်ကိုအကြောင်းပြုသူကဘာလဲဆိုတော့ညွတ်တဲ့တဏှာလေးကမပါဘူးလားအေးတဏှာ တဏှာကညွတ်တယ်ညွတ်တဲ့ခါကျအဲ့ဒီဘဝမှာလူဖြစ်ရင်ဟာလူဖြစ်အောင်မှာဒုက္ခတွေခမရအနာကြီးတွေလည်းပောက်ခဲ့တယ်ဟာဘလို့လည်းဖြစ်သားကွယ်မရကွယ်နွားကွယ်ဘာကွယ်ညာကွယ်ခမရဒုက္ခတွေလည်းဖြစ်တယ်ဒုက္ခရောက်ပါတယ်ပြမသွားပါနဲ့တော့လို့အဲ့လိုလည်းမမြင်အောင်အဝိဇ္ဇာဖုံးတယ်ဘသူကဖုံးလဲဒုက္ခကိုဖုံးတာကအဝိဇ္ဇာလူကျင်တာကအဲအဲ့ဒီနှစ်ကောင်ကအဲ့ဒါဝင်တော့တာပဲအတ္တဝင်တာဟုတ်ရဲ့လားအတ္တမဝင်ဘူးဘသူနဲ့ဘသူပဲဝင်လဲအဝိဇ္ဇာနဲ့တဏှာဝင်တာ အဝိဇ္ဇာနဲ့တဏှာကဘာကြောင့်လဲရှုထားတဲ့ကံကလေးကရှိတော့ကံကိုအမိပြူပြီးတော့သူရောက်တာကံမရှိလည်းမရောက်ဘူးလေဒါကတော့ဘလောက်ပဲရောက်ချင်ရောက်ချင်ဒါကြောင့်မလို့လူတယောက်ဖြစ်တယ်အဲ့ဒီဖြစ်တဲ့အခါမှာအတ္တကဝန်တာမဟုတ်ဘူးသူရှိတဲ့ကုသိုလ်ကလေးကလည်းရှိတယ်ဆွဲလန့်တဲ့ဖြစ်ချင်တဲ့တဏှာလေးလည်းရှိတယ်ဖြစ်မဲ့ဘဝမှာလည်းပဲဒုက္ခဆင်းရဲဒုက္ခမမြင်အောင်ဖုံးတဲ့အဝိဇ္ဇာလည်းဖုံးထားတယ်ဒါကြောင့်မလို့အဲ့ဒီလိုဖြစ်တာနော်အဲ့ဒါကိုတော့မိမိတို့ကဗုဒ္ဓဘာသာရဲ့အမြင်နဲ့မဆန့်ကျင်အောင်လက်ခံရလိမ့်မယ်နော်သို့မဟုတ်ဆိုရင် အတ္တကလေးကဝင်သွားတာဟုတ်တယ်လက်ပြထွက်တယ်သူ့ဝင်တယ်ဆိုတော့သွားရောအဲ့ဒါဘာဖြစ်ပြီလဲနိဝါတိဘာအတ္တလဲဟောင်းအသက်ပြောင်းသွားတာဒါတော့မိမိတို့အဲ့ဒါကိုဒီဘုရားရဲ့ဟောပြောခြင်းနဲ့နော်ကိုက်ညီအောင် တွေးခေါ်တတ်ရမယ်နောက်နံပါတ်5ပါတယ်လေတယံဝတိအတ္တတဲ့ခန္ဓာအိမ်၌မိမိအကြိုက်နဲ့ကိုက်အောင်စီမံပြုလုပ်ပေးတတ်သောအတ္တဆိုလိုတာကငါတော့ လူလူပြောမှဆိုရင်အိုက်တယ်ဆိုရင်ခန္ဓာကိုယ်ကဘာလဲအေးကျင်တယ်မဟုတ်လားအရာကုန်လုံးဖွက်လိုက်အခုလို့ဆောင်းတွင်းရောလို့အေးတယ်ဆိုတဲ့ခါကျတော့ဒါကြီးဖွက်အဲ့လိုလေဘိုက်လာဘိုက်စားတယ်ဆိုရင်လည်းပဲအစားတစ်ခုစားလိုက်အစားတစ်ခုတော့မှကိုကြိုက်တာလေးစားလိုက်တော်တော်ကိုဖြစ်ချင်တာလည်းဖြစ်မတည်ဘူးလားကိုဖြစ်ချင်တယ်လို့ကို enjoy လုပ်ချင်တယ်လို့လေအဲ့ဒါလေးကို ဖန်တီးပြီးတော့ခံစားပြီးတော့မှနေတဲ့ဟောဒီခန္ဓာကိုယ်ကြီးကိုကိုလိုချင်တဲ့ပုံသဏ္ဍာန်နဲ့အတွင်းကခံစားတာအတွင်းကခံစားတာ အဲ့ဒီအတွင်းကခံစားတော့တယံဝတိအတ္တာတဲ့ကိုယ်အလိုကလေးနဲ့ကြိုက်အောင်ရှာဖွေဖန်တီးပြီးပြုလုပ်ပြီးတော့မှခံစားတာကိုဘာအတ္တာလဲတယံဝတိအတ္တာဒါတော့လူတွေမှာတခုမဟုတ်တခုအဲ့ဒါလို့နိနဲ့စွဲတတ်တယ်ဒါလေးရှိတယ်လို့ထင်တတ်တယ်အဲ့ဒါလို့ရှိရင်တော့အတ္တတမျိုးမျိုးဝင်ပြီလို့မှအဲ့ဒီအတ္တသည်တန်တရားလဲဖို့ပထမဆုံးသောဖန်တီးရှင်ပဲအဲ့ဒါဘယ်ပြမဘယ်နှက်ကဘယ်ခေါမှမဖန်တီးဘူး ။ तू ကအခြေခံတာနော်။ဒါတော့ကောင်းပြီ။ကဲအောက်ကစာဘက်ကိုဖတ်ကြည့်ပါဦး။အတ္တကိုနာမည်တက်လာပုံဆိုတာလေး လိပ်ပြဘယ်နှခါခွဲဘူးလဲမခွဲဘူးလားတချို့ကြတော့လည်းပဲမီးကြော်တယ်တဲ့ရှိတဲ့အထုပ်ကလေးလိုချင်တော့အဝတ်စားလေးတွေကကောင်းတော့လည်းပဲသုံးကျင်ကြသေးတဲ့ခါကျတော့သုံးပြီးသားစွန့်ပြီးသားလို့တည်တဲ့သူကစွန့်တယ်ဆိုတာမျိုးဖြစ်အောင်လည်းပဲမသားလောင်းဟိုဘက်ဒီဘက်ပြစ်ပြီးတယောက်ဟိုဘက်ကပြစ်ဖမ်းလိုက်တယ်လေအဲ့လိုလဲယူတာလည်းရှိတယ်ချီတင်လောက်တာတယ်ချီတင်လောက်တာတယ်တည်တဲ့လူကို तू မပေးဘဲနဲ့ပေးတယ်ပေါ့နော်အဲ့တော့အဲ့ဒီဟာလေးကိုပဲအသက်ထွက်တယ်ဝိညာဉ်ချုပ်တယ် လက်ပြာထွက်တယ်စသည်အမျိုးမျိုးပြောတာအဲ့ဒါတကယ်ကောရှိသလားဆိုတော့မရှိဘူးနော်အဲ့ဒါကလူတွေရဲ့ထင်မြင်ချက်တက်တက်ကလို့မှတ်ထားတက်တက်လို့မှတ်ထားဒါကြောင့်ကောင်းပြီအဲ့ဒီအစွဲတွေဟာဟောဒီဗြဟ္မဘုံကနေဆင်းသက်လာတဲ့အစွဲကဟောဒီဦးဇင်းတို့လူလောကထဲမှာပြန့်နှံ့ပြီးတော့လူတွေမှာလည်းလူမျိုးကွဲတဲ့အတိုင်းဒေသကွဲတဲ့အတိုင်းအမျိုးမျိုးပြောဆိုယူဆပြီးတော့လူတယောက်များသေပြီဆိုလို့ရှိရင်မသေးခင်လောက်ရတဲ့ဟာတွေကလည်းမနဲ့မနှောလောက်ရတယ် တည်ပြီးတဲ့ခါနဲ့ထင်မြင်จิตတွေကြောင့်မလို့ဟာဘလို့ဘလို့ဘလို့တချို့ကလည်းတည်တဲ့သူအင်းကလာလို့ရှင်จิตတွေမင်္ဂလာမရှိတာတို့ဘာတို့ညာတို့အမျိုးမျိုးနဲ့လူတွေမှာတခါတည်းမသွားရမလားရနိုင်ရင်နိုင်ရှင်တောင်မှမသွားရတာတွေလည်းရှိသေးတယ်ခိုင်းနော်မရှိဘူးလားလို့ရှိတာပဲဟိုလူကထင်မဲ့ပို့စားရတာတဲ့ကောင်းတော့ပေါ့အဲ့ဒါတော့ကိုထင်ချစ်စရာမလို့ဒါဆိုတော့ထင်တယ်ဦးစင်းတို့ဖုန်းကြောင်ပေါ်မှာပြီးကသူများပို့တာတွေစားနေတဲ့လူတွေနဲ့ဟောလိုက်တော့ဟိုကပင့်တရားပင့်နေ့တိုင်းသေးတော့လိုက်နေရတယ်ကျို့တော့မင်္ဂလာမရှိတဲ့အကောင်တွေဖြစ် ဟုတ်တယ်နေ့တိုင်းပို့တာစားဟုတ်ဘူးလားထိုင်းမှာကြတော့လေတချို့ပြောတယ်နော်ထိုင်းမှာဘုန်းကြီးတွေကနာယီအတုပါတို့ဘာလို့နာယီရှိမှပဲ့နာတဲ့ဒါတော့ကျမ်းနဲ့သူတို့ကျမ်းမှနေတဲ့ချိန်ကောင်းနေတဲ့ချိန်ဆိုဘုန်းကြီးတွေလာတာမကြိုက်ဘူးတဲ့လာရင်ဘာဖြစ်လဲမင်္ဂလာမရှိဘူးကျုပ်တို့ကအမင်္ဂလာကောင်းနေဘာဖြစ်လို့လဲနေမကောင်းလို့ပြရိယွရှင်သူတို့ပဲ့မယ်လူတွေသိရင်သူတို့ပဲ့မယ်ဆိုတော့ဒီဘုန်းကြီးတွေလာရင်တော့ဒါဒီအိမ်မှာနေမကောင်းတာတော့လကောင်း သေတာတော်၎င်းဖြစ်မှာပဲလို့ဘေးကလူတွေမထင်ဘူးလားဟာရှင်ဗျာဘာလို့လာလဲဒီလိုဘာမှမဖြစ်ဘူးကျမမလာနဲ့မလာနဲ့မလာလိုချင်တာရှိအကြောင်းကပြောလဲဒီလိုတော့ပို့ပေးမယ်လို့ပြောတယ်ဆိုတာပဲကျုပ်တို့ဘွားလဲအဲ့လိုနော်ခမရတို့ကလည်းရှစ်တင်ကိုးကွယ်နေတာကျုပ်တို့ကအမင်္ဂလာကောင်းတယ်ဒါကြောင့်မလို့ပို့စွန်းစားနေတာဒီကြတော့ပို့စွန်းစားနေတာဘယ်သူမှလာမပို့လို့အခုနှွေးစားအဲ့ဒါကျုပ်တို့အမင်္ဂလာဖြစ်နေတာတော့ဒီကြတော့မဖြစ်ဖြစ်လို့မရဘူးဖြစ်နေတာကဲကောင်းပြီ နော်ကျုပ်တို့ကတော့ရတယ်အမင်္ဂလာပြောလို့စိတ်မစိုးဘူးဆွမ်းတာပို့ပြောရင်တော့ဆုံးပို့ရမှာအဲ့ဒါကိစ္စမျိုးထင်ချင်းသလိုထင်အဓိကတော့ဘိုက်ဝါဖို့ရည်ကြီးတာကဲကောင်းပြီအဲ့လူတွေထင်မြင်ချင်းပြောတာနော်အဲ့လိုထင်တော့အမျိုးမျိုးပဲထင်ကြတယ်အဟိုလိုပါတာဒီလိုပါတာဟိုလိုလောက်ကြနေနော်ရနိုင်မရနိုင်အိမ်မသိဖြစ်နေမဖြစ်နိုင်အိမ်မသိဒါတော့ပုထုဇဉ်တွေအဲ့ဒါလိုထင်ရင်ထင်ရင်ကနေပြီးတော့မှတကယ်အမှန်ဖြစ်တဲ့ဟာကတစ်မျိုးသူတို့ထင်ပြီးတော့ထင်မိထင်ရလောက်တာတစ်မျိုးဒါကြောင့်မလို့ပုထုဇဉ်တော့ အဲကျုပ်တို့တွေပြောတာအဲ့ဒါကျုပ်တို့ထင်ရတယ်စွတ်လို့လို့ပြောတာဟုတ်ပါတကောတဲ့နော်အယူရီတဲ့ဟုတ်လားဟုတ်တာပဲနားစရာမလိုဘူးအမှန်မှမသိတာမသိတော့ထင်ရစွတ်လို့စွတ်လို့တော့အမှားတွေကြီးပဲနော်ကောင်းပြီအဲ့ဒီထင်ပေါင်းမျိုးစုံပုံစံမျိုးစုံနဲ့ဆွဲတဲ့ဟာတွေကိုမြတ်စွာဘုရားဒါတွေဟာမင်းတို့ထင်တဲ့အတ္တလိပ်ပြဇီဝဝိညာဉ်ဆိုတာတည်းမရှိဘူးထင်ုံတက်တက်ပဲဆိုဟောခြင်းလို့ဒီတရားကိုဟောတာသုတ်တန်နာမေကအနတ္တ လက္ခဏာ၃အနတ္တဆိုတာကအတ္တမဟုတ်တာပြောတာအစိုးမရတာပြောတာ definition နဲ့လာပါလိမ့်မယ်လက္ခဏာဆိုတာကြတော့အာတော်သေးတယ်ကွာဘာများပြောမလဲလို့ဗမာပြည်မှာဦးစင်းတခါတော့ကတွေ့ဘူးလို့ပြောတာနော်ခြေခနာကြည့်သည်ဆိုတာတူတကယ်ဆမ်းဖို့ကြီးကို ရေးထားတာနော်မန္တလေးမှာဆေးုံကြီးမြောက်ဖက်နားမှာဆမ်းဖို့ကြီးနေခြေခနာကြည့်စီတဲ့ခြေထောက်ပုံကြီးနေဩလို့လက္ခဏာလက်မှာကြည့်တော့လက္ခဏာ ခြေတော့ကြည့်တော့ခြေကနာလို့ထင်မပေါက်တယ်အဲ့ဒီတိုင်းကိုရေးထားတာလက္ခဏာဆိုတာသင်္ကေတဆိုင်းကိုပြောတာခြေတော့မှရှိတဲ့အကြောင်းအချက်အတရားလည်းပဲဆိုင်းမဲမဟုတ်ဘူးလားအဲဒါခြေမှာရှိတဲ့လက္ခဏာခြေမှာရှိတဲ့အမှတ်သားခြေတော့မှရှိလို့ခြေကနာမဟုတ်ဘူးဒါဆိုရင်တင်ပါရှင်ဘယ်လိုပြောတော့မလဲမပြောတော့နဲ့တော့သူပြောသလိုဆိုအဲ့ဒါလည်းအဲ့လိုမဲ့ရမလို့ပေါက်နေပြီမဟုတ်ဘူးအားလုံးတကိုယ်လုံးမှာရှိတာလက္ခဏာကြီးပဲ နေရာခွဲပြီးတော့သွားမပြောင်းနဲ့ခင်ဗျားတို့ပြောင်းရင်ဒုက္ခရောက်လိမ့်မယ်ဟုတ်လားအဲ့တော့ကောင်းပြီအနတ္တဆိုတာတွေကိုသိနိုင်အောင်လို့နော်ဒါသင်္ကိတဒီလိုဆိုင်ဒါတွေနဲ့မှတ်ဆိုပြီးတော့မြတ်စွာဘုရားမှတ်ရမှတ်ကြောင်းနော်ဒါဒုက္ခဒုက္ခလို့သိဒါတွေနဲ့ဒီသင်္ကိတဒီ symbol တွေနဲ့မှတ်ထားဒီ sign တွေနဲ့မှတ်ထားအနိစ္စကဒီလိုမှတ်ဒုက္ခဒီလိုမှတ်အနတ္တဒီလိုမှတ်လို့အဲ့ဒီသိဖို့အရာက direct မသိနိုင်ဘူးမသိနိုင်တော့သိနိုင်တဲ့ဟာတွေနဲ့ပြောရတယ်ဒါမှကိုကမမေ့မှာဟုတ်တယ်မို့လား ဥမာထားပါလို့ဆိုလို့ကြောင်းပါဆိုကလေးတွေကနွေရသည်ဟိုတင်တန်းတက်တဲ့ခါကျတော့ဖះရဲ့သားတော်ကဘာတူလဲအဲရာဟုလာအဲ့ဒီရာဟုလာမှတ်ဖို့စကလုံးလေးနီးနီးဆက်ဆက်တခုရှိတယ်ဗာလဲရာဟု .com လေအဲ့ဒါနဲ့ကတ်မှတ်တာခင်ဗျားတို့ကလေးတွေလောက်တော့မှမပါတော့ဖြစ်နေဟမ်ဟုတ်လားအဲ့တော့ဒါတော့ဘိမေသရမိဖုရားကြီးရဲ့ဘိမေသရမင်းကြီးရဲ့မိဖုရား ဗေမသရမင်းကျင်မိဖုရားတယောက်ရှိတယ်ဘယ်သူလဲမသိဘူးနာမည်အဲမဟုတ်သေးဘူးနောက်တစ်ယောက်နောက်တစ်ယောက်ရှိသေးတယ်လေနာမည်ကြီးတယ်လေလှလဲလှသေးတယ်ချောချောပါဘူး ਨੇ ဟာဟုတ်ပါဘူးပဲ ਨੇ ခမရကြာရင်ပါချခံလို့ခေမမိဖုရားအေးခေမမိဖုရားကြီးကြတယ်သူမှတ်တယ်ဘာနဲ့မှတ်မလဲအဲခေမောက်နဲ့မှတ်တယ်အဲ့လိုအဲ့ဒါပဲဒါဆိုင်နော်သင်္ကေတတစ်ခုနဲ့မှတ်တာဒါတော့အနိစ္စဒုက္ခအနတ္တကဒါက အတော်ခက်တယ်ဟာဦးဇုံတို့ပုထုဇဉ်အကျမ်းစာညံဘာမှမရှိတာငတုံးကမွဲကတိဖို့ခက်တဲ့ခါကျတော့ဒီအကျမ်းစာဦးဇုံတို့လိုငတုံးအားတွေကိုမှတ်ဖို့ကိုဒီလိုသင်္ကေတလေးတွေပေးပေးပေးပေးပြီးတော့မှပြောပြသွားတာဒီလိုတကယ်ကို real ဟို reality ကိုရောက်ဖို့ပေါ့နော်ဒီ ultimate truth ကိုရောက်ဖို့အတွက်မြတ်စွာဘုရားတဆင့်ချင်းလေးခေါ်သွားတာအဲ့ဒါသင်္ကေတလေးတွေကိုကြတော့လက္ခဏာလို့ခေါ်တယ်ဒါလေးတွေကိုမှတ်ကြောင်းကဘာလို့ခေါ်အေးအဲ့ဒါအနတ္တကိုအဓိကထားလေ့လာမှာဖြစ်တဲ့အတွက်ကြောင့်အနတ္တ လက္ခဏာအဲ့လိုမှတ်နော်တော့ကြာလက္ခဏာလို့ပြောပြီးတော့သူများမေးအနာတ္တလက္ခဏာသုတ်တက်ဖူးလားဆိုတက်ဖူးရတယ်ဗျာဒါအနာတ္တလက္ခဏာဘာပြောတာလဲဆိုရင်မပြောတာပဲနေမှာဆိုလို့စောစောလို့ပြောထားတာနော်ကောင်းပြီအဲ့တော့အနာတ္တလက္ခဏာသုတ်ကိုဟောတော့မယ်တဲ့တရားလဲပြောင်းနေရာလဲပြောင်းစောစောတုန်းကဘယ်မှာရှိတာလဲစောစောတုန်းကဒီဦးဇင်းတို့အခုဒီနေ့ခေတ်မိဂရာဟိုဒီဥယျာဉ်ကြီးထဲမှာပေါ့ဗျာဖတ်ကြီးထဲမှာဒီနေ့ကတော့ဓမ္မရာဇိကဆိုတဲ့ဘုရားအောက်ကပလေ platform ကြီးပဲရှိတော့တယ်အဲ့ဒီနေရာမှာဟောတယ်အဲ့ဒီနေရာကနေပြီးတော့မှအဲ့ဒီနေရာမှာဓမ္မစစ်ကြာဟောပြီးတော့အနတ္တလက္ခဏာတုတ်ကိုဟောရမယ်ဆိုတဲ့ခါကျတော့နေရာပြောင်းသွားတာအရှိပနာမှာပေါ့နော်အဲ့ဒါလေးကိုဖတ်ကြည့်တရားလဲပြောင်းနေရာလဲပြောင်းဝါဇူလာပြီ 300လို့ရေးတာယာကြတကယ်တာ300နော်ခိုင်300လောက်ရှိမှာပေါ့အရှိနောက်ဦးဇင်းဟောတော့ကဘုရားဘူးပြန်တော့ကတော့အဲ့ဒီပုံပြဘူးပါတယ်သူကအခုတော့လည်းပဲဟောပြောင်းမှုရိုးကြီးထောင်ထားတယ်လို့ပေါ့လုံးလုံးပူပူကြီးဒါကြီးကဘာဆိုတာလဲသူတို့တိတိကျကျတော့မပြောနိုင်သေးဘူးနော်အနာတလက္ခဏာသူဟောတဲ့သင်္ကတအဖြစ်နဲ့ဒါကြီးကိုတော့ထိမ့်သိမ့်တော့ထားတယ်အဲ့တော့ဒီ ဇီရီလုံးတော်ကြီးကိုဓမ္မေခဇီရီတော်လို့ခေါ်တယ်ပေါ့ဘုရားဘုဒ္ဓံတွေ့ပါလိမ့်မယ်လုံးလုံးပူပူကြီးဒါပေမဲ့အဲ့ဒါလည်းတမန်ကတိတ်မထင်ရဘူးနေရာတော့ဟုတ်ပါတယ်အဲ့တော့ပထမဓမ္မစစ်ကြာဟောတယ်အစွန်းနှစ်ပါးကိုပယ်ရေးပြီးတော့မှမစ္စည်းမပရိပဒါလမ်းစဉ်ကြီးတစ္ဆာလေးပါးပေါ့နော်မစ္စည်းမပရိပဒါနဲ့တစ္ဆာလေးပါးကိုဟောတယ်အဲ့ဒီနေရာမှာဟောပြီးတဲ့အခါကျတော့ဒီပင်စဝိက၅ဦး၅ပါးလုံးဟာအဲ့ဒီနေရာမှာဟောပြီးတော့၅ရက်လောက် အလုံးလာပြည့်နေရစာပြီး9ရက်လောက်ဆက်ဟောလိုက်တယ်သောတာပန်အလုံးဖြစ်ပြီးတဲ့အခါမှာနောက်ထပ်အနတ္တလက္ခဏာတုတ်ကိုဟောဖို့ကြတော့အရှိဘေနာဂိုင်သုံးအောင်လို့ကိုပြောင်းပြီးတော့မြတ်စွာဘုရားကနေရာလဲပြောင်းသွားတယ်ပြီးတော့တရား topic လဲပြောင်းသွားတယ်အဲဒီတော့ကောင်းပြီမြတ်စွာဘုရားကအဲ့ဒီမှာပထမဆုံးသူဟောတဲ့စကားလုံးလေးကိုအဲ့ဒါလေးကိုဖတ်ပါယုတ်ဒီအတ္တမဟုတ်ဆိုတာနဲ့စပြီးတော့သူကြီးညာချက်ထုတ်ပြီးရူပံဘေကဝေအနတ္တာ အာတမอืม အဲ့ဒါရပြီနော်ဒီအတ္တကဆွဲပုံကလည်းပဲအခုခန္ဓာ၅ပါးဆိုတော့ဒီတမျိုးစီပေါ့နော်တယောက်တမျိုးစီဆွဲတဲ့ခါကျတော့အတ္တအခြေခံဘယ်မှာလာဆွဲနိုင်တယ်လဲဆိုတာကိုကြည်ပြီးမြတ်စွာဘုရားခန္ဓာ၅ပါးအနေနဲ့ဟောတာတတ္တဝါတွေဆွဲတာအဲ့ဒီခန္ဓာ၅ပါးပဲအဲ့ဒီခန္ဓာ၅ပါးကိုဆွဲတဲ့အတွက်ကြောင့်အဲ့ဒီမှာပဲအခြေခံထားပြီးဆွဲတဲ့အတွက်ကြောင့်မြတ်စွာဘုရားကဒီခန္ဓာ၅ပါးမှာဆွဲတတ်တဲ့အတ္တကို ဖြုတ်တာပေါ့နော်ဖြုတ်တော့လူတွေအများစုကဒီရုပ်ကြီးကမြင်နေရတယ်ဒီရုပ်ကြီးရှင်သာပုံရှင်သာနီးသွားပုံသွားနီးလာပုံလာနီးတွေဟာဒီတိုင်းတော့ဟုတ်မှာမဟုတ်ဘူးဒီတိုင်းမှာရှင်သာနေတဲ့အတ္တလေးရှိမယ်ဒါလေးဒီအသက်ရှင်နေတဲ့အတ္တလေးကြောင့်ပဲအသက်ရှင်ပြီးတော့နေရတယ်အခုနပြောလို့မြမကြီးကဖြစ်ဖြစ်ဖန်ဆင်းရှင်တရားကဖြစ်ဖြစ်ဖန်ဆင်းလို့သူတို့ရှင်ရတယ်အဲ့ဒီရှင်နေတဲ့အတ္တကလေးဟာသူ့ကြတာဘယ်လိုလဲဆိုရင်ခန္ဓာကိုယ်တစ်ကိုယ်လုံးမှာပြန့်နေတယ်နော် ခန္ဓာကိုယ်တစ်ခုလုံးမှာပြန့်တည်တယ်ပြန့်တည်တဲ့အခါကျတော့ခြေစာအကောင်းဆုံးအကုန်လုံးမှာသူအတ္တကလေးကြိုက်တဲ့နေရာကိုစမ်းသူအတ္တလေးရှိတယ်လို့ပြောတာဒါတော့ထိလိုက်ရင်သိနေတယ်အဲ့ဒီသိတာကိုဦးဇင်းတော်ကဒါထိတဲ့တွေ့သိကြောင်မလို့ဒီကာယဝိညာဉ်ခေါ်တော့မဟုတ်လားထိလို့သိတယ်ကာယဝိညာဉ်အဲဒီဦးဇင်းတို့ရဲ့ဟောဒီခန္ဓာကိုယ်မှာကာယပဒါရဆိုအကြည်ဓာတ်ရှိတယ်ကာယပဒါရအကြည်ဓာတ်ကိုထိစရာတစ်ခုခုဖရပါယုံနဲ့ထိလိုက်တယ်ဆိုရင်ဒါကြမ်းသလားနှုသလားအေးသလားပူသလားမသိဘူးလားသိတော့သိတဲ့စိတ်ကို ကာယဝိညာဉ်စိတ်ဟောဒါအပြိဓမ္မာလို့ပြောတာကာယဝိညာဉ်စိတ်ကသိတယ်ဆိုရင်အဲ့ဒီသိတဲ့ထက်မှာအတ္တပါသေးလားမပါဘူးသူတို့ကြတာအဲ့ဒီအသီးသည်ဟောဒီယုတ်ခန္ဓာကိုယ်တစ်ခုလုံးမှာပြန့်နေတဲ့အတ္တကလေးကနေတည်သွားတယ်ဒါကိုယုံတာဒီလိုလက်ခံထားတာဒါတော့သိရှိမှုအလုံးကိုအလုံးကိုဒီခန္ဓာကိုယ်တစ်ခုလုံးမှာပြန့်နေတဲ့အတ္တကသိတယ်ဆိုရင်ဒီခန္ဓာကိုယ်ကြီးဒီတစ်ခုလုံးဘာဖြစ်သွားပြီလဲအတ္တအဲအဲ့ဒါပဲ ဒါတော့ရုပ်ကိုအတ္တလို့ဆွဲတဲ့ပုဂ္ဂိုလ်ကဘယ်လိုဆွဲတယ်လဲဆိုရင်ဟောဒီခန္ဓာကိုယ်တစ်ခုလုံးမှာ ရှိနေတဲ့အခြေစာအကောင်းဆုံးပြောကြပါစို့နော်အလုံးမှာတည်နေတယ်တည်နေတာဖြစ်တဲ့အတွက်ကြောင့်မလို့ဟောဒီခန္ဓာကိုယ်တစ်ခုလုံးကိုစီမံတာဘယ်သူစီမံလဲအတ္တစီမံတယ်အတ္တစီမံတာဖြစ်တဲ့အတွက်ဟောဒီရုပ်ခန္ဓာကိုယ်ကြီးမှာရှိနေသမျှမျက်လုံးနားနှာခေါင်းရှားကိုယ်အတိအကုန်လုံးမှာဘာတွေရှိနေလဲ အတ္တရှိတယ်ဒါတော့ဦးဇင်းတို့ကမျက်စိကတိလို့စိတ်ကဝိညာဉ်နားတိလို့သတ္တဝိညာဉ်နဲ့သူတို့ပြောတဲ့နေရာမှာမျက်စိကတိတာနားတိတာနှာခေါင်းတိတာရှားတိတာကိုယ်တိတာမနောတိတာအတိ6ပါးလုံးဘယ်သူတိဖြစ်သွားပြီလဲအေးမနောတော့မထဲနဲ့သူကရုပ်ဆိုတော့၅ခုပဲထားနော်အဲ့ဒီ၅ခုလုံးကိုတိတာဒီအတ္တတဲ့ဒါသူကရုပ်ကိုအတ္တအနေနဲ့စွဲတဲ့အတ္တစွဲအဲ့တော့အဲ့ဒါကြောင့်မြတ်စွာဘုရားကအဲ့ဒီလိုအစွဲကအများစုဖြစ်ကောင်းဖြစ်နိုင်တယ်ခန္ဓာ၅ပါးမှာလည်းရုပ်ကလည်းစထားတာဖြစ်တဲ့အတွက် လူအများစုတတ္တဝအများစုဆွဲထားတဲ့အတ္တကိုပထမဆုံးကျင်ညာချင်းထုတ်လိုက်တာရုပ်ကအတ္တမဟုတ်ဘူးဆိုအဲ့ဒါချပလိုက်တာဒါတော့မြတ်စွာဘုရားပထမပြောတာက သူ့ရဲ့ကျင်ညာချင်းပေါ့နော်ပါဠိလိုပြောရင်တော့အကျိုးပေါ့အကြောင်းကိုမြတ်စွာဘုရားထုတ်မယ်နော်ဒါတော့ကောင်းပြီပြန်စဉ်းစားကြည့်လေနည်းနည်းပါးပါးဟိုဘာခေါ်မလဲ emerging ပေါ့နော်ကိုကအတ္တကိုလက်ခံထားတယ်အတ္တဝါဒယုံကြည်တယ် နက်နက်ကာကာယုံကြည်တယ်မြတ်စွာဘုရားရှေ့ကနေထိုင်ပြီးတော့တရားဟောလိုက်တဲ့အခါမှာခမရတို့အနေနဲ့ကအတ္တသမားအတ္တလက်ခံတဲ့အတ္တဝါဒသမားဘုရားကအတ္တမဟုတ်ပါဘူးအနတ္တလို့ပြောလိုက်တဲ့အချိန်ကမှခမရတို့ကျင့်တတ်မလားကျင့်တတ်ပါဘာမှမမပြောပဲဘာကြောင့်အနတ္တဖြစ်ရတဲ့အကြောင်းပါရလားမပါဘူးဒါကိုသိတယ်ဒါကိုသိတယ်မြတ်စွာဘုရားသိတဲ့အတွက်ကြောင့်ဒုတိယသူက reason ပြတယ်အဲ့ဒီတော့ reason ကိုဖတ်ကြည့်ဒုတိယရူဘင်းစ အဘဝိဒနော်အဘဝိဒနယိတံရူပံအာဘာဒာယတံဝိတေယလဗ္ဗေထာသရူပေဧဝမေရူပံဟောတုဧဝမေရူပံမာဟောတိတိအတ္တ အဲကဖတ်လိုက်ပါနော်ရုပ်သည် ဒီနေရာမှာဦးဇင်းတို့နားလည်ကြရမှာ အတ္တဆိုတာလေးဟာအမ်သူတို့ကဆွဲတာကအတ္တဆိုတာလေးကမိမိရဲ့အဓိကနော်ဒီအာယုံခံစားမှုတွေမှန်သမျှကိုသူကစီမံဖန်တီးတယ်ဘယ်တော့မှတည်ကြည်ပစ္စည်းတွေဆိုတာမရှိဘူးသူတို့ကဒါယူဆထားတာနော်ဒါတော့မိမိလိုချင်တဲ့ပုံစံအနေနဲ့နော်ဟိုခန္ဓာကိုယ်ကိုအတုံးချခံပစ္စည်းတစ်ခုထားပြီးခံစားလို့ရတယ် ဒါသူတို့ရဲ့ထင်မြင်ချက်ဒါတော့ဟောဒီအတ္တသည်အမ်မိမိရဲ့အတွင်းသားဆိုတာဒီလိုအမ်ဦးဇင်းတို့ခန္ဓာကိုယ်ကိုကိုလူတယောက်အနေနဲ့ခေါ်တာမဟုတ်လားသူတို့ကမဟုတ်ဘူးအဲ့ဒီခန္ဓာကိုယ်အတွင်းထဲမှာရှိတဲ့အတ္တဒါတော့ဒီနေရာမှာခန္ဓာကိုယ်ဆိုတဲ့ဟာကြီးကအခွန်ကြီးအတ္တကြတော့အတွင်းသားအကောင်ဟုတ်တယ်အတွင်းသားလို့လည်းပြောတယ် main ပေါ့နော်သူ့ရဲ့တကယ် control controller ခေါ်မှာပေါ့တကယ် control လုပ်တာအတ္တလုပ်တာဆိုတော့အတ္တလေးဒီမှာရှိနေတယ်ဆိုတာလေးကိုမှတ်ထားနော်ဒါဆိုတော့အတ္တဒီအတ္တနဲ့ခန္ဓာကိုယ်ဟာတကယ်အဓိကကြတာအတ္တကြတယ်ဘောဒီခန္ဓာကိုယ်ကြီးကအခွန်ဆိုတော့ဟောဒီအတ္တဘယ်သူဘယ်မှာတည်တယ်လဲဆိုရုပ်မှာတည်တယ်တဲ့ဒါတော့မိမိယုံကြည်တဲ့အတ္တသည် အတွင်းသားမိမိရဲ့ main အဓိကဖြစ်နေတယ် ဆိုလို့ရှိရင်ဟောဒီရုပ်ထဲမှာတည်နေတဲ့အဲ့ဒီအတ္တတကယ်လို့သာကိုယ့်ရဲ့အတွင်းသားဖြစ်ခဲ့မယ်ဆိုရင်သူဒီအဓိကဒီခန္ဓာကိုယ်ကြီးရဲ့အဓိကပန်းရှင်းဆိုခဲ့ပါလျင်ဘာကြောင့်ဟောဒီသူရှိနေတဲ့ရုပ်ကိုနှိမ့်ဆက်တာလဲခမရတို့နေတဲ့အိမ်ကိုခမရတို့ဖျက်ရလားမဖြစ်ပါဘူးကောင်းတဲ့ကောင်းအောင်တာဟုတ်လားခြေတမှာပါလှတဲ့လှအောင်ခံတဲ့ခံအောင်ဟုတ်တယ်မို့လားဒါတော့ तू ကဒီမှာလဲနေသေးတယ် ဒီကိုလည်းနှိပ်စက်သေးတယ်ဆိုရင်ဒီရုပ်ဆိုတဲ့အတ္တဟာကိုလိုချင်တယ်လို့စီမံဖန်တီးနိုင်တဲ့တရားဝတိအတ္တမျိုးဟုတ်ပါမလားဟာမလုံးနဲ့ကွာမဲနေတာလေကွာဟုတ်လားမဲနေတာမလုံးနဲ့မင်းဒီမှာကြာကြာနေခြင်းနဲ့ဆိုပြူပြူလွတ်ခါတဲ့နုနုရောရောချမ်းချမ်းမာမာလေးဖြစ်အောင်လုပ်ပါလားနော်ဆာလောင်တွေမလုံးနဲ့ငါမကြွေးနိုင်သေးဘူးဆိုတော့လေအဲဆာလောင်လည်းမလုံးနဲ့ဇပင်းတွေဘာတွေဖြစ်အောင်မလုံးနဲ့မျက်စိတွေဘာတွေထက်အောင်မလုံးအဲမွဲအောင်မလုံးနဲ့ तू ဒီလိုဖြစ်ရမှာပေါ့ရရမှာပေါ့နော်ဘာဖြစ်လဲ तू ဟာလေ तू ပိုင်ရှင်လေဆိုတော့အဲ့ဒါလို့မရဘူးတဲ့အတွင်းသားတကယ်လို့ तू ကသာလျင်ချုပ်တီးစီမံခံခွဲလို့ရခဲ့တယ်ဆိုရင်ဒီလိုဖြာတာနာတာကျင်တာကြိုက်တာခဲတာအိုတာရွတ်တာတွတာစပင်းဖြူတာနားထိုင်တာတွေမဖြစ်ပါမဖြစ်အောင်လုပ်ပါလားမဖြစ်ပါစေနဲ့လို့ဆုတောင်းလေဒီယုတ်ကြီးက तू ဖြစ်ချင်တယ်လို့ဖြစ်ရလားမဖြစ်ဘူး gain မဖြစ်ဘူးဒါတော့မွေးကလေးကဒီလိုတဖြည်းဖြည်းနဲ့ရင့်ကျက်အုံမင်းလာတာတခါတည်းယောဂပေါင်းစုံနဲ့မခံစားရဘူးလားယောဂမရှိဘူးပဲထားနော်ယောဂဆိုတာဥစဉ်တော့နာမကျင်မှာဆေးတော့မှယောဂတင်တာဖခင်အဲ့ဒါယောဂပြောတာမဟုတ်ဘူးအခုထိုင်နေတယ်နော်တဏှာကြီးမလုပ်ဖဲထိုင်မအောင်ဘူးလားအဲ့ဒါလေယောဂပဲကဲရေမစားဘူးလားရေစားလဲယောဂပဲဗိုက်စားလဲယောဂပဲကဲဒါတော့ဟိုနာရာကျင်နာမှာဟိုဆေးုံတက်တဲ့ရမှာယောဂမဟုတ်ဘူးဒီမိမိရာကဲစဉ်းစားကြည့်လေ ဖြစ်နိုင်ရင်လှုပ်တာရှာတာလည်းမလုပ်ချင်ဘူးစားတာလောင်တာလည်းမလုပ်ချင်ဘူးရွှေ့တာပြောင်းတာလည်းမလုပ်ချင်အလေးပေါ်လည်းမစွန့်ချင်ဘူးဟုတ်တော့မလားအထူးသဖြင့်ရုပ်ရှင်ကြည့်ကောင်းနေပြီဟာပေါ်စွန့်ချင်နေဆိုရင်ကိုကိုကိုကျင်နိုင်လားဇလန်းကကောင်းကနီးမှတကယ်အထွတ်တဲ့ရောက်ခါနီးမှ तू ကလည်းအရေးပေါ်လာကိုကိုကိုကိုမကျင်တတ်တာကနေစမ်းမောင်နောက်မှသွားစမ်းမှာဆိုလို့လည်းမရဘူးကြာကြာအောင်ရင်ဘယ်သူဒုက္ခရောက်မလဲကိုပဲဒုက္ခရောက်မှာအဲ့ကြမှာပို့ဆိုးရောကိုရှက်ကိုခွဲတာအရှက်ခွဲတာလည်း तू ပဲ ဟုတ်တယ်မဟုတ်လားအရှိခွဲတာလည်းသူပဲဒါတော့လူကြားသူကြားမှာရောက်အရှိခွဲတာလည်းသူပဲမကောင်းတာဖြစ်တာလည်းသူပဲဒါတော့ကိုင်ဒါတွေမဖြစ်အောင်မင်းပိုင်တဲ့ရုပ်မင်းထိုင်တဲ့ရုပ်ပဲကွာမင်းဒါတွေမဖြစ်ပါစေနေတော့လားလို့ကဲစိတ်ကူးကြည်စမ်းဆူတောင်းကြည်စမ်းတောင်းတကြည်စမ်းဖြစ်ရလား This is the reason ဒါဖះပြောတာမင်းတို့ယုံကြည်တာကမင်းတို့ပိုင်တဲ့ယုတ်ကြီးကအတ္တလို့ယုံတယ်ကဲငါပြောသလိုမခိုင်းစမ်းပါတဲ့ငါပြောသလိုခိုင်းစမ်းပါ မင်းတို့လူတွေတယောက်နဲ့တယောက်ပုံစံမတူကြဘူးဒါတော့ဘသူမှအိုတဲ့သူနားတဲ့သူအယုတ်ဆိုးတဲ့သူမဖြစ်ရှင်ဘူးဒါတော့ကဲနတ်ပြည်ကနတ်သားတွေလို့အကုန်လုံးချောမောလှပနုပြုံနေအောင်ဖန်ဆင်းစမ်းအမိန်ပေးစမ်းရရဲ့လားမရဘူးမရဘူးကိုယ်စကားဘာမှနားမထောင်ဘူးဒါကြောင့်မလို့တကယ်လို့မင်းတို့ထင်တဲ့ရုပ်အတွင်းသားအတ္တဟာရုပ်ရုပ်ဟာအတ္တဆိုကြလို့ရှိရင်ကိုယ်ပိုင်ရှင်ကိုယ်ခန္ဓာကိုကိုယ်နေအိမ်ကိုဘသူကအဲ့ဒါလိုဖြစ်အောင်လုပ်မှာလဲတဲ့နော်အခုတော့ကြည်စမ်းဦးဇင်းတို့မှာ ထိုင်နေဆိုရင်ပြောင်းလဲရတယ်ရွှေ့လဲရတယ်ကိုယ်ရဲ့လိုက်ဆန့်လိုက်ဥစဉ်ဆိုကိုယ်ကခါရှိပြလဲမပြောင်းနေရတာဒါတော့ကိုကိုကိုကြားမှတည်းမထင်နဲ့နော်ပြောင်းရရွှေ့ရတာကိုတထိုင်နဲ့မှကိုကြားကြားလာပြောလာအဲ့ဒါတွေပဲကြည့်ဒါကြောင့်မလို့ကို့အလိုတိုင်းဘာမှမပါတဲ့အတွက်ကြောင့်ဒါဟာအနတ္တလို့မြတ်စွာဘုရားပထမ reason ကိုအဲ့လိုပြတာနော်ကောင်းပြီဒီညမှာတော့ဥစဉ်နောက်တစ်ခုကတော့ဥစဉ်ပဲဖတ်လိုက်ပါမယ်အာဘာဒာယဆိုတဲ့စကားလုံးလေးမှာဥစဉ်တို့ဒါကတော့ပါဠိပညာရှင်တွေအတွက်ပါပဲဆရာတော်ကြီးမာစီဆရာတော်ကြီးကထည့်ထားတာ နော်ကျန်တဲ့ဆရာတော်တွေကတော့ဘယ်ဆရာတော်မှဒီပါဠိပုဒ်ကိုစစ်စစ်ထားတာမရှိဘူး analyze လုပ်ထားတာမတွေ့ဘူးဦးဇင်းဖတ်သမျှစာအုပ်တွေထဲမှာနော်မင်းကွန်းဆရာတော်ကြီးလည်းလှုပ်ထားတာမတွေ့ဘူးတောင်မြုပ်ဆရာတော်ဘုရားလည်းပဲလှုပ်ထားတာမတွေ့ဘူးသူတို့အတိတ်ပဲပြောသွားတယ်ဒါမာစီဆရာတော်ကြီးကတော့အဲ့ဒီစကားလုံးကိုသူကအတိတ်ပဲကောက်တယ်ဒါသူစာအုပ်ကိုဖတ်ကြည့်တော့လေသူရဲ့စစ်စစ်ချက်ကတော်တော်ကြီးကိုမှန်ပါတယ်အာဘာဒာယကိုဦးဇင်းတို့ကျမ်းနေမှာပြန်ရိုးပြန်စင်အတိတ်ပဲပြန်ရိုးပြန်စင်ကတော့ ဟိုနာကျင်ခြင်းငါလို့ပြန်တယ်နော်နာကျင်ခြင်းငါဒါပေမဲ့စရောကြီးကအဲ့ဒီစကလုံးကိုဒီအာဘာဒာယဆိုတာအာနဲ့ဘာဒနဲ့နှစ်ခုတွဲလိုက်တဲ့အခါမှာသူ့ရဲ့နေရာနဲ့တင့်လျော်တဲ့အ내အဓိပ္ပာယ်ကနာကျင်နာလို့အဓိပ္ပာယ်ပြီးလို့လည်းရအ내ပြန်လို့ရတယ်လို့နှိမ့်စစ်တယ်ဆိုတဲ့အဓိပ္ပာယ်လည်းပြန်လို့ရတယ်တဲ့ဒါကြောင့်မလို့ဒီနေရာမှာနာကျင်တယ်ဆိုတဲ့အ내အဓိပ္ပာယ်မဟုတ်ဘူးနှိမ့်စစ်တာကံကောင်းပြီဦးဇင်းတို့ရုပ်တခန္ဓာကိုယ်တွေမှာတခုခု ချုပ်ယွန်းပြီဆိုလို့ရှိရင်အဲ့ဒီနာကျင်မှုကမိမိရဲ့စိတ်ကိုဘာဖြစ်လာလဲအဲကြည်စားနော်သွားနာတယ်လူကသွားနာလို့ခါနာတယ်လူကခါနာလို့ဒါကြီးနာကျင်တဲ့၍သူများတွေကဟာတခေါခေါနဲ့အိပ်ပြောအဆိုးဆုံးကညတာကောင်နာတာဟုတ်တော့မလားသူများတွေကအိပ်ပြောကိုကမနာလို့တော့ဘူးထတောင်းကန်ကြီးကိုနာလေးလေးကြည်စမ်းကိုကိုကိုမကျင်တတ်တာနဲ့ဘေးလူပါဘာဖြစ်လာလဲဒေါသကူးလာတာဒေါသကူးလာတာကိုတယောက်တည်းနဲ့ကိစ္စမရှိဘူးကိုနာလူတွေချမ်းသာနေလေမနာလို့လေလေပဲ ဘာဖြစ်လဲကိုကနာတာ哦နော်အဲ့လိုတော့ကြည်အဲ့တော့အဲ့ဒီရုပ်ကနာကျင်နေတာကိုကအနှိမ့်စစ်ကိုခန်းနေရတာနှိမ့်စစ်တာကအခုဘာသူဖြစ်နေပြီလဲရုပ်ဘာသူလဲရုပ်ရုပ်ကြမ်းမှရင်ဦးဇင်းတို့ခံရလားမခံဘူးဒါတော့နှိမ့်စစ်သူသည်ဒီနေရာမှာရုပ်အဲ့ဒါကြောင့်မလို့ဖြားရင်ဦးဇင်းတို့ခံရတယ်နာရင်ခံရတယ်စားရင်လည်းခံရတယ်ဒါတော့နှိမ့်စစ်တာက ရုပ်ခံရတာကတော့ငါဆိုတဲ့ ကိုလို့ပြောပြောစိတ်လို့ပြောပြောစရာမရှိဘူးလားအဲ့လိုပဲပြောကြပါစို့အဲ့တော့ကောင်းပြီဒီနေရာမှာအာဘာရာယဆိုတာတဲ့ရုပ်ကနာကျင်တာမဟုတ်ဘူးတဲ့နှိပ်စက်တာသူကနောင်နာကြမှာသွားပြီးတော့ထောက်ပြတယ်တကယ်လို့ရုပ်ကိုနာကျင်တယ်လို့အတိတ်ပဲပေးခဲ့မယ်ဆိုရင်တဲ့ဒီနေရာအောက်အောက်ကတစ်ပိတ်မှာနော်နောက်ပြီးရုပ်နဲ့နာကျင်ခြင်းသဘောမရှိ ရုပ်ဆိုတဲ့သဘောတည်းဘာဖြစ်လို့ရုပ်လို့ခေါ်လဲအာတော်လိုက်တာဖောက်ပြန်လို့ရုပ်လို့ခေါ်တာဒါသူ့ရဲ့ definition ပဲ ရောပတိတိရူပံနော်ပူရင်တစ်မျိုးအေးရင်တစ်မျိုးဆာရင်တစ်မျိုးအိတ်ချင်တစ်မျိုးအကုန်လုံးပြောင်းမသွားဘူးလားလို့အဲ့ဒီဖောက်ပြန်ခြင်းဆိုတဲ့ဖောက်ပြန်တယ်ဆိုတာကလူတွေအချင်းဖောက်တယ်လို့ပြောတာမဟုတ်ဘူးရှေ့စောစောလေးကဖြစ်တာတစ်မျိုးနောက်ဖြစ်တာတစ်မျိုးအာရဘီနောက်ဖြစ်တာတစ်မျိုးနောက်ဖြစ်တာမတူဘူးလို့ပြောတာနော်ကြုံလိုက်ပွားလိုက်မာလိုက်တောင်းလိုက်အေးလိုက်ခဲလိုက်ဒါကိုပြောတာရေလိုက်ငိုလိုက်အဲ့ဒီဖြစ်စဉ်ကြီးကမတူလို့အတွက်အဲ့ဒါဖောက်ပြန်တယ်လို့ခေါ်တာဖောက်ပြန်တယ်ဆိုတာမတူတာကိုပြောတာအဲ့တော့အဲ့ဒီမတူချက်ဟာသူ့ရဲ့ definition ပဲဆိုတော့သူ့ရဲ့ definition နဲ့မှာဖောက်ပြန်တယ်လို့ပဲပါတယ် နာကျင်တယ်လို့မပါဘူးဒါသူ့မှာဖောက်ပြန်တတ်တဲ့သဘောပဲရှိတယ်နာကျင်တတ်တဲ့သဘောရှိလားအေးဒါလက်မှတ်ထားနော်ဒါကတော့နည်းနည်းပါးပါးလေ့လာတာပါဠိကိုအဲ့တော့သူ့ရဲ့သဘောလက္ခဏာ definition မှာကိုမှရုပ်မှာနာကျင်ခြင်းသဘောမရှိဘူးတဲ့သူ့ရဲ့ definition မှာတော့တင်ညာတင်ညာဆိုတာမှတ်တဲ့လက္ခဏာပဲရှိတယ်သူသူ့အလုပ်ကဘာလဲဆိုမှတ်မယ်ဒါပဲအားလုံးကို register လုပ်တာပြောတာပြီးတော့သင်္ခါရတိုက်တွန်းမယ် push လုပ်မယ်နော်ဝိညာဉ်သိစရာကိုသူသိမယ်ဆိုတော့ ဝိညာဉ်တိုင်းလည်းနာကျင်ခြင်းသဘောမရှိဘူးတဲ့ဒါတော့နာရတဲ့သဘောကဘယ်မှာပဲရှိလဲဆိုရင်ဝေဒနာမှာရှိတာဝေဒနာခန္ဓာ၅ပါးမှာဘယ်မှာရှိလဲအေးဝေဒနာမှာလည်းဝေဒနာဘယ်နှမျိုးရှိလဲ၃မျိုး၃မျိုးတည်းမှာကဒုက္ခနာတယ်လို့ပြောလားဥပ္ပခါလည်းနာတယ်လို့ပြောလားဘသူပဲပြောကြီးဝေဒနာမှာတောင်ဒဇက်ကလေးပဲပါတယ်ဒုက္ခဝေဒနာကပဲနှိပ်စက်တာဒုက္ခနှိပ်စက်တယ်လို့ပြောလားမပြောဥစဉ်တော့တော့ဒုက္ခများပြားချမ်းသာကောင်းလိုက်တာတသသာနဲ့ ရဖို့ပဲပြန်စဉ်းစားနေတာဥပေက္ခဆိုတာတော့မထင်ရှားဘူးပေါ့နော်ဒုက္ခအလားတန်တူတယ်ဆိုတော့တို့နှစ်ခုကဒုက္ခလို့ပြောလို့ရပါတယ်ဒါကြောင့်ဝေဒနာမှတောင်ဒုက္ခလေးတစ်ခုပဲနှိမ့်စစ်တယ်လို့ပြောတာဒါကြောင့်ခန္ဓာ၅ပါးမှာအာဘာဒယကနာကျင်တာမဟုတ်ဘူးတဲ့နှိမ့်စစ်တာနာတာမဟုတ်ဘူးနှိမ့်စစ်တာအဲဒါကြောင့်ဆရာတော်ကြီးကဒီအာဘာဒယဆိုတဲ့စကားလုံးကတဲ့နာကျင်ခြင်းကလို့ဆိုတာအတိတ်ပဲမသိဘူးအဲ့ဒီလိုပြန်ရင်နောက်ခန္ဓာတွေကြရင်အတိတ်ပဲပြန်လို့ခက်သွားလိမ့်မယ်နှိမ့်စစ်တဲ့ဆိုကကြမှာသဘာဝကြမယ် နော်ဒါတော့နောင်လာလိမ့်မယ်ဘလို့နှိမ့်ဆက်တယ်လဲဆိုတော့သူ့ရဲ့ခန္ဓာတွေရောက်လာရင်အခုရုပ်တော့တည်နေပြီရုပ်မှာနာရင်နှိမ့်ဆက်ပြီးကံဝေဒနာကြသူ့အနေနဲ့သူလာလိမ့်မယ်ဘလို့နှိမ့်ဆက်တယ်လဲသူ့ရဲ့နှိမ့်ဆက်ဖို့နှိမ့်ဆက်နေတယ်သူလာလိမ့်မယ်ဒါကြောင့်ဒီအတ္တကောင်မဟုတ်ကြောင့်ဒုတိယအကြောင်းပြချက်ကိုဆက်သွားကြအောင်အဲ့ဒါလေးဖတ်လိုက်ပါဦးရုပ်တည်မိမိကိုယ်ကို ကဲထားပါတော့ဒီပြိဿထဲမှာတစုံတယောက်ကဟာအရှင်ဘုရားရတယ်လို့ထပြောလိုက်တယ်ဆိုရင်ဘုရားကအဲ့ဒီအချက်နဲ့ထုတော့မှာကံလုံးပြစမ်းကဲလက်တွေ့ပြလက်တွေ့ခိုင်းတော့မယ်ဆိုတော့ဘယ်သူမှစောရကတက်လို့မရတော့မင်းတို့ထင်သလိုရမယ်ဆိုရင်ဒီလိုမဖြစ်ပါစေနဲ့ဒီလိုမကောင်းတာနာတာကျင်တာကြိုက်တာခဲတာအိုတာယူရတာတွတ်တာမျက်စိမွဲတာနားထိုင်တာမဖြစ်ပါစေနဲ့လို့မင်းတို့လုတ်ပြစမ်းငါ့ကိုကဲဒါခိုင်းတော့မှလေဒါကြောင့်မြတ်စွာဘုရားသူ့ဘက်ကနေပြီးတော့မှ ပြောရမယ်ဆိုရင်စောရကတက်လာမဲ့သူကိုအပိုင်ကင်ထားတာအပိုင်ကင်ထားတာသူတို့ရဲ့ထင်မြင်ချက်ကဘုရားတည်ပြီးသားတည်ပြီးသားဆိုတော့ဒီဘုရားရဲ့ဟိုပြန်ပြီးတော့တုံ့ပြန်ချက်ကိုကတော့နားထောင်သူကမသိဘူးလေလာမဲ့ဟာကိုကြိုပြီးတော့ပိတ်ထားတာဒီတရားနာပရိသတ်ထဲကသောတာပန်ဖြစ်တဲ့အတွက်ကြောင့်မလို့နော်ဒါပိဿဝိငါးဦးပြောတာဒီပရိသတ်ပြောတာမဟုတ်ဘူးသောတာပန်ဖြစ်နေတဲ့ပိဿဝိငါးဦးကတော့သူတို့မှထင်မှမရှိပေမဲ့လည်းပဲနော်ကြံတာတွေအတွက်ကိုပြောနေတာတွေ့လားကြံတဲ့တရားနာပရိသတ် ဒါကြောင့်မြတ်စွာဘုရားတရားဟောတဲ့ခါမှာကွက်ကွက်ကလေးဒီမှာပြိဿ9ယောက်ကလေးဟောတဲ့ဆိုပေမဲ့တကယ်တမ်းကျတော့ဘာပြောနေလဲဆိုစစ်ကြောလာတခုလုံးပြောတာဒါလေးလက်မှတ်ထားအောင်ဘုသူတာဖြစ်နော်အမြဲတမ်းအကြောင်းရှိတယ်ဒါကြောင့်မလို့ဒီလိုစဉ်းစားလဲခက်ကာလာကြီးနဲ့နှိုင်းရှင်ပြီးတော့စဉ်းစားလဲအော်မြတ်စွာဘုရားကသူတို့လို့ဆိုဘာပြောကြလို့လဲသူတို့တောတာပန်ဒိဋ္ဌိပြုတ်နေပဲဒါတော့မလို့အဖက်နဲ့ပြောတယ်ဆိုရင်သူ့မှာအကြောင်းရှိတယ်ကြံတဲ့ပုံကိုယ်တွေတခါတည်းကျင်ညာချစ်ထုတ်နေတာဒီမှာကျင်ညာချစ်ထုတ်နေတာ ကောင်းပြီဒါပြောမယ်ဆိုရင်တော့ဒါ religious platform ပဲငါတို့ဘာသာမှာဒီလိုဒီလိုယုံကြည်တယ်နော်ဒီလိုငါဒီလိုတင်ပြတယ်ဆိုတော့ तू ကတခါတည်းပြောနေတာအဲ့ဒါ platform တွေပဲနော်ကောင်းပြီဒါဆိုလို့ရှိရင်ဒုတိယအတ္တမဟုတ်ကြောင့်တဲ့တဲ့အကြောင်းပြကြည့်ဆိုတာနောက်ဆုံးဘက်ကလေးစစ်ဖတ်ကြစို့ယတမသအ ကောင်းပြီအဲ့ဒါလေးရထားအောင်နော်ဒီနေရာမှာတော့မြတ်စွာဘုရားသူဘာသာသူအော် propose လုပ်တယ်ဆိုပါတော့ဗျာ meeting တစ်ခုမှာလေ propose လုပ်တယ်ပြီးတော့အဲ့ propose ဘာကြောင့်လုပ်တယ်လဲဆိုတာ reason ကိုလည်းမြတ်စွာဘုရားပြန်ပြတယ်ပြန်ပြပြီးတော့ဒါကိုပဲသူဘာသာသူ approve လုပ်လိုက်တာဘယ်နှချက်လဲ၃ချက်နော်ခင်ဗျားတို့တရားနာတဲ့ခါကျရင်စာဖတ်တဲ့ခါကျရင်အဲ့ဒီလိုလေးနည်းနည်းလေးကြည့်ရတယ် ဒါတော့ကျောင်းတွေမှာတက္ကသိုလ်တွေမှာဆိုမေးလိမ့်မယ်ဟလားဒီစာပေကလေးတစ်ခုပေးပြင်ဘာတွေပြောနေလဲဆိုတာနော်မြတ်စွာဘုရားပထမရူပံဘိက္ခုအနတ္တာဆိုတာကြီးညာကြီးထုတ်ပလိုက်တာပဲဒါ तू propose မဟုတ်တာ။ तू တင်ပြလိုက်တာလေ။တင်ပြလိုက်ပြီးတဲ့အခါကျတော့လာမဲ့မေးတဲ့ audience တဲ့တယောက်ကဟာဒါဆိုရှင်ပြဘာကြောင့်မလို့အရှင်ဘုရားမှာတပါကျန်တဲ့တတ္တဝါအလုံးကအတ္တလို့ယုံတယ်အရှင်ပြဘာကြောင့်အနတ္တလို့ပြောနိုင်လဲဆိုရင်ဘာကြောင့်လဲဆိုတာကိုက reason ပေးပြီးပြီ။ကောင်းပြီသူ reason ပြလိုက်တဲ့အခါမှာကျန်တဲ့သူဘယ်သူမှစောရကတက် မတက်လာနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့သူ့ရဲ့တင်ပြချက်ကိုသူဘာလုပ်လိုက်ပြီလဲအတီးပြုတ်လိုက်ပြီကျင်ညာလိုက်ပြီရုပ်မှန်ရင်ဘယ်ရုပ်ပဲဖြစ်ဖြစ်ဘာပဲလဲအနတ္တပဲဒါကိုပြောတာဒါကြောင့်တဲ့တဲ့အကြောင်းပြချက်ဆိုတာအမှန်တိုင်းပြောရမယ်ဆိုရင်တော့ဦးဇင်းရဲ့ဟောထင်မြင်ယူဆချက်ကတော့အတီးပြုတ်ချက်လို့ပြောတာပါပဲမာစီဆော်ရကြီးကတော့တဲ့တဲ့အကြောင်းပြချက်တဲ့ဒါတော့ရဟန်းတို့တဲ့အမှန်အဖြစ်ကတကယ်တော့လို့ပြောတာပေါ့နော်ရုပ်တည်အတ္တကောင်မဟုတ်သောကြောင့်သာလျှင်မိမိအားနှိမ့်ဆက်ဖို့ရလည်းဖြစ်နေ၏ ငါပြောတဲ့အတိုင်းလို့ဆိုလိုချင်တာငါတင်ပြခဲ့တဲ့အတိုင်းအတ္တကောင်မဟုတ်နော်ဒီနေ့မင်းတို့ထင်တယ်လို့အတ္တကောင်မဟုတ်ဘူးအဲ့ဒီလိုမဟုတ်တဲ့အတွက်ကြောင့်ဒုက္ခနာကိုယ်တွေနှိမ့်စစ်တာပေါ့တဲ့မင်းတို့တွေနှိမ့်စစ်တာပေါ့ဒါမြတ်စွာဘုရားပြောပြီးပြီထို့ပြင်တဲ့တခါအဲအဲအတ္တကောင်မဟုတ်တော့ကြလဲမိမိကောင်နှိမ့်စစ်ပွဲရလဲဖြစ်ချေဤဒါနှိမ့်စစ်နေတဲ့သဘောကိုပြောတယ်အဒီရုပ်ရဲ့သဘာဝပြီးတဲ့အခါကျတော့ဒီလိုဖြစ်မဲ့သဘာဝကိုတောင့်တခြင်းမရတာကိုထပ်ပြောတယ် ဤငါဤရုပ်တည်ဒီလိုအကောင်းကြီးဖြစ်ပါစေဒီလိုအဆိုးတာမဖြစ်ပါစေလို့ဆိုတာတောင်းတခြင်းဦးဇင်းတို့မကောင်းတာတခုတွေ့ကြုံခံစားပြီဆိုရင်စိတ်ထဲမတောင်းတဘူးလားတောင်းတတယ်အမလေးဖျားလေးများဖျားပြီနော်ဖျားလို့ရှားရရပြဲဘက်ကစားလူလည်းပိန်ချုံနေပြီဘယ်တော့ပြောက်ပါမလဲသူစားကျင်တယ်လို့ငါဘယ်တော့စားရပါမလဲမလာဘူးလားอืมလာတယ်အဲ့ဒါပြောတာနော်ဒီဒုက္ခိဒုက္ခံပတ္တိဒီဒုက္ခိဘယ်ရောက်ပြီအိတ်စတိတယ် ဒုက္ခရောက်တဲ့သူကချမ်းသာကိုလိုချင်တယ်ချမ်းသာနေတဲ့သူကပိုချမ်းသာခြင်းတယ်ဒါကြောင့်မလို့ဒါကြောင့်မလို့အာဝေဒနာပစ္စယတဏဘာဝေဒနာလာလာဘာလာမလဲတဏလာမယ်ဒါပြောတာပြိဿသမုပ္ပါမဦးဇင်ပြောခဲ့ပြီမာနိဒနာတုတ်တုံးကမမှတ်မိဘူးဟုတ်တယ်မဟုတ်လားမမှတ်မိမှဖြစ်မှာသူမဆိုခင်ဗျားတို့အကုန်မှတ်မိရင်ကျုပ်ပြောစရာကောင်းတယ်လေမမှတ်မိတာခါကောင်းကောင်းပဲလား အဲ့တော့ကောင်းပြီဝေဒနာဖြစ်စရာတဏှာဒုက္ခဖြစ်လဲတဏှာလာတယ်ဒုက္ခဖြစ်တော့ပြောမနေနဲ့လို့ပြောတာဘာဖြစ်လို့လာလဲဆိုရင်မကောင်းတာဖြစ်တော့ကိုကကောင်းချင်တယ်လေဘယ်တော့ပျောက်ပါမလဲအဲ့ဒီပျောက်ငါဘယ်တော့ဘာစားပါမလဲနဲ့ပျောက်မှာကိုကြိုပြီးတော့မတွေးဘူးလားပျောက်ချင်တဲ့စိတ်ကလေးပျောက်ရင်ဘာလုပ်မယ်ညာလုပ်မယ်အဲ့ဒါကိုပြောတာဒါတော့ကောင်းပြီအဲ့ဒီလိုမျိုးမိမိတို့မှာကိုလိုချင်တာကိုဖြစ်ချင်တာလေးတွေကိုတောင်းတာလို့မရဘူးတဲ့သူဖြစ်ချင်တဲ့အတိုင်းတောက်လျှောက်ဖြစ်နေတာပဲเนาะကောင်းပြီအဲ့ဒီတော့ ရုပ်တည်အတ္တကောင်မို့တော့ကြောင့်နှိမ့်စစ်ဖွယ်ရာဖြစ်နေတယ်ဆိုတော့အဲဒီနေရာမှာပထမအကြောင်းပြချက်ကတော့သူဆရာတော်ကြီးကအဲဒီတာရထတီကာဆိုတာဥစဉ်တော့ဝိနိတီကာပြောတာเนาะဝိနိတီကာမှာဖွင့်တာကသူပြောချင်တာကဒီလိုစောစောကဥစဉ်တို့ပြောထားတယ်အနတ္တလက္ခဏာအနတ္တသည်အနိစ္စဒုက္ခသိဖို့နည်းနည်းလွယ်တယ်အနတ္တခက်တယ်ခက်တဲ့ခါကျတော့သိဖို့ခက်တဲ့အနတ္တကိုပြောချင်ရင် သူနဲ့နည်းနည်းလေးလွယ်တယ်သူထစ်လွယ်တဲ့အနေဆာတော်လကောင်ဒုက္ခတော်လောက်အဲ့ဒါလေးနဲ့အရင်စတယ်စတဲ့အခါကျတော့အဲ့ဒီကစပြီးကမှအနတ္တကိုသွားတယ်နောက်ကျရင်လည်းလာပါလိမ့်မယ်ဒါတော့သူပြောတဲ့အတိုင်းဆိုလို့ရှိရင်တော့တဲ့အဲ့စကားရတဲ့ဆိုရင်တော့အနတ္တအဖြစ်ဖြင့်ဒုက္ခသဘောကိုပြသလိုဖြစ်နေတယ်ဆိုတော့အနတ္တဖြစ်လို့ဒုက္ခဖြစ်ရတယ်ဆိုတာမျိုးဖြစ်နေတယ်အမှန်ကတော့မဟုတ်ဘူးပြောချင်တာကဒီဆင်းရဲဒုက္ခတွေဖြစ်နေတဲ့အခါမှာဟောဒီဆင်းရဲဒုက္ခတွေကြောင့်မလို့ မင်းမီတို့ဒီဒုက္ခမရအောင်တောင်းတလို့မရဘူးမရဘဲနဲ့သူ့တဘာဝအတိုင်းသူ့ nature အတိုင်းဓမ္မအတိုင်းဖြစ်နေတဲ့အတွက်ကြောင့်ဒါအနတ္တလို့ပြောတာနော်အမှန်ပါတယ်ယုတ်တိနှိမ့်စစ်တတ်သောကြောင့်အနတ္တဖြစ်ကြောင်းပြလို့ရင်းဖြစ်သည်ဒီစာပေကြီးတစ်ခုလုံးကတော့တဲ့တရထတိကဆရာတော်ကပြောချင်တာကယုတ်တိမိမိအလိုတိုင်းမပါဘဲနဲ့သူ့တဘာဝအတိုင်းနှိမ့်စစ်တတ်တဲ့သဘောကြောင့်ဒီယုတ်ကြီးဟာအနတ္တပါအတ္တစီမံခံခွက်ကိုမရဘူးလို့ပြောချင်တာတဲ့ နော်ဒါကတော့နည်းနည်းစာပေထဲမှာအော်ဦးဇင်းတို့ဘုန်းကြီးတွေအတွက်ဆိုရင်တော့ဒါကောင်းပါတယ်လူတွေအတွက်ကတော့လည်းနည်းနည်းစာဆိုတော့တီကာဆိုတော့နည်းနည်းလေးတော့ရှုပ်သွားတာပေါ့လေနော်ကဲကောင်းပြီနောက်တစ်ခုဆက်သွားလိုက်အောင်နောက်ဆုံးတစ်ခုလေးပေါ့နော်အနတ္တမြည်ကြောင်းအနတ္တကိုကောင်းပြီအနတ္တမြည်ဖို့အတွက်ကဒီလိုလောခေါ်တယ်ဒီလိုလဲခေါ်တယ်ဒီလိုလဲခေါ်တယ်ဆိုပြီးတော့မှခေါ်ပုံခေါ်နည်းတစ်ခုမဟုတ်တစ်ခုဈေးရောက်လာလို့ပေါ့ဗျာဒီပစ္စည်းမကြိုက်ဒီပစ္စည်းပေါ့ဈေးရောက်တဲ့သူများ လာပြီးတော့ဝယ်တဲ့သူဆိုင်ထဲကနေတစ်ခုမှတစ်ခုရောင်းလို့ရအောင်နော်ထိုးပေးသလိုပဲအနတ္တကိုနားလည်ဖို့အတွက်မြတ်စွာဘုရားက၄မျိုးနဲ့ရှင်းပြတယ်ကိုယ်သဘောကြတာနဲ့မှတ်ထားလို့ရတယ်အနတ္တမြေကြောင်း၄ချက်တယ်ဆိုကြည့်ပါဦးအဝတ္တဝတ္တနထေနဒေနအနတ္တာအနတ္တအာတာမိကထေနအနတ္တာ Mm-hmm. သုံညတ္ထေနအနတ္တာအနတ္တအတ္တပတိပတိခေပေခေပတ္ထေနအနတ္တာအ ကောင်းပြီအောက်ကဆောင်ပုဒ်ကလေးပဲဖတ်ကြည့်ပါဦးဆရာတော်ကြီးမင်းကိုဆရာတော်ကြီးရဲ့ဆောင်လိုမလိုက်ရင် အရှင်မဲ့ထုံးစိတ်သုံးကာရကဘေခွာအတ္တတဘာဝအနတ္တမြည်ချောင်းလေးထပ်ဆိုကြည့်ပါဦးအနတ္တလို့ခေါ်ဆိုဖို့အတွက်အကြောင်း၄မျိုးရှိတယ်တဲ့ ဆိုလိုတာအနတ္တခေါ်ဖို့အတွက်၄မျိုးခေါ်လို့ရတယ်လို့ဆိုလိုတယ်နံပါတ်၁ကအဝတ္တဝတ္တနထေနအနတ္တမိမိအလိုသို့မလိုက်တော့ကြောင့်အနတ္တဒါကတော်တော်များများနားလည်ပါတယ်เนาะခုနကမိမိခန္ဓာကိုယ်ကြီးကမိမိရဲ့အလိုသို့မလိုက်တဲ့အတွက်ဒီခန္ဓာကိုယ်ကြီးပါလေအနတ္တရူပံဘိက္ခုအနတ္တဆိုတာဒါကိုပြောခဲ့ပြီးပြီအတ္တမိကထေနအနတ္တစောစောလေးတော့ကအတ္တ ငါမျိုးထဲမှာတာမီအတ္တဆိုတာရှိတယ်မို့လားပိုင်ရှင်လေအေးအဲ့ဒီလိုမျိုးငါခန္ဓာဟုဆိုနေစင်မှာပဲဆိုလို့တာငါပိုင်တယ်ငါပိုင်တယ်ငါငါလို့တခါတဲ့လူတွေကဆွဆွလန်းလန်းကြီးဖြစ်နေတဲ့အချိန်မှာပဲနဲ့သူပိုင်ပါတယ်ဆိုတဲ့ခန္ဓာကိုယ်ကြီးကတောက်လျှောက်ပါဖြစ်နေလေပြဲလိုက်ဖြစ်လိုက်ပြဲလိုက်ဖြစ်လိုက်နေအပေါ်ကဘလောက်ပဲအမိန်ပေးပေးနော်ဘလောက်ပဲဘာတွေလုပ်နေအတွင်းကတော့သူ့ရဲ့တက်တန်းကရင့်ကျက်သွားတာအိုသွားတာလို့ဆိုလို့တယ်နော်ဒါကြောင့်မလို့မိမိကဘလောက်ကြည့်ပဲအပေါ်ကနေပြီးတော့ဆွဲကင်ဆွဲမဲ့ထားပေမဲ့လည်းပဲ အတွင်းသားဖြစ်တဲ့တကယ်အသွေးသားယုံနံတွေကဘာဖြစ်နေလဲအိုမင်းနေတယ်ပြည့်စည်နေတယ်လို့ဆိုလိုတယ်တကယ်ပိုင်ရှင်အတ္တဟိုအမိန်ပေးတရားမျိုးပြောတာပေါ့နော်ကမန်းပေးလို့မရဘူးလို့ပြောတာမင်းဒီမှာရဆိုအလုသမားကြတော့ခက်လို့မရဘူးလားအဲရတယ်ဒါပေမဲ့ကိုယ်ခန္ဓာကိုယ်ကြည့်တာဟေးအိုရာမဲရရရလားဘယ်ရမလဲအဲ့ဒီလိုဒါရမယ်ဆိုလို့ရှင်ဒီနာကိုမဆိုတဲ့တင်ကြိုင်တစ်ခုမှရှိမှာမဟုတ်ဘူးနော်သူတို့တွေအလုတ်ပြုတ်ကုန်မှာအဲ့မှာဟုတ်လားအဲ့တော့မရလို့ရှိနေတာ ကောင်းပြီတုံညတ္တထေနအနတ္တတုံညတ္တအားလုံးသိတယ်တုံညတ္တဆိုတာကင်းစိတ်တာဟုတ်တယ်မဟုတ်လားဒီခန္ဓာ၅ပါးကိုကံစိတ်ဥဒုအာဟာရအကြောင်းတရား၄ပါးနော်ဒီ၄ပါးနဲ့ဖွဲ့စည်းထားတာနော် conditions လောက်ထားတာဒီကံစိတ်ဥဒုအာဟာရမှာတပါ အခြားဖန်ဆင်းသူ မရှိသောကြောင့်ဖန်ဆင်းသူစိတ်သုံးမနေဘူးလားကင်းစိတ်နေတဲ့မရှိဘူးဒါအဲ့ဒါကိုပြောချင်တာဦးဇင်းဒီ ပြီးခဲ့တဲ့ဘယ်နှစ်ရက်နေပါလဲဦးစင်း Texas ကိုမသွားခင်လေးမှာဟိုးကဓမ္မကြီးဒေါက်တာဒေါ်တင်းတင်းကသူ့ရဲ့ရိတ်သား15နှစ်ပြည့်အထိမ်းမှသူမွေးနေ့နဲ့တွဲပြီးပွဲလုပ်လို့ဦးစင်းအဲ့မှာတရားဟောရတယ်တရားဟောပြီးတဲ့ခါကျတော့သူ့ရဲ့အမေရိကန်အဖြူတပည့်တပည့်တွေကနေပြီးတော့မှမွေးနေ့လက်ဆောင်ပေးတယ်နော်မွေးနေ့လက်ဆောင် box ကြားနေတာတခါတည်း pack လုပ်ထားတယ် pack လုပ်ပြီးတော့ဖွင့်ကြည့်တဲ့အခါအထက်မှာဘာမှမပါဘူးအဲ့ဒီမွေးနေ့လက်ဆောင်မျိုးခဏမလို့ရင်ဘူးလား ကျုပ်လည်းအဲ့လိုမွေးနေ့လက်ဆောင်တော့ဖွဲ့နိုင်တယ်သူကစစ်ကူဘူးပဲကုန်တာကျန်တာဘာမှမပေါ့ nothing something တခုတော့တခုပဲဘာမှတော့မပါဘူးအဲ့ဒါဘာဖြစ်တော့မလဲတုံညတာတဲ့ဘာတယ်လဲအေးဘဝကြီးဘဝကြီးဥစဉ်တော့မွေးနေဆိုရင်အာဟွာလေးတွေပေးကြတရားလေးတွေပေးကြချော်တယ်လှတယ်အာအိုသေးတယ်နှုပါသေးတယ်ဘာဖြစ်တယ်ညာဖြစ်တယ်ချီးမွားမပြောဘူးလား အဲစားစရာလေးကောင်းတော့ဘာဖြစ်တယ်ကြပြီဒါပေမဲ့ဦးဇင်းတို့ဟောဒီကောင်းပါတယ်လို့ချီးမွမ်းပြောဆိုမွန်းတပတနေတဲ့ဟောဒီခန္ဓာကိုယ်ကြီးကတကယ်လို့မြဟောဒီခန္ဓာ၅ပါးကြီးကိုဆွဲနှုတ်လိုက်တပါးချင်းတပါးချင်းတပါးချင်းရှိတောင်နှုတ်လိုက်ဆိုသူငါယောက်ျားပုဂ္ဂိုလ်တတ်တော်စာရှိသေးလားမရှိဘဝဆိုတာလဲ present ဆိုတာလဲဘေးစားမရှိတော့ဘူးဒါကြောင့်ငါတို့ရဲ့ဘဝတကယ်အတွင်းထဲမှာကြည့်လိုက်တဲ့အခါကျတော့ဒီရုပ်ဒီနာနှစ်ပါးကိုနှုတ်လိုက်လို့ရှင်တဲ့ဘာမှမရှိတဲ့အတ္တမရှိတဲ့အနတ္တသုံးညတကြီးဆိုတာကို သူတို့ပဲတွေကသင်္ကတပေးပြီးတော့လက်ဆောင်ပေးတာတဲ့။ကဲခင်ဗျားတို့တုံညတကြဲ့ရင်တော့ဦးစင်းလည်းပေးနိုင်တယ်။တုံညတထင်တာအနတ္တခန္ဓာ၅ပါးကိုခံစေဥဒ္ဒဝါဒမှတပါးနော်အခြားဘသူမှဖန်ဆင်းခြင်းမရှိပဲဖန်တင်ဖန်တီးရှင်ကင်းစိတ်နေလို့ပါတယ်လေတုံညတလို့လည်းခေါ်တယ်။အတ္တပဋိခေပတ္ထေနအနတ္တနော်တတ္တဝါတွေကထင်တာကဟောဒီခန္ဓာကိုယ်ထဲမှာ ရှိနေတာအတ္တလိပ်ပြာဇီဝဝိညာဉ်နော်ဒီလိုရှိတယ်လို့ထင်တယ်ဒါပေမဲ့တကယ်အတွင်းထဲမှာနော်စမ်းစစ်ကြည့်လိုက်တဲ့အခါ analyze လုပ်ကြည့်တဲ့အခါကျတော့တတ္တဝါတွေထင်နေတဲ့အတ္တဆိုတာတကယ်ရှိရလားမရှိဘူးမရှိဘူးမရှိဘဲနဲ့ဗျောင်းပြန်ဆန့်ကျင်ပကြီးသူ့ကိုဟောဗျောင်းပြန်ကြီးအတိတ်ပဲသွားတွေ့တယ်မရှိတဲ့ဟာကသွားတွေ့နေတယ်အဲမရှိတာကတကယ်ရှိတယ်သူတို့ရှိတယ်လို့ထင်တာကမရှိဘူးဗျောင်းပြန်အဲ့ဒါကိုပြောတာ ဥစဉ်တို့တတ္တဝါတွေထင်နေတဲ့အတ္တဇီဝလိမ့်လိမ့်ပြဝိညာဉ်ဆိုတာက မရှိတဲ့အရာအဲ့ဒါကိုကဥစဉ်တို့ကရှိတယ်လို့ထင်တာဒါတော့သူတို့ကတကယ်ကိုညံထဲမှာတခါတည်းဥပဒနာတွေနဲ့ဒါခွက်ကန်းထဲမှာ lab ထဲမှာနော် analysis လုပ်ကြည့်တဲ့အခါကျတော့တကယ်ရှိတယ်လို့ထင်တဲ့အရာကမရှိဘဲနဲ့မရှိဘူးလို့ထင်တဲ့အရာကရှိနေတယ်အဲ့ဒါသုံညတဒါတော့သုံညတဆိုတော့အခုနကရှိတယ်လို့ထင်တဲ့အရာကိုပြောင်းပြန်ဆန့်ကျင်ပြီးကြည့်သူကဟိုပယ်ဖြစ်လိုက်တဲ့လို့ဖြစ်မသွားဘူးလားဖြစ်တယ်အဲ့ဒါကိုအတ္တ ထိုအတ္တကိုပယ်ရှားသလိုဖြစ်နေသောကြောင့်ပယ်ပြစ်လိုက်တာတကယ်အဖြေထွက်တဲ့အချိန်ကမှစောစောတုန်းကထင်နေတဲ့ opinion တွေအကုန်လုံးကအကုန်မှားတယ်လို့ပြောတာအဲ့ဒီလိုမျိုးပယ်ပြစ်လိုက်သူဖြစ်လို့အတ္တပဋိခေပတ္ထေနအနတ္တဒါကြောင့်ကောင်းပြီအနတ္တမြည်ဖို့အကြောင်း၄မျိုးရှိတယ်တစ်ခုကကိုယ်အလိုမလိုက်လို့ပါတယ်လေအနတ္တအေးတကယ်ပိုင်ရှင်အစစ်ဆိုတာမရှိလို့အနတ္တနော်ခန္ဓာ၅ပါးကိုဖွဲ့စည်းတဲ့ကာစေဥဒ္ဒရာမတပါဖန်ဆင်းရှင်ဆိုတာကင်းစိတ်နေလို့လည်း အနတ္တပြီးတော့မှအဲအတ္တမရှိလို့လည်းပါလေအနတ္တအေးအဲ့ဒီလေးမျိုးနဲ့မှတ်လို့ရတယ်ကြိုက်တာနဲ့မှတ်အလွယ်ဆုံးကတော့ကိုယ်အလိုတိုင်းမဖြစ်လို့အနတ္တဆိုတာလေးကတော့အများဆုံးသိပါတယ်ဒါကြောင့်ကဲဒီနေ့တော့အချိန်လက်စီပြီဆိုတော့စီကနေပြီဆိုတော့ဒီမှာရထားကြအောင်ဆိုနော်အားလုံးဒါတို့ခေါ်လိုက်ကြအောင်ဒါတို့ဒါတို့ ဤသို့ပြုရချမ်းမြအေးကြည်ဘေးမဲ့မြည်သည်ရွှေပြည်ထုတ်ချလမ်းမကောက်ပဲရောက်ရပါလို့ထိုးထိုးဘဝကျင်လဲရလက်ဒုက္ခပိဒံယမအပေါင်းမကောင်းဟုသမျှမတွေ့ရပဲတဗ္ဗဣစ္ဆာမင်္ဂလာကိုရွယ်ကာတာတိုင်းရစေတော် ယနေ့ယခု ပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသဟာနဲ့ကိုမဆောင်ချက်ကိုဆောင်နှက်ကအရင်ဆောင်ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘင်္ဂဝေသည်မြာထွေသာတို့ခေါ်စီတော် အမြအမြအမြယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုအမြအမြယူတော်မူကြပါကုန်လုံးသာဓု သာဓုသာဓု ဒါလည်းများမဆိုကျွန်တော်တို့ဘေးရဓမ္မမိတ်ဆွေများစုပေါင်းပြီးတော့ဒီဝင်းတွေအင်မဆရာတော်ရဲ့တောရကြောင်းကျောင်းဆောင်မှာကမ္မထမ်းကျောင်းဆောင်တစ်ဆောင်ကျွန်တော်တို့ဒီဥစားဓမ္မဓမ္မမိတ်ဆွေများစုပေါင်းပြီးထူထောင်မှုဥဆောင်ပြီးတော့ကောက်ခံနေတဲ့အတွက်အဲ့ဒါတကယ်လို့များဒီနေ့အမအားလည်းနောက်နေ့ပေါ့နော်ကျွန်တော်တို့ကလူရနိုင်ပါကြောင်းသို့ဆိုပါတယ်သတ္တန်လာချိန်မှာလူရနိုင်ပါတယ် Okay,